တရားဝဲစရအောင်ယနေ့သာသနာတော်2552ခုကောဇာသဟရိ1369ခုခရစ်နှစ်2008ခုဥတုဟေမန္တဆောင်းလရာသည်တဘိုးရဲလပြည့်ကျော်9ရက်နေ့ည6:45မိနစ်40အချိန်တွင်6:45မိနစ်အချိန်တွင် မန္တလေးတိုင်းမရရမြို့နယ်မြေမွေရွှေကဲရွာမဟာခန်းကိုကျောင်းဆရာတော်ဥဒ္ဓမ္မဝန္တဆောက်စုကျောင်းဆရာတော်ဥသောပါကသာသနာလင်္ကာရဟိနာကျောင်းဆရာတော်ဥပညာသာရတို့ကိုဥထိတ်ထား၍မွေရေရင်ရွာဥကြီးဥတ္တမောင်တော်အုံးမီကြီးတော်တော်အေးကြီးတော်တောင်းတော်သားဤမြတ်ဆောင်တော်အေးစိတ်မွေပုံကံရွာ ဥမောင်တော်မြငွေဥအေးမောင်တော်ညွန့်ဤဥတအေးတော်ညွန့်ဤငွေညောင်ရိုးရွာဥဖို့တုတ်တော်ချစ်စုငွေရည်ရင်ရွာဥချစ်စိန်တော်သန်းသာငွေကြည်ကုန်းရွာဥချင်းရင်တော်ပေါ့ရင်ငွေဟင်းသာရွာဥလူမောင်တော်ကျူးကျူးငွေဘုံကံတောင်ရွာဥကျော်ကျင်တော်တော်ဥခင်မောင်တော်ဇံဝင်းဥကျော်ရွှေတော်မြရင်ငွေရည်ရင်ရွာဥသမော်တော်တင်ဝင်းဥလာကျင်တော်အုံမြိုက်ဥခင်ဆောင် ဒေါခင်ရှင်းငွေဘုံငိုင်းပါဒေါခင်ကျုပ်ငွေရင်ရင်ပါဥကျော်ရွှေတော်မြတ်ရင်ငွေရင်ရင်ပါဥသမ်းမော်ဒေါတင်ဝင်းသိတော်ဦးမြတ်ဥခင်ဆောင်ဒေါအေးအေးရှင်းငွေဘုံငိုင်းပါဒေါခင်ကျုပ်ငွေရင်ရင်ပါဥခင်ညိုတော်အောင်ကြိုက်ငွေဘုံကရွာဥမအောင်ဒေါခင်ထွေးငွေရရင်ဝါအကိုကိုမြင့်တွင်ဒေါစိန်တဲ့နဲ့မရေယာမြို့နယ်စကြင်ရွာဥစိန်လဒေါသန်း အဖို့ဥပောမြတ်ဒေါ်လာသိဥအောင်ထိန်ဒေါ်တင်ဤဥတက်လွဒေါ်မြမြဥမြင့်ဒေါ်ဘုတ်ချောင်းတော်ဝရွာဥသောဟန်ဒေါ်သန်းခင်စချင်းရွာဒေါ်ကြီးတာချီလေးမျိုးဥသန်းထွန်းဒေါ်ကျင်းနုစချင်းရွာအကိုဥဆန်းလွင့်ဒေါ်ခင်မူဥပေါက်စဒေါ်ကြီးမြင့်ဥဇောဝင့်ဒေါ်အေးသိနဖဲရွှေမျိုးမိဘများနဲ့အလူတကာဤ အနန္တကျေးဇူးရှင်ဖာခင်ကြီးသက်ရှိဥပောက္ခကွယ်လွန်သူ မိခင်ကြီးတော်ခင်ဤအလူမဤအဖာသက်ရှိဥတင်ရှိကွယ်လွန်သူအမိတော်တင်ဤတို့ကိုယေရှုမူထား၍မရိယာမျိုးနဲ့စခြင်းရွာသာအလူတကာကိုမြင့်တွင် အလူမမတင်ခြင်းထေစခြင်းကဖေးသာမောင်ဟိန္ဒူရလွင်သမိမလွမ်းသီရိလွင်မိသားတစု တို့ကညီမကိုနေဝင်းမသိမြင့်ညီကိုမောင်တို့မပြူပြူဝင်းကိုမောင်လည်းမဆန်းလည်းကိုခိုင်လေးမမြတ်သူသာကိုမင်းစောထွေးမသိတိအေးညီမကိုစိုးနိုင်မကျင်ကျင်အေးကိုစိန်ဝင်းမကျင်ကျင်လေးမိသားစုတို့ကတန္တရာကိုဆင်းရဲမှလွတ်မြောက်ရမှပြိနိဗ္ဗာန်ကိုဤသတ္တမှုအာယုံပြုလျက်တာယရဏမောင်ဟိန္ဒူရလွင်သူယရဏမြတ်ဖြစ်ကြသည့်မောင်အေးဖြူကျော်မောင်သိန်းစောထွန်း မောင်ကျော်ဖြိုးခိုင်မောင်ကျော်သက်ထွန်းမောင်လူရှိန်ထွေးမောင်မျိုးလိုက်ဦးမောင်ကျော်ဖြိုးခိုင်မောင်ဝေဝင်စိုးမောင်ဝေဟိမြင့်မောင်နေစောကိုမောင်သားပြည့်စုံမောင်ကြီးတုတ္တမောင်ကျော်စိုးဝင်းမောင်ဆိုင်ထွန်းဝင်းမောင်လင်းရဦးမောင်သားစဉ်ထွန်းမောင်ကျော်စိုးလင်းမောင်ကောင်းမြမောင်တိဟထွန်းမောင်ဇူလိုက်စိုးမောင်ချမ်းမြေအောင် မောင်ရဲ့ထက်၌မောင်ကောင်းခတ်ကျော်မောင်မင်းဝေယံဇော မောင်အာကာကျော်မောင်မျိုးသူအောင်မောင်ကျော်သက်ဆွေမောင်ဇောမင်းထုမောင်ရဲ့မျိုးဦးမောင်လေးနိုင်စုမောင်ဖြူမောက်ကျော်မောင်နိုင်နိုင်မင်းမောင်ဟန်ဝေစုမောင်ဝေယံဆွေမောင်ကျော်ကျော်ခိုင်မောင်ခန့်သူရသူမောင်ကောင်းထက်သူမောင်ခန့်ဝေကျော်မောင်ခိုင်သူရသော မောင်အောင်ဇာနီထွန်းမောင်အောင်မြင့်ဖြိုးမောင်အောင်သူရလိုက်မောင်ထက်နိုင်ဖြိုးမောင်လွေမွန်အောင်မောင်မင်းသန္တာမောင် မြို့သား49ဦးတို့ကိုပန္နရင်ကရှင်လောင်းအသွင် ပြင်းရှင်၍သင်္ကန်းတပိတ်ပြိကရာဆုံးရှိပြတို့ဖြင့်အာမဏိရပပိဇပုံရောက်ချီးမြောက်လူသည်တဝသမိလယရဏမလွမ်းသီရိလွင် သူမယရဏမြတ်ဖြစ်ကြသည့်မရှင်ဤမေမသိင္ဤဝင်းထေမသွက်သွဲဝင်းမနွယ်နွယ်ဝင်းမဇန်နီဝင်းမကြည်စာပြုမအင်းမြတ်မမဤနန္ဒာကျော်မနေလွင်လွင်ထွန်းမခိုင်မွန်စိုးမဟေစင်ထွန်းမမြင့်စမိုင်းမအေးရှင်မမဖုပွင့်စာနာမမြနှုတ်ခိုင်မပြပြမမတင်စာတိမအံမပန်းဤဖြူဤဖြူ၌မခင်စုဝေမယင်မွန်ဥမပြိုးဝေခြင်းမအေးဆွေ မဆုမွန်ဖြူမနှင်းနှင်းမနှင်းမွန်အေးမခင်ချမ်းမြေထွန်မမိုးစန္နာမခက်တိရိဆိုမအေးတိရိခိုင်မစန္နာလံမဤတင်စားယုံမြို့သမီး15ဦးတို့ကိုကန္နဝိဇနာအသွားများဖြင့်မြဏသမင်္ဂလာပြုစီရင်သည့်အခါဝဲပင်တန်ဃာတော်တန်ဃာကြီး22ပါးယံ4ပါး ပေါင်း26ပါးတို့ဟာတပါးတပါးနဲ့တပိတ်သင်္ကန်းနဲ့နဝကမှ2000ကြက်ကြီးတို့မှဖြစ်ပေါ်လာသောလူရရပစ္စည်းတို့ဖြင့်ဆက်ကလူတန်း၍ယနေ့ညဘုန်းကြီးတို့ကဓမ္မဒါနတရားအလူပေးပြီးတော့ရေစက်ချကတော့စကြင်ရွာရေနာကြောင့်ဆရာတော်ပညာစာရကရေစက်ချတရားဟောကြားချင်းမြင့်မြကုသိုလ်မင်္ဂလာအခါတော်ဒုကုသိုလ်မင်္ဂလာအခါတော်ဝဲအလူတကာဓမ္မတို့ရဲ့ နှစ်ဖက်အမိကွယ်လွန်သည်ဖြစ်သောကြောင့်ပေဒနာဥဒိတနာတာဘဝတဘာပြောင်းသွားကွယ်လွန်သူတွေကိုဖိမှန်တကပြုကုသိုလ်တွေအများတန်းဝေရမယ်အဲ့ဒီလိုမြတ်စွာဘုရားမိန့်ကြားထားခဲ့လို့ရှေးဥစွာဘုန်းကြီးရဲ့မေတော်ခမဲတော်များ အလူတကာရဲ့အမိတော်ခင်ဤအလူမရဲ့အမိတော်ခင်ဤတို့နှင့်တကွ တရားနာသူများဘုလူတို့ရဲ့မိခင်ဖခင်ဆွေစဉ်မျိုးဆက်အပေါင်းတို့ကို ပလင်းမွေကနက်ဦးကယေရှုကစိတ်မျော်၍တရားနာဖိတ်ခေါ်ပါမယ်မာတာပိတရောဗုဒ္ဓတဒေဝီတံဓမ္မဒေသနာဇာတဌာနာအာကံတဝနာ သုနန္ဒုဣမံမန္တပံမာတာပိတရောမိဘကျေစုမြတ်မို့ဥကိုယေရှုအမျောလွန်တိတ်ပေါ်၍အိသောလေတနုရိုက်တလျက်နေညာမမေဘဝင်ခွေလေ နေ၍မယာမရဏသိမေမပြင်းအနာခောတိတာကြောင့်လွရပြေထားလိုက်ပါသွားတဲ့အလားမြက်ဖြောဤရှင်နနှစ်သားရွယ်ကဝါတပါပြောင်းသွားွယ်လွန်သည့်နာတာကျေးဇူးရှင်မြတ်မိခင်တော်တော်မေထိုချိန်ကစားဖန်ဝါရှင်မြတ်ဝတ်တငါနဲ့ ရှင်ဟာပြုတော်မူလို့တတ်တော်80ဝါတော်30အရာဘဝနာကြောင်ရွှေပြောင်းစံမြောခမဲတော်ဥရမိကနှင့်ယနေ့အလူတကာဤအမိကွယ်လွန်သူတော်ခင်ဤအလူအမဤအမိကွယ်လွန်သူတော်ခင်ဤနှင့်အာလုံးတော်တရားဟနာသူများဘုလူတို့ရဲ့ဘဝပြောင်းသွားဆွေမျိုးမိဘသားချင်းတစုတို့သည် ဣမမန္တပံဓမ္မရှိကြီးရိုက်တော်ဒီကိုဖာဏီပြုပြင်တသာရှင်နိပလင်မွေနမန္တလေးတိုင်းမရိယာမြို့နယ်ရကြင်ဝါလူရကကိုမြင့်လွယ်လူမမတ်တင်ခြင်းထေသာမောင်ဟိတုရလွင်သမိမလွမ်းသီရိလွင်မိသားတစုတို့ဤနေအလူမင်္ဂလာမဏ္ဍတော်အတွင်ရှိသောဇာတဌာနာ ကမ္မသကဓမ္မတာကြောင့်ဖြစ်လျာယာသန္တရာဘဝဘုံဌာနရှိကအာကန္တဝါနာသမောင်တပါရှိရနာထား၍ရှင်အာဝပြောဖိတ်ခေါ်လေသာနာယံကြာယာခဏသောနှင့်သောနှင့်မကြာလာရောက်ပါ၍ ဗုဒ္ဓသာဖန်ဝါရှင်မြတ်ဝတ်တင်ငါဖြစ်တဲလွမ်းချေယုံပလင်ဘုံဝဲညာဟုံကွန်မြူတတုရှသံသာယဟံဤဒေဝီတံရှင်မကိုဇသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနာသုံးမပိတက900နိကေ ကိုယ်သွေအင်္ဂါဓမ္မခန္ဓာ7400မှာပါဝင်သည့်ရှင်ပြုအလူနှင့်စတိမဖွဲရာဓမ္မကထာဒေသနာတော်ကိုသူနာတုကြည်သာရှင်ပြအာယဝံပြောသာတော်ထမ်းမောက်သမီးတော်ထမ်းမောက်ကောင်းကျိုးရောက်အောင် ဝမ်းမြောက်ဝမ်းသာအပြည့်အလေးလာရောက်ခါနာကြနိုင်ညပါစေကုန်တည်းပါဖရာမလိုအပ်ပါဘူးထဲ့လို့လဲငရေမကြည့်ပါဘူးဒါပေမဲ့သဘာဝတော့မကြဘူးတာဓုတာဓုတာဓု မြန်မာစကားထိုက်ရင်မှန်ပါဖရာလို့မှန်တလုံးကြံတယ်တာဓုတာဓုပါဖရာဆိုတာအဓိပ္ပာယ်မရှိဘူးအဲဒါကြောင့်တာဓုတာဓုတာဓုတွေရရင်လည်းပြီးပါတယ်ထဲလို့လည်းငရဲမကြည့်ဘူးနော်တဘာဝမကြတာပဲပြောတယ်ရှိစေဤသို့မိဘဖိတ်ခေါ်တမ်းကြရတဲ့တရားနာသူတော်ကောင်းတို့ဟာလည်းပဲမိဘနှစ်ပါးမှမွေဖွားဆင်းသက်လာသူတွေဖြစ်ကြလေသောကြောင့် လောကမှာလျောက်ကြပရိယောယူယူရနိုင်ပါတဲ့မယားမိမပရိယောယူယူရနိုင်ပါတဲ့သာသမီဘလောက်မွေမွေမွေနိုင်ပါတဲ့ဒါပေမဲ့လို့တကူတဘဝမှာဖြင့်အဖေဆိုတာတယောက်အမေဆိုတာတယောက်သာရှိသင့်ပါတယ်မယလာပိသာ တဘဝဟတာမရင်စားပြန်မရနိုင်တာကအမေနဲ့အဖေဘသူတွေပါလိမ့်အေးဒါကြောင့်ဘုရားကမာတာပိတုကုနောအနန္တောတဲ့ကျေးဇူးဟုံကြည်မြင်လာမိနဖမြမဒီသင်္ပမမကွာပြန်ငါသာစာရေးနန္ဒပတပကုတ်တင်ငါ သက်ဆုံးတယူရသက်ဆုံးပင်ယူရလောက်၍လေကျွန်းဆိုမင်းအရာကိုနင်းမကြမြောက်သေးရင်ဗမာရောက်ပေတော့မလောက်ဝေးများတဲ့ကြည်နိုင်မုံဗုဒ္ဓနိကိုလာထုတ်ပြပြီးဟောလိုက်တော့မယ်တတ္ထနှင့်သီလဆွဲ ကြည်မြဘွယ်ဌာနမြရဲ့နှင့် ရှားကြမ်းမှပညာမှန်ရစေဖို့ဖန်နိဗ္ဗာန်ဆွေနမုံကိုကြည်ပြွန်အောင်ပြုတော့ရင်တွေမိဘမြဆွေနမုံကိုသေလွန်သောလူမြဝေပေလို့အင်္ဂုတ္တရနိကေတုကနိဗ္ဗာသမစိတ်တဝက်မိဓမ္မနာဘာတို့ရဲ့ကျေးဇူးကြီးမှာဘုံလောကီနိနဲ့ဖြင့်ဆက်ချင်တယ်လို့ဆက် အမေကိုကြားပဲပကုံးမမထားအဖေကိုပဲပဲပကုံးမမတင်ဒီဘဝမစင်ညာနဲ့ဒီဘဝမှာအိတ်ကြစားကြ ရေချိုးကြကျင်းကျင်းတဲ့တွေစွန့်ညာလို့ရသက်လုံးရွယ်ကိုရိုးမြေကြပြုစုပေမဲ့မိဘယေစုမကုံနိုင်ဘူးတဲ့ကုံနိုင်မလားကာရီသမီးတွေကစัจ जा မင်းစัจ जा မင်းကတော်ဖြစ်နေရဲ့ အမေဖေတွေကိုကစားတဏ္ဍဗမရတဏ္ဍမေယူရတဏ္ဍတိယတဏ္ဍကမလာတဏ္ဍဗျာမတဏ္ဍပလင်တော်ဆန္ဒခမ်းမှာရှမ်းကြတော့တင်ပြီးတော့ရာသလုံးရွယ်ကိုရိုးမြကြပြုစုပေမဲ့မိဘကျေးဇူးမကုန်နိုင်ဘူးတဲ့ကုန်နိုင်မရလားသာသမီများကပြည့်စုံတပြည့်ဝချမ်းသာလို့ရှိရင် ရွှေတွေကိုအရေးကျုံငွေတွေကိုအရေးကျုံအမေရဲ့ခန္ဓာကိုယ်အလုံးအဖန်အဖေရဲ့ခန္ဓာကိုယ်ရာမောင်လုံးဖန်တဲ့အညီရွှေတွေရုပ်ထုငွေတွေရုပ်ထုပြီးတော့ပေးအောင်တော့မိဘကျေးဇူးမကုန်နိုင်ဘူးတဲ့ကုန်နိုင်မလားကုန်နိုင်ပါဗျာလောကဆက်ရှင်တဲ့နိနဲ့ဆက်လောကီနိနဲ့ဆက်လို့မကြေလောကုတ္တရာနိနဲ့ဆက်မှကြေတယ် ဘာနီနဲ့ဆမကြည်အေဒါရောက်ခြေနိုင်မဗုဒ္ဓနီဟူလာထုတ်ပြပြီးဟောလိုက်တော့မယ်သာထာနဲ့သီလဆွဲကြည်မြဘွေဒါနံမြတ်ရဲ့နဲ့ရှားကြမ်းမှပညာမှန်ရစေဖို့ဖန်ယုံကြည်မှုသာထာစောင့်ထိမှုသီလလူရမှုဒါနာ ခွဲခြားစိတ်ပြယုံနာသိမှုပညာလို့အဲ့ဒီ၄မျိုးနဲ့ဆက်မှကျေစုကြည်တဲ့လောကုတ္တရာနိနဲ့ဆက်မှကြည်တယ်။ဘာနိနဲ့ဆက်မှအေးဒါကြောင့်ယနေ့တော့အလူတကာတဲ့ကိုမြင့်လွင်မကျင်ကျင်ထေတို့တရွေကဘဝပြောင်းသွားတဲ့နှစ်ဖက်အမိများကိုယေရှု အေးဘဝမပြောင်းမဲ့သက်ရှိထင်ရှားနှစ်ဖိနှစ်ဖက်အဖများကိုဥတဲပြီးတော့ဟောခဏိဓမ္မသဘင်တရားနဲ့ယေရှုချတာဘာနဲ့ယေရှုချတာအေးမိဘယေရှုဆိုတော့ဖွင့်ရွယ်လို့မကုံနိုင်ဘူးဘယ်လိုလဲဆိုရင်နဲ့မိခင်လောင်းများဟာအပြိုးခြင်းမဝတုံးကတော့အချိုလွန်ခြင်းလွန်အဆက်လွန်အခန်းလွန်အငန်းလုံး အဲ့ဓာတွေကြိုက်တယ်လို့စားခဲ့သာသန်နေသမီးသားနေလွယ်ပိုက်ရတဲ့ချိန်ကစပြီးတော့မိခင်လောင်းများလေအငန်းကိုသူမဆအခါကိုသူရှောင်အဆတ်ဆိုဝေလာဝေတွေလို့မှမရောက်ရင်တွင်ကချစ်သွေးမောင်းပြေဝေးအောင်ရှောင်ခြင်းရသားမျက်နှာမမြင်သေးပေမဲ့အာတခါစင်ကြွေးမယ်လို့ မမွေရင်ပုံတမှုဖွင့်ရှာရဲ့မွေလာလင်ကုန်ယူဝဲလို့ရဲ့ကွယ်မိခင်ဘဝအမျိုးရှင်မဝါတို့ကရသာလွန်ကြိုက်တယ်လို့စားခဲ့ပေမဲ့သာသနိလွယ်ပိုက်ရတဲ့အချိန်ကသပြီးတော့ဝမ်းထဲမှာရှိတဲ့သားလေးသမီးတွေအနေမခက်ဖို့အရေး မေတ္တာတော်ရှေ့ပြေးထားပြီးတကားလားအဘူးလွန်အစလွန်အငန်းလွန်မြို့သိပ်ရှောင်ရှားခဲ့ရတာဟာမိခင်တို့ဘဝမှန်ရလားပြိတ္တာအေးဒါကြောင့်အေးရင်သာလွဲမပြတ်ပါဘူးဆွဲပခက်ချိတ်ခါတဲထက်အိယာမသိစီယာမေသာမေသာမိဘမယား အေးတဏိတာလုတ်တွေပြမလို့ညာဘာဖြစ်အိတ်ဆက်တဲ့အခါဒါလီသမီးလေးတို့အမညာဤကနဲ့အကနဲ့တို့ပြီးငုံလိုက်တယ်ဆိုရင်အာနိမတိထိုင်မသာမရင်တော့မပြင်းဘောင်းရင်တော့မသနိုင်ဘူးလူရလေးရဲ့ငိုအိုးအိုးအေးညာဤတကောင် ဖြစ်နေပြီစေဒါလီသမီးလေးပခုံးမမေတင်ပြီးတကားလား နှလုံးသားကရှိကြရတဲ့ဇကာအလင်္ကာကလေးချော့ကြပြာတို့ဖြင့်မချော့ရဘူးလားအရှိနောက်တောင်မြောက်လေးပါကဟဲ့ညာကြီးတကောင်ဟွေငါဘာအယူထားဘယ်သူမှမပြောဘူးသာသမီပေါ်မှာထားရှိတဲ့မိဘမေတ္တာကိုအားလုံးနားလေတယ်မှန်ရလားဒါကြောင့်လူအလေးရဲ့ငိုခိုးဖမ်းလို့ပေး ခိုးပြူခိုးဝါနကဲခိုးပြူခိုးဝါနကဲဖမ်းမှုခက်လာသည်အိုးအေးအေးအိုးအေးအေးရွရအကျဉ်းနာကြီးစွာနဲ့ချော့ခဲ့ကြတယ်မှန်ရလားလူကလေးတဲ့ဆော့စရာမေထီလာကန်းတော်အောက်ကဟာကောက်ခဲ့ပါဖားပါလင်တကောင်ပေးပါဖားပါလင်တကောင်ပေးပါမျက်လုံးငယ်ကြောင်တောင်တောင်နဲ့ ဖားကောင်းငါသေးအိုအေအေအိုအေအေမချော့ကြကြဘူးလားအေဒီမတပါဘိုးလမင်းကြီးထံကိုလဲအေးပါတယ်ရွှေလမယုံဝလို့သံဖုတိအဖို့ဟောကြည့်ပါဆိုဥသာအိုဘိုးမောတိအလား ကလေးအငုတ်တိတ်အောင်အရေးအယောင်ပြတဲ့ကွယ်ဖိုးလနာသာအိုအေအေအိုအေအေမှန်ရလားအေးတခါတည်းကကြားတော့လေမိဘဆိုတာပုရုဇဉ်ဒေါသကမကင်းသေးတော့ဆိုချော့လို့မှအငိုပြော့ရမသွားဘူးဆိုရင်နည်းနည်းဒေါသလေးဖြစ်လာချ အဲဒီကောင်လေးဒီကောင်မလေးတော့ရိုက်ဆုံးမလိုက်မယ်ဆိုပြီးတော့ကြောင်ကြီးရဲ့မိထံတို့အတန်လေးကလည်းခတ်မှာပါကြောင်ကြီးရဲ့မိထံတို့အစီကိုစားပါလို့အသားကိုမျိုးသားကိုမျိုးကြောင်အိုးပေးမိကြိုက်ပါနဲ့လေအိုးအေးအေးအိုးအေးအေးတကယ်တော့ကြတော့သားလေးသမီးလေးရိုက်ရသလား အတန်ရောမာသေးလားကြောင်အိုးပေးမေကိုက်ပါနဲ့လေအိုးအေးအေးအိုးအေးအေးမှန်ရလားမှန်ပါတော်မပဲတော့ကြာကြတော့တရားဓမ္မတွေဟဲ့ဒီဘုန်းကြီးကလေးကျော်ကောင်းတာသူကိုယ်တိုင်မြန်မွေးလာသလားဆိုရင်တော့နာမည်ပြတ်တော့မယ်မှန်ရလားဧကရှိစေပေါ်ဗျာမိဘကျေးဇူးတွေကတော့တို့တရားဓမ္မတွေလက်ဝတ္ထုတန်လန်း တခြင်းအလင်္ကာစာကဗျာတွေနဲ့အမျိုးမျိုးဘုံဘုံရေးဖွဲ့ထားခဲ့တာတွေကြည်ရှုခဲ့ပူကြမယ်နားထောင်ခဲ့ပူကြပြောလိုတာကဘယ်ခေတ်ဘယ်အဆိုကြောတွေဘလောက်ပဲကောင်းကောင်းနှစ်20ဆိုရင်ဟောင်းသွားတယ်မှန်ရလားအေးတစ်ချိန်ကတွန်နေသိမ့်တာတို့တောသူမတွေအာကြီးကြိုက်ပေါ့ ထွေညူရေတေဆိုကနေလေသလားရွာအပြန်လန်းစီကားကွယ်သူစားတဲ့ထမင်းလုံးလုံးပုတ်ကနေလွတ်ကြတယ်တဲ့တွန်တေးသိမ့်နံတို့ကောင်းလိုက်နှစ်30ကြတော့ဟောင်းသွားဘာဖြစ်သွားလဲဟောင်းသွားပြီမရည်ခဲဘယ်သူပါလဲရည်ခဲလဲမာပြီးတော့အေးတာပါပဲမမအေးဒါကြောင့်တော့လူဖြစ်တာ ဘယ်သူပါလဲအေးမမအေးတို့ကတော့အတန်ကောင်းကြည်တော့ခုနှစ်တန်ချီပြီးတော့နေဖို့ရဆိုရင်ဝါဆိုတောင်းမှပြာသူနာတွင်ထားလိုက်ခြင်းငေးဆိုင်ကြွားနင်းနဲ့ဆဲဆိုဟောင်းသွားနင်းနဲ့ဆဲဘာဖြစ်လဲဟောင်းသွားပါဗျာအေးအခုကလည်းဘုန်းကြီးတို့ စာဆောင်နေတဲ့သခါတရားကြီးတော့တွေ့ဘူးတယ်ထွန်းအိန္ဒရာဘုသချင်းဓဗျဟာအရောက်ရဆုံးပဲအဲ့တော့ထွန်းအိန္ဒရာဘုတို့ကမမအေးတို့လိုအသာအားမကောင်းညနာလေးကငုံမဲ့မဲ့ကလေးနဲ့အဲ့တော့သူကတော့မိုက်ကလေးမကင်ရုံတမဲမျက်လုံးလေးတစ်ဖက်တောက်ကကြည့်တထွေးပေါ်လုံးမဲဘယ်သူပါလဲတွေ့နာဘူးပါဗျာနင်းနဲ့ဆက်ဆိုရင် ဟောင်းသွားပြီကလေးကျော်သချင်းကဘလောင်နှစ်တရာထောင်ချီဟောင်းသလားဟောင်းပါဗျာအဲ့ဒါပဲဗျာဒါဟာမိဖရဲ့မေတ္တာနှလုံးသားကစိတ်ကြယိုးစည်းလာလို့လူရဲ့ရဲ့ငိုခိုးဖမ်းလို့ပေခိုးပြူခိုးဝါနဲ့ကဲခိုးပြူခိုးဝါနဲ့ကဲဖမ်းခက်လာသေးအိုးအေးအေးအိုးအေးအေးဟောင်းသလားဟောင်းပါဗျာဟောင်းသလားဟောင်းပါဗျာအတန်ကပြော့သွား အဲ့ဒါပေါ့ရွာတွေရွာမှာမိဘဂုံကြီးဖွဲ့ပြီးတော့ဘုန်းကြီးတို့တော်တော်လေးဟောလိုက်ဟောတော့ဗိဒ္ဓကပြန်သွားသူတို့ကလည်းမပြန်ခင်သာဘုန်းကြီးကယူဆိုင်တာပြန်ရင်ဘယ်သူမှကယူမဆိုင်ဘူးဘုန်းကြီးနောက်ကပါလာတာမသိတော့ဓကမနှစ်ယောက်ဘန်းနဲ့ပြောကောင်းမှဘုန်းကြီးတံပဲနဲ့ကလေးချုပ်ကောင်းလိုက်တာအေးငါကလေးမွေးရင်တော့ကလေးထိန်90နှစ်တော်တဲ့အဲ့တော့နောက်တစ်ယောက်ကဘာပြောတော့ နောက်နေအောင်လို့အိမ်အောင်တဲ့နဲ့ဒီပါအေးလေညီတို့ကတော့ခင်မွန်းတယ်လည်းရှိအလုတ်ကိုင်လည်းရှိ ဝင်ငွေကလည်းရှိတော့ငါနိုင်မှာပေါ့ငါခင်မွန်းတယ်ကတော့အေးတည်သွားတဲ့တွေ့တာကြောင့်အလုတ်ကိုင်လည်းမရှိဝင်ငွေလည်းမရှိတော့ကလေးထိန်တော့မငားဘူးကောင်းမကြီးငားမဲ့ငါကလေးအဖေပဲငားခြင်းနဲ့တော့ရစခြင်းငါဟာရီကကလေးအဖေငားခြင်းဒုက္ခများသွားလိမ့်မယ် အဲ့ဒါကြောင့်မိဘဂျေဇုကပရိသတ်ရေလောကမှာအကြီးဆုံး၅မျိုးတေချာမမြေကြီးရဲ့မြေမိုးတောင်ရဲ့စက်တဝလာရဲ့သမုဒ္ဒရာရဲ့ကောင်းငင်ပြားရဲ့ပြောကြည့်ရမြေကြီးမြေမိုးတောင်စက်ကြဝလာရဲ့သမုဒ္ဒရာရေရဲ့ ကောင်းငင်ပြရဲ့ဘယ်နှမျိုး၅မျိုးပါဗျာပထဝီဝေလူကံပတ္တံတို့နေထိုင်လောကင်စားတော့တဲ့မြေကြီးဟာယူဇနာ2သိန်းနဲ့4000ရှိဒီခေတ်ယူဇနာမသုံးတော့တေယောတေယောတမျိုးတမျိုးဗဏမိုင်ဝေးတယ်ဘာကိုသုံးနိုင်တော့ပါဗျာအဲ့ဒါကြောင့်ယူဇနာ2သိန်း4000ကိုတေယူဇနာ8မိုင်လုံးနဲ့တွက်လိုက်ရင်တသန်9သိန်း2000 မြေကြီးရဲ့အကျေပြတ်ထုတဲ့မိုင်ဘယ်လောက်ရှိတယ်တသံကိုသိန်းနှစ်သောင်းတဲ့အဲဒါလောက်ကျေပြတ်နေမြေကြီးဟာတို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာနဲ့နိုင်စာပါကဝါရွက်ကလေးပမာဏအရှုံးပေးရပါတဲ့ဘယ်လောက်ရှုံးပေးရဝါရွက်ပမာဏပါဗျာ အေးဒါကြောင့်ကိုမိကိုပါတို့ရဲ့ဂျေဇုကိုငုံမျောပြီးတော့ပူဇော်ရအောင်အလုံးစုတသံကိုသိန်းနှစ်သောင်းတသံကိုသိန်းနှစ်သောင်းမိုင်ပေါင်းကျေစွာမိုင်ပေါင်းကျေစွာပထဗျာခေါ်မိပထဗျာခေါ်မိဒီမြေကြီးဟာဒီမြေကြီးဟာတို့မိတို့ဖာတို့မိတို့ဖာနိုင်စာမေတ္တာနိုင်စာမေတ္တာဝါရွဲ့မြတ် မာရွယ်ညာရှုံးရသေးချာရှုံးရသေးချာနမနိမြင်မတော့အဲ့ဒါကိုဘုရားကတော့ယူဇနာပေါင်း၈တောင်းနဲ့၄တောင်းမြင့်တဲ့ဒါကိုမိုက်ဖတ်လိုက်ရင်6သိန်း9000 2000ပြောကြည့်အဲ့ဒါလောက်မြင့်မောက်ပေမဲ့လို့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာနိုင်စာပါက မြင့်မတောင်သည် နွားချိုကလေးပမာဏအရှုံးပေဟပါတရေဘလောက်ရှုံးပေအောင်နှထောင်ဆောင်မြင့်နာမြင့်မခေါ်မိတောင်ကြီးသေးလားတောင်ကြီးသေးလားတို့မိတို့ဖတ် နိုင်စမေတ္တာမွားချူမြရှုံးရသေးချာနမ30ကြာဝလာအရှိကျွနောက်ကျွတောင်းကျွမြောက်ကျွအလဲကောင်းမြင့်မို့တောက်အဲ့ဒီလေးကျွန်းတမြင့်မို့ကိုဆက်ကြာဝလာတခုလို့ဆိုတဲ့အကျယ်ဝန်ကတော့တသိန်း2350 အဲ့ဒီယူဇနာကို မိုက်ဖွက်လိုက်ရင်9သိန်း7600ပြောကြည့်အဲ့ဒါတော့ကြည်ပြတ်မိမဲ့လို့တို့အဖေတို့အမေတို့ရဲ့ကျေးဇူးမေတ္တာ၌စပါကထိုစัจ java လာသည် ချုပ်အနဖာပေါက်ကလေးပမာဏအရှုံးပေးရပါတဲ့ဘလောက်ချုပ်အနဖာပေါက်ကောင် ကိုင်းပူဇော်ရအောင်ကိုသိန်း၈သောင်းကိုသိန်း၈သောင်း9600မိုင်းတာကျေတောင်းမိုင်းတာကျေတောင်းကျွန်းပေါင်းစကြဝဠာကျွန်းပေါင်းစကြဝဠာဘူမိဒုက္ခဘူမိဒုက္ခနိုင်စမေတ္တာနိုင်စမေတ္တာအနဖာမြအနဖာမြရှုံးရသေးချာရှုံးရ နာမလေးသမုဒ္ဒောပါတိကယထာဘုရားဟောသမုဒ္ဒရာ၄စင်းတစင်းတစင်းရဲ့ဤအနက်ကယူဇနာပေါင်း၈သောင်းနဲ့၄ထောင်အဲ့ဒါကိုမိုင်ဖွဲ့လိုက်ရင်6သိန်း9000 2000ဘလောက်6သိန်း9000 2000ပါဗျာအဲ့ဒါလောက်နဲ့လာတဲ့သမုဒ္ဒရာရေဟာတို့အဖေတို့အမေတို့ရဲ့ကျေးဇူးမေတ္တာနိုင်စာပါက တစ်စက်တစ်ပေါက်ကြရောက်နေတဲ့မိုးနှင်းပေါက်ပမာဏအရှုံးပေးရပါတဲ့ဘလောက်ရှုံးပေးမိုးနှင်းပေါက်ပမာဏပါဗျာ။ကိုင်းဆိုလိုက်6သိန်း9000 6သိန်း9000 2000ဆောင်နဲ့စွာ2000ဆောင်နဲ့စွာမိုင်းတာကျဲ6သိန်း6သိန်း9000 2000 2000ဆောင်နဲ့စွာ2000ဆောင်နဲ့ သမုဒ္ဒရာခေါ်မိရေကြည်စလားတို့မိတို့ဖနိုင်စမေတ္တာတပေါက်မြရှုံးရနေပမာနမငါအာဂသောမိနစ်တုံသက္ကမိကိုမဆုံမုံမဆုံလို့ပြောနေရတဲ့ကောင်းကင် မိုင်းနဲ့တွက်မဲ့ဆိုရင်လည်းပဲရတယ်တဲ့အဲ့တော့မြေကြီးနဲ့တူသွားယူနာပေါင်း2သိန်းနဲ့4သောင်းဒါကိုမိုင်ဖတ်လိုက်ရင်တသန်း9သိန်း2သောင်းကောင်းကင်ရဲ့အကျေပြဟာမိုင်ပေါင်းဘလောက်အဲ့ဒါလောက်ကျေပြမိမဲ့လို့တို့အမေတို့အဖေတို့ရဲ့ကျေကျေမေတ္တာနိုင်ချပါက ကောင်းငင်ပြသည်ရှိရွယ်ကလေးပမာဏအရှုံးပေးရဘာတတဲ့ဘလောက်ရှိရွယ်ပမာဏပါဗျာဂိုင်းပူဇော်ရအောင်တသံကိုသိန်း2000တသံကိုသိန်း2000မိုင်ပေါင်းကျေစွာမိုင်ပေါင်းကျေစွာအဇတဝေဟင်အဇတဝေဟင်မိုးကောင်းငင်ပြမိုးကောင်းငင်ပြဒုမိဒုဖ နိုင်စမေတ္တာနိုင်စမေတ္တာရည်ရွယ်မြတ်ရည်ရွယ်မြတ်ရှုံးရသေးအချာရှုံးရသေးချာအေးမိဘကျေးဇူးဟာလောကဓာအကြီးဆုံး၅မျိုးကအရှုံးပေးရလို့မနေ့လူတကာကိုမြင့်မြတ်မှကျင်ကျင်ထေတော့ကနှစ်ဖက်အမေရည်စုပြီးတော့အခုတရားနာ ဖိတ်လိုက်ပြီ သားတို့သမီးတို့နဲ့အတူတကွဆွေမျိုးသားချင်းပေါင်းသင်းအောင်ရင်တို့နဲ့အတူတကွတရားနာဖို့လာပါတရားဝဲပြီးဆုံးတဲ့အခါမနှက်ဖြင့်ငါတို့၌ရေချက်ချတဲ့အခါမှာလည်းပဲအမိတို့တွေဝမ်းမြောက်နှုမောသာဓုခေါ်နိုင်ပါစေလို့ဖိတ်ခေါ်ပြီးသွားပါပြီအဲ့တော့ခွန်ကြီးတို့ဗုဒ္ဓသာသနာနယ်အတွင်းတာယေနာယေသေးသေးကြီးကြီး ကုသိုလ်လုပ်ငန်းတိုင်းမှာရှေးဥစွာရှေးကိုကတော့တရဏဂုံဆောက်တည်သီလခံယူကြမြဲဓမ္မရာဖြစ်ပါဘာသာရေးကျမ်းကအောက်ခံဖောင်ဒေးရှင်းလုပ်ငန်း၃မျိုးဇာဘောခွန်ရင်ပုဗ္ဗကိစ္စကုသိုလ်ရဲ့ရှေးပြေလုပ်ငန်း၃ခုပေါ့အဲ့ဒီသုံးခုရှိခိုးတဲ့အခါမှာတစ်အပြစ်ရှိကခြေပါစေနှစ်ကောင်းကျိုးချမ်းသာဖြစ်ပါစေ ဟောဒီလိုရည်ရွယ်ချက်နှမျိုးနဲ့ရှ िख ိုးရပါမယ်ရည်ရွယ်ချက်ဘယ်နှမျိုးနှမျိုးပါဗျာတစ်အပြည့်ရှိရပါစေနှစ်အောင်ကျိုးချမ်းသာရပါစေဒါဆရာတော်ဘုရားကြီးသာမဏေဘွဲတော်ကအကျယ်တဝင့်ဘုန်းကြီးတို့ပြောခဲ့ပြီးဖြစ်မှာပါအေးအဲ့ဒါကြောင့်ဒီခမုန်ကြီး7ပါးကိုဘာလို့ရှ िख ိုးရောရတာလဲ ုန်းကြီးတို့တရားဓမ္မတို့နဲ့လက်ပွန်းတည်းဆက်ဆက်နေလို့လောကပြောရတဲ့လင်းနဲ့မယားရှာနဲ့သွားဩဇာညာဇမောင်ပါချမ်းအောင်မင်းတွေဖြစ်ချင်အဖြစ်ကိုဘာချစ်သေးပါလားလောကပြောရတဲ့လင်းနဲ့မယားရှာနဲ့သွားပါဗျာအဲ့ဒါလူချင်းလို့ပြောတာအေးလေတော့ဟာဒီပြောမိတော့လဲ sorry ပဲပေါ့ အဲအဲ့ဒါကြောင့်ဒီခိမုန်ကြီး7ပါးဆိုတာဖယာပစ္စည်းကာယဟန္တာဝေယာမိနိဖဂုံကြီးဆရာပေကမ္မဟောကတရားပြခိမုန်ကြီးတယုတ်အချင်းချုပ်သိမ့်ထုံမကုံညာဘုန်းကြီးတို့တရားတော်မတို့ရဲ့လက်တကားနေကြတော့ခုနကလင်းနေမရရှာနေသွားပါဗျာဟုတ်တယ်ရှာနေသွားတာကြိုက်မိတာသွားနဲ့နှစ်ဖူးပဲတော့မှမကြိုက်မိဘူးအဲ့ဒါမှတ်ထားဟုတ်ပါရောအဲ့ဒါကြောင့်လက်ပွန်းတည်းဖြစ်တော့က အေးတတိမထားမိတဲ့အချိန်ခါမိမိလျော့နဲ့ထုတ်ပြီးတော့ကိုယ်နဲ့နှုတ်နဲ့စိတ်နဲ့ပြင်မကောင်းပြင်မမိတတ်တယ်ပြင်မမိရင်အေးအဲ့ဒါဓာကြီးမကရောကဓာကြီး7ပါးသင်အောင်မက်ဖို့နိဗ္ဗာန်တားခံအဲ့ဒါကြောင့်တောင်းမကရောလိုက်တဲ့အခါကောင်းကျိုး7ပါးရယူမက်ဖို့နိဗ္ဗာန်လည်းရနိုင်တယ်ဒါကြောင့်ရှ िख ုကရောရတာမှန်ရလားမှန်ပါဗျာဒါဖြင့် ပြင်မာပြီးရှ िख ိုးကြော့တိုင်းကြည်သလားဆိုတော့မကြည်တာလည်းရှိတယ်ကြည်တာလည်းရှိကိုနှုတ်စိတ်ကံသုံးမျိုးကိုနဲ့နှုတ်နဲ့ကိုဒီလည်းရောက်ကျွလွန်ပြီးရင်တော့လုံးဝတောင်းပန်ကြော့လို့ကြည်တော့ဒေဝရကိုကြည်ပါဘုရားနဲ့ညီကိုဝမ်းခွဲရောက်ကြော့ဘုရားပေါ်သိအောင်သုံးချိန်ပြုတ်လုခဲ့တယ်ဘုံတော်ကံတော်တဘာတော်ကြောင့်မသိခဲ့ဘူးနောင်ကဒေဝထသူအမသူမြင်လို့ ဘုရားရှင်အာတောင်းပန်ကြတော့ကိုလာတဲ့အခါသူကိုယ်ရဲ့ကျူးလွန်တဲ့အကုသိုလ်ကံကြမ္မာပြစ်မှုများကဘုရားနဲ့တွေ့ခွင့်မပေးတော့လမ်းခွက်လက်မှာပဲမြေနှပြကွက်အဝိဇ္ဇငရဲ့ကြာရောက်ရကြောင်းကိုအာလုံးသူတော်ကောင်းတို့အသိဖြစ်ပါတယ်မှန်ရလားမှန်ပါဗျာဘုန်းကြီးတို့ခြံသမားကြီး၄ရက်ကအိန္ဒိယဗုဒ္ဓဂယာတန်ဝဇနိယလေးဌာနဘုရားပွင့်တဲ့နေရာ တရားဟုဟောတဲ့နေရာပြီးတော့ပရိသတ်ရဖျားဖြစ်တဲ့နေရာပြီးတော့ပရိနိဗ္ဗာန်ဆန်တဲ့နေရာအဲ့ဒီသွားတဲ့အခါမှာဇေရဝံကျောင်းတော်ရဲ့မဏိမဝေးမှာဒေဝရမြင်မြူတဲ့နေရာနောက်စိန်စမာနဝိကအများကတော့စိတ်စမာနလို့ခေါ်ကြတယ်သူတို့မြင်မြူတဲ့နေရာတွေတွေ့ကြရ။အော်ကြောက်เสียပါလားလို့တောင်ဝေကယဉ်မိပါတယ်။ အဲ့ဒါကြောင့်ကိုယ်နဲ့နှုတ်နဲ့ပြမပြီးရတောင်းမှန်ကြောလို့ကြည်အောင်မလားဓာန်ကြီး၁၀ပါးရမယ်မဘုံနိဗ္ဗာန်တားခါလေစိတ်နဲ့ပြမရင်သာတောင်းမှန်ကြောလို့ကြည်တယ်ဘာနဲ့ပြမမှာစိတ်နဲ့ပြမမှာအေးအဲ့ဒါဟိုဆရာတော်ကြီးတုန်းကလည်းပြောခဲ့ကောင်းပြောခဲ့ဒါကတော့နောက်တဝတ္ထုနဲ့ခိုင်မြဲအောင်ပြောလိုပါသေးတယ် ဘုရားလက်ထက်တုန်းကသောရိယမြို့မှာသောရိယတထေသားအရွယ်ရောက်အိမ်အောင်ကြသာသမီနေရမွေးတနေ့ခြံရံများနဲ့မြစ်စိတ်ကိုရေချိုးသွားတဲ့အခါခင်မုန်းကြီးဆက်ပါအဝင်းအပါရှင်မဂတိယဟန္နာကြီးကရေချိုးပြီးတော့သင်းမိုင်သာလဲဧကတိမဝုံးမီသောရိယတထေသလှမ်းမြင်လိုက်အဲ့တော့ရှင်မဂတိရဲ့ခန္ဓာကိုယ်နေ အရေးအသားကိုဟန်တွေကအင်တမ်းမှတောင့်တင်းတယ်တမာတယ်တင့်တယ်တယ်သတ်ပဲတယ်အရာပြောပြောရင်လှတယ်ချောတယ်ပေါ့အဲ့ဒါကိုစိတ်မထိန်နိုင်တဲ့သောရိယတတိတာကဟာတဲ့ချောတယ်လှတယ်ကိုတော့ပါလားဒီကိုတော့ငါမရဖြစ်ရင်ကောင်းတယ်ငါမရရဲ့ခန္ဓာကိုယ်အရေးအသားဒီကိုယ်လိုနေကောင်းမယ်လို့စိတ်နဲ့ပြင်မမိတဲ့ ဗာနဲ့ပြင်မှာစိတ်နဲ့ပြင်မှာမိတာပါဗျာယဟန္တာခင်မုန်းကြီးချက်ပါအဝင်ပါပုဂ္ဂိုလ်ပြင်မှာလို့ချက်ချင်းမိမဖြစ်သွားတဲ့ဗျာဘာဖြစ်သွားမိမဖြစ်သွားပါဗျာအဲ့ဒါနဲ့မျက်နာမပေါ်ဘူးလို့ခြေရာဖြောက်တက္ကသိုလ်ရောက်သွားတော့မိမသားဘဝအိမ်တော်ရဲ့သားကြအာသမီးလေးရောက်ဝဲတနေ့တော့သောရိယမြို့ကုံတဲ့တယောက်တက္ကသိုလ်ရောက်လာတဲ့အခါထိုမျိုးသမီးကလောဘပြုမှာအဲ့ဝပြု အဲ့တော့တက္ကသောရိယကုံငယ်ကအလိုဒီမိန်းကလေးငါလည်းတစ်ခါမှမမြင်ဘူးပဲငါ့ကိုမျက်နှိုးကျင်တာစွာပြုစုနေတယ်ဟဲ့မိန်းကလေးသင်လည်းငါတစ်ခါမှမမြင်ဘူးပါလားငါ့ကိုဘာကြောင့်ချစ်ခင်ရင်းနှီးစွာနဲ့ပြုစုကြွေးမွေးတာလဲဩဟုတ်ပြီမှာပေါ့အမောင်ကမသိပေမဲ့ကျွန်ုပ်ကအမောင်ကောင်းကောင်းသိ အမောင်နာမည်ကဘသူအမောင်မိဘများကဘသူအမောင်တို့မွေးခြင်းကဘယ်နှယောက်အမောင်တို့ကဘယ်ရက်ွက်ဘယ်နားမှာနေတယ်တတ်အပ်ပြောလိုက်တော့ဟာမိန်းကလေးမကြုံစဘူးဆိုတာလို့ငါအပြင်ယူတောင်ယူခြင်းတယ်နင်ကဘယ်လိုလုပ်သိတာလဲသိပြီကောမောင်ရဲ့ကျမတခြားမဟုတ်ဘူးတောရိယတထေတာဆိုတာကျမပဲဟဲ့ နေမေပစ္စည်းမျိုးတွေကတော့နေရေချိုးသွားရေးသေပြီဆိုပြီးဆွမ်းသုံးအမြဝင်နေရတယ်နေဘယ်လိုဖြစ်တာလဲမိန်းကလေးဖြစ်ပုံကတော့ပြောပဲမပြောကျင်တော့ပါဘူးအမောင်ရဲ့ရှင်မကေစီကိုရောမြတ်ကြီးရေချိုးတာမရလို့စိတ်နဲ့ပြင်မလို့ကျမမိမ့်မဖြစ်တာအဲ့ဒါကြောင့်သောရိယမြို့မှာမျက်နာမပြရဲလို့အခုတက္ကသိုလ်ရောက်လာကျမမိမိသားဘဝနဲ့အာသမီးနေရမွေးဖွားနေပြီမောင်ရဲ့ဟဲ့ နေစိတ်နဲ့ပြင်မာတာနော်ဟုတ်ပါတယ်ကိုနှုတ်မပါဘူးလားမပါပါဘူးအမောင်အာဒါဖြင့်လည်းငါနဲ့တွေ့တာကံကောင်းတယ်မစိတ်နဲ့ပြင်မာရင်တောင်းမှန်ကြောလို့ကြည်နိုင်သေးတယ်အခုရှင်မကကြီးတက္ကသိုလ်ရောက်နေတယ်လို့သိရငါနဲ့ရင်းနေတယ်ငါသွားပင့်မင်းဆုံးကားဖို့ရံဖြင့်ပြင်ထားဒါနဲ့သောရိယဂုံတဲ့ကရှင်မကကြီးကကြိုးကြောင်လျှောက်ထားပြီးတော့ပင့်တယ် gain မိန်းကလေးကြောပြီးတော့ အဲ့ဒီအခါမှမှန်လားပါဗျာတပိတော်ဒီမတိတိအလျက်မိုင်မဲတိအလျက်ဝေဝေတိအလျက်အရှင်မဟာဤသို့ဤပုံပြင်မှမိခဲ့ပါတယ်ဗျာထို့အပြင်များ ခွင့်လွတ်သိခံကြည်အေးတော်မူပါဗျာအဲ့တော့ရှင်မကကြီးကလည်းယဟန္တာပဲဒေါသဆိုတဲ့ကိလေသာမရှိဘူးလက်တုံးမြကရဇာချေအေးရညုပ်ဖွဲ့ဆိုတာဒေါသရှိမှအခုရှင်မကကြီးဒေါသရှိလား ပါဗျာအဲ့ဒါကြောင့်ဩအေးအေးအေးမလိမ္မာတခါမကြမြဲပေါ့ကွယ်မမားတော့ရှင်းနေပါဗျာမသေးတော့သေသမားပါဗျာရည်စားမရှိတော့အပြူကြီးလို့လုံးဝမရှိကောင်းပါဘူးပြိဿညားတာမညားတာပါစကားကုံအောင်ပြောရတာလေမမားတော့ရှင်းနေပါဗျာမသေးတော့သေသမားပါရည်စားမရှိတော့သိသိတာပဲပြူကြီးကောင်းလဲငုတ်ဝင်ကသားလေးတိုးသွားကြတယ် ကိုင်းရှားပါရှိပါသေးဒါယင်းနေအောင်ဘုန်းကြီးတို့ကသိမ့်သွင်းတဲ့သဘောပါအေးခွဲမမာသောရှင်နဲ့မရိသောရှင်သမမလိမ္မာတခါမကျင်မြဲဆိုတာလို့ပုရုဇဉ်ဆိုတာရေတဖန်းသီးနဲ့တူတယ်ရေတဖန်းသီးပိုကင်းမလားမကင်းပါဗျာပုရုဇဉ်ဆိုရင်ဘုရားတော်ရှင်သာရိပုတ္တရာတော်ရှင်မဝလာတော်ဘသူဖြစ်ဖြစ်ပြင်မကင်းမှုပြိတ္တာဒါကိုပြိတ္တာသိတာအဲ့တော့ပုရုဇဉ်ဆိုတာရေတဖန်းသီးနဲ့တူတယ်ရေတဖန်းသီးပိုမကင်းတယ်လို့ပုရုဇဉ်ဟာပြင်မကင်းဘူး သို့သောကိုအမားကိုပြန်သိပညာရှိစရင်ဝင်တယ်ကိုအမားကိုသိရင်ပညာရှိစရင်ဝင်ပါတယ်ဗျာဘုန်းကြီးပါတော့ကရပင်လည်းမပါဘူးရရင်လည်းမပါဘူးပညာရှိပြန်ပြောတို့လူကရှားရှိတယ်ပဋ္ဌာန်း24ပစ္စည်းကိုဟေတုပစ္စယောပါဗျာအာရမဏပစ္စယောပါဗျာအခုမှပြစ်တာပါတစ်သက်လုံးပြည့်လာတာပါအဲအဲ့ဒါပဲအပြူကြီးတို့ညင်ဆိုတာဒီအတိုင်းပဲ သူကလိန်ရမှကျင်တတ်တာမလိန်ရရင်ထမင်းစားမဝင်ဘူးအဲ့ဒါကြောင့်ပြစ်ခတ်ကုန်တာနောက်မပြစ်နဲ့တော့ဟေတုပိစယောအာရမဏပိစယောပါဗျာမလိန်မတခါမှတည်းမြကိုအပြစ်ကိုသိရင်ပညာရှိစိရင်ဝင်တယ်ပြောပညာရှိစိရင်ဝင်ပါဗျာအဲ့ဒီလိုရှင်မကကြီးကဖြည့်ဖြတ်ပြီးဂိုက်ွယ်နောင်တာမျိုး မဖြစ်အောင်သတိစားဟေးငါခွင့်လွတ်ပါတယ်လဲဆိုလိုက်ဟောချက်ကြီးယောက်ျားဖြစ်သွားစိတ်နဲ့ပြန်မလို့ကြည်တာ ဘာနဲ့ပြင်မလို့စိတ်နဲ့ပြင်မလို့ခြေတာပါဗျာကိုယ်နဲ့နှုတ်နဲ့ပြင်မရင်မရှိပါဗျာအဲ့ဒါတို့ပြိတ္တကြကြတတိထဖယားထုတိုက်မင်းကတော့ထမင်းစားယူပဲရှိအဲ့ဒီအပြစ်ကင်းမှငရဲကလွတ်မှာဟုတ်ပလားတို့လူတွေအိမ်တော်သားမှုရှိပါရင်တော့ဒါအရေးရလို့ဘာသာရေးကိုလက်မတွေးကြအဲအထိနာမအေးအဲ့ဒါတတိထဗျာ ကိုင်အခုကြိုးချောင်းထောက်ဆပြောပြီးဖြစ်၍အလုံးလက်အုပ်ချီမှုရှိကိုကြောရအောင်လိုက်ဆိုပါရှင်ဖယားဒီတော်မြတ်သည်ဘုရားတရားသံဃာယတနာသုံးပါဆရာမိဘအနန္တ၅ပါးခင်မွန်ကြီး7ပါးတို့အားမြင်မာမိတော်ရှိပါစေ ပြင်းမရှိသောပြင်းမရှိသောကောင်းကျိုးချမ်းသာကောင်းကျိုးချမ်းသာဖြစ်ပါစေဖြစ်ပါစေဤနှထွေဖြင့်ဤနှထွေဖြင့်ယိုသေးစွာယိုသေးစွာရှိခိုးပူဇော်ရှိခိုးပူဇော်ဖူးမြော်မလျော့ဖူးမြော်မလျော့ကတော့ပါဤကတော့ပါဤရှင်ဖျားရှင်ဖျားမိမိမျက်နှာမူရာဘက်ကိုဥသုံးချိန်ပြည့်အောင်ချပါတကြိမ်ပြီးခမ်းမမပြန်ထောင်းမှာ လက်ကိုလေးအောက်ချပြီးခေါင်းသုံးငါငိမ့်တာကပုတ်တညိုရှိခိုးနေပါတို့ဗုဒ္ဓဘာသာလေးအတော်အပြင်းထူတာအဲ့ဒါဟမ်အေးတခါတည်းကဘုန်းကြီးတွေကြွလာကိုရှိရောက်တစ်ချိန်ဥချလိုက်ပြီးရောအခုဘုန်းကြီးကဝါတရားတော်ရှိသုံးချိန်မပြည့်သေးလို့ဘယ်ဥချလို့ချမှမသိဘူးဒါကြတော့လည်းအဓိပ္ပာယ်မရှိဘူးအခုလိုသံမြန်တဲ့နေရာချလိုက်ချမ်း၁၀ချိန်မကဒါသတိရှိဖို့လို့ကိုင်းတော့ပြီတဲ့အဲ့တော့ဟို နောက်ပိုင်းကဆိုင်လားအငိမ့်လားဆိုင်ပါဗျာอืมอืมอืมအဲ့တော့စောစောကကလားသာကလားသမီးတွေကဘုန်းကြီးစောစောမပြီးရင်နှဲသမားသွားလက်တို့မှဆိုပါရှင်းတော့ကဘုန်းကြီးတွေကတရားဟောဆိုင်ကတည်ရင်လားဟိုကနှဲမှုတ်သလိုတော်တော်ဟောတော့မှရှိတော်တော်ဟောတော့မှရှိသေးတာဟုတ်လားအဲအခုလည်းပဲအဲ့ဒီလိုနှဲသမားသွားလက်တို့မှဆိုရတယ်တော်ပြီပြိဿ အဲနောက်ဒုတိယအကြိမ်မြောက်ကိုမြို့လင်မကျင်ကြီးစီတို့ရဲ့အလှကြမှာဆက်ဟောမယ်အဲ့ဒါအခုဩကတာကတော်ကျိုးရှင်သာတော်ပြီတရဏဂုံစောက်တည်မယ်မလုံးမယ်တရဏဂုံတင်မယ်ပေါ့ရှင်းလားဟုတ်လို့လားတို့လူတွေကခရီးသွားကန်နေလားဟဲ့ကောင်ကြီးတဏ္ဍာကိုတင်သွားတော့ဘာကွာလူတွေအတွေ့မှားနေရ မွေးကင်းစကလေးစစားပြီးတော့ဒီတရဏဂုံအမြဲမပြတ်တင်နေရဒါကိုတို့လူတွေကသေမတရဏဂုံတင်ရတယ်လို့အယူမှားကြီးဖြစ်သွားတော့ဒီကောင်တရဏဂုံတင်တာဘာကွာဖြစ်တာတို့ဘုရားဘာသာဒီသိအတွေးချော်တယ်မာယာလားမှန်ပါဗျာဒါဖြင့်ဒုပရိသကရောတရဏဂုံတင်ပေးမယ်ဆိုတာရှင်းနာလားရှင်းနာပါတယ်ဗျာပြီးတော့မှပြင်မဲ့ကြဖဏ္ဍနုဖြတ်ဖြတ်ဖြတ်ဖွတ်ဖွတ်ဖွတ်ဖယ်ပါသေးလွယ်ပါသေးပေါ့ အေးအဲ့တော့တို့ဗုဒ္ဓဘာသာရဲ့အမှားတွေပြောရင်အများရှိပဲပေးတာအဲ့တော့ဒီတရဏဂုံသုံးပါးဟာအင်မတန်မှစွန့်အင်တတ္တိကြီးမားပါတယ်ဘလောက်တောင်ကြီးမားသလဲဟိန္ဒူပရိစ္ဆေအစ္စလာမ်မေဒီမွတ်စလင်ဘာသာကြားများကတို့ဗုဒ္ဓဘာသာပဲကုပြောင်းရည်အချင်းချုပ်ဒီတရဏဂုံသုံးပါးကိုပြပြသွားဆိုလိုက်ရင်ဗုဒ္ဓဘာသာဝင်ဖြစ်သွားတယ်။ဘာဖြစ် ဘုရားဘာသာဝင်ဖြစ်ပါလေဗျာအေးအဲ့ဒီတရဏဂုံဆုံးနေတဲ့၅ပါးသီလအလိုလိုတည်သွားပြီတရဏဂုံဆုံးရင်၅ပါးသီလတည်ပါလေဗျာမထာနောမှန်ပါဗျာမထာနောမှန်ပါဗျာမထာနောမှန်ပါဗျာသုံးငါပြောခဲ့တာပြီးမှမှားရင်တော့ထွေးခံပြန်နေတာတွေ့မယ်မှတ်ထားမသာမကဲအဲ့ဒါကြောင့်တရဏဂုံသုံးပါးဒီဘုရားဘာသာတို့အသက် ဗုဒ္ဓဘာသာတို့အသက်ဟာတရဏဂုံပါဗျာဒီခေတ်သီလရှင်ဝိယာမလည်းပဲဘောင်းရိပ်သီလရှင်ဝဋ္ထာယုံနဲ့တရဏဂုံမတည်သေးအဲသီလရှင်မဖြစ်သေးဘူးရှေရရောတပိသီလရှင်လောင်းမှာဒီတရဏဂုံသုံးပါးကိုပြီးပြင်းစွာဆိုနိုင်မှသီလရှင်ဖြစ်တယ်။ဘာဖြစ်သီလရှင်ဖြစ်ပါလေဗျာခုနကလူတွေတရဏဂုံတည်တော့ဘာတည်တယ် အခုလဲသီလရှင်တရဏဂုံသုံးပါးဆုပ်ရသီလရှင်သီလတည်သွားပြီဘာနှပါလဲထင်သလိုသာလှုပ်လိုက်ကိုထင်သလိုပြောပါအဲ့ဒါဒုပရိသတာပဲဟမ်တရားဝဲကျင်ပါမှာဘာသာကုံမှာဆိုတဲ့တရားနာရမှကြတော့အပြင်းထူတယ်မေးတော့မသိဘူးမှတ်တာ63ပါးသီလရှင်သီလဘာနှပါ အေးအရွယ်ငယ်ငယ်အရွယ်ကြီးကြီးတောကဖြစ်ဖြစ်မြို့ကဖြစ်ဖြစ်ခဏရက်ပိုင်းဝတ်တဲ့ဒုံလဖသီလရှင်ဖြစ်ဖြစ်သေတပံတဇဝတ်တဲ့ထာဝရသီလရှင်ဖြစ်ဖြစ်သီလရှင်တစ်ပါးမှာသီလပေါင်း63ပါးရှိတွေ့ပြမယ်သရဏဂုံဆောင်ရင်7ပါးသီလအလိုလိုတည်သွားပြီသီလရှင်တွေဟာလည်းလူထုလူတန်းနဲ့အဝတ်ဆွမ်းကြောင်းရှိပစ္စည်းလေးပါးကိုခံယူနေကြသုံးဆောင်ကြအဲ့ဒါကြောင့်အဲ့ဒါနဲ့ပတ်သက်လို့ကြည့်ရမယ်သေခိယ85ပါးထက်လိုက် 83ပါးဗျာဒါကြတော့လေရန်ခုံတာပဲ83ပါးရှိပါသေးတယ်8ပါးနဲ့85ပေါင်း83မှာအဘိဓနာတရား10ပါးထက်မသိမချင်းမတာသီလ7ပါးသီလဘယ်လောက်လဲအေးအဲ့ဒါပဲအဲ့တော့လူသီလက9ပါး10ပါး10ပါးဒါအာနာကုန်ပဲ လူဟောကြသီလက7ပါးအာနာကိုသီလရှင်သီလကအဲတို့စကြင်ကအမျိုးသားယောက်ျားတွေကသီလရှင်ကိုရှ िख ိုးတာဘယ်နှယောက်ရှိဘာလို့မကိုးတာသီလရှင်မိန်မောငါတို့ကအာဇာနည်မင်းယောက်ျားတောင်း20ကိုမင်းယောက်ျားဘုရားစုပါမင်းယောက်ျားယောက်ျားအလကအလျှောက်တဲ့ဘွေမြင့်နေတာသီလကမိုးနဲ့မြေကြီးဗျရှင်းမလား ရှင်းပါတယ်ဗျာအဲဒီတော့ကရှ िख ောရမယုသမထာဘုန်းကြီးတို့မပြောလို့ဒီလားရှင်နဲ့အလူခံလာတဲ့အခါတို့ဗုဒ္ဓဘာသာဝင်နေဆိုတော့နုညံ့သောစိတ်ထားမလူမတန်းရဘူးလားသူပါတယ်ဗျာအဲလူတန်းရင်ငါတို့မှာ10ပါးပဲအာနာကိုဒါပေမဲ့တသက်10ပါးယူတဲ့လူမရှိဘူးများတဝုတလေဘုသူတရှိတဲ့လောက်တာရှိတာသူတို့က63ပါးသီလရှိတယ်ငါတို့လူတန်းနဲ့ဆွမ်းသာနှုတ်ထုကြီးငွေများနဲ့ ချက်ပြုတ်စားတော့လှူဒန်းပြီးတော့မှဇာတိတင်ညာအညာရွတ်ကြဖတ်ကြတချို့ဘုန်းကြီးတို့တော့ပညာတတ်တာရှိမိမသားသီလရှိဘုန်းကြီးတို့ရှင်းမသီလရှိတစ်နှစ်ထဲခုနှစ်ကျမ်းဆွဲဘုန်းကြီးတို့ကသုံးနှစ်ကိုသုံးကျမ်းလုပ်လို့ရတယ်ကဲဒါပညာရေးသာပုံရောလားမှန်ရလားမှန်ပါဗျာအဲ့ဒါကြောင့်တို့ကညာမနဲ့ဝတ်တက်တယ် သူတို့ရဲ့အဲ့ဒီလိုရလာသေးတဲ့အာကွင်လေးတွေခါညယဟန်လေးခါညဖရာတွေတဲ့ကြောင်းလေးဆောက်လှုပ်လာတာဆိုလိုချက်ကသူတို့ပြုတဲ့ကုသိုလ်ကိုချီးကျူးဂုဏ်ပြုသောအပြင်မိမိတို့ကကျေးဇူးတည်လူပါဒါပြောရင်ရှ िख ိုးတာမကိုးတာပြောလို့ရှင်းမလားရှင်းပါတယ်ဗျာအေးအဲ့ဒါကြောင့်သီလရှင်သီလဘဏ္ဍပါ63ပါပါဗျာအဲ့ဒါမသိမချင်းမှတာသီလရှင်မြင်လိုက်လန့်တရိရလိုက် ဒါကြောင့်သရဏဂုံသုံးပါးသည်ဒီလရှင်တို့အသက်ဒီလရှင်တို့အသက်ဟာမေ့သွားပြန်မလားသရဏဂုံသုံးပါးဒီလရှင်တို့အသက်ဟာသရဏဂုံသုံးပါးပါဗျာအေးမနေ့ပြင်ကကြတော့တဲ့တို့ကွန်မြူနတီမချင်းချင်းထွေရသမောင်ဟိန်သူရလွင်တဲ့49ဦးတို့သင်္ကန်းဝတ်ကြတော့လေခေါင်းရည်သင်္ကန်းဝတ်ထားယူနေကိုကြီးမဖြစ်သေးဘူးရှေးရယဟန်ရောတပည့်ကိုရလောင်းမှာတရဏဂုံ၃ပါးကိုရှေးရတပည့်နှစ်ဦးပြီမှ ကိုရင်ဖြစ်တယ်။ဆရာကပြပါရဲ့ဓမ္မကလေ့ကျင့်သင်ကြားမထားလို့မပြင်းလဲဖို့သူတို့ဖို့သူတို့ပါဖို့သူတို့ပဲဖြစ်မယ်ကိုရင်တော့မဖြစ်ဘူး။တပည့်ကလေ့လာထားလို့ဆရာကတကြိုးပကြိုးနဲ့မပြင်းလဲဖို့သူတို့ဖို့သူတို့ပါဗျာဖို့သူတို့ပဲဖြစ်တယ်အဲ့တော့ယနေ့ခေတ်သူ့လူကိုယ်လူရှင်ဘလောင်းဆိုတဲ့ဥယျာဉ်များပြမှုကိုဥတည်ပြီးတော့ တရဏဂုံသီလတွေစောစောကလက်ကြမထားပဲအမေတို့ကပြုတ်ကနဲ့ချွတ်ချွတ်ပြီးတော့ဝတ်တရားလေရကိုရင်ဖြစ်မဖြစ်ဖြစ်ပါဘူးဗျာအဲ့ဒါသတိထားဝတ်ပေးတဲ့ဘုန်းကြီးတပါးတဲ့ကိုရင်မောင်းတရဘယ်သူတရဏဂုံပြီးတယ်လို့ဒီလူကလည်းလုံးသိပြီအဲ့လိုမပြီးရင်လိန်စားနေတာပဲမဟာစောရသခိုးကြီးတဲ့တို့လူတွေကကိုယ့်လူရှင်များပြီးရောဥယျာဉ်များအောင်ရှောက်ရှောက်လုပ်နေကြတယ် အဲ့ဒါသဘောပေါက်ကိုရီမဟုတ်ဖဲနဲ့တရားဓမ္မကကိုရီအမှတ်နဲ့လှူပြီးတော့ထားတဲ့သွမ်းသင်္ကန်းကြောင်းစိမ့်တွေကိုစားရင်အဲ့ဒါသခိုးကြီးတဲ့ခိုးစားနေတာတဲ့ဒါဘာသာရေးနယ်ပယ်ကမှန်ရလားမှန်ပါဗျာအေးအဲ့ဒါလေဒုဒကဓမ္မမြတ်တတိထားရဒီခေတ်ကအပြိုင်နေကြီးလုပ်နေကြတယ်တကယ်နိုင်အောင်လုပ်မှာရှင်းလားရှင်းပါတယ်ဗျာအေးပြောတာကတော့ရှင်ပြုတယ်အတရဏဂုမပြီးမရှင်မသေးသွားတယ်ဗျာ ဆရာရောတပည့်ရောနှစ်ဦးလုံးပြီးမှဘာဖြစ်တယ်ကိုရင်ဖြစ်တယ်အဲ့ဒီတဏှုံဆုံးသည်နဲ့တပြိုင်တည်းနဲ့ကိုရင်သီလဘာနှပါမှန်အောင်ဖြေနိုင်ရင်လူကလွဲရင်ကြိုက်တာအကုန်ပေးလူတော့သိခံရှိရယောဂသွေးတို့ယောဂကြောက်ကယောဂရှိလို့ပြောတာတရားတပါပါဗျာတရား19ပါးမမမှန်9ပါးကိုဖြေဘယ်နှပါတရား19 အေးတရား39ပါးလိန်7ပါးဓာတ်7ပါးဝူကြီး14ပါးပေါင်းအခုမှ3တန်းပြီးကရှိသေးသူတို့စာရီကအကုန်လုံးစာအုပ်ထဲပြရောက်မနေ့ဖြင့်အမဈေးကချိုလီလေးဝယ်ပြီးမူဂျိုချောင်းပြန်အပ်ပေးဦး34ပါးတိခိယ85ပါးထက် အမှန်အမှန်ကြိတ်တဲ့စင်းနဲ့ညတိကိမတော်ကိုလေအမှန်မှန်ကြိတ်တဲ့စင်းနဲ့ညတိကိမတော်ကိုလေ14ပါးနဲ့85ပါးပေါင်း109တရားကိုပါဗိဏတရား7ပါးထက် တော်ကကိုရင်ဖြစ်ဖြစ်မြို့ကကိုရင်ဖြစ်ဖြစ်ရွယ်ငယ်ငယ်ဖြစ်ဖြစ်ရွယ်ကြီးကြီးဖြစ်ဖြစ်ခိတ္တရှင်ပိုင်းဝတ်တဲ့ကိုရင်ပဲဖြစ်ဖြစ်သာဝရသေတမန်သဆုံးဝတ်တဲ့ကိုရင်ပဲဖြစ်ဖြစ်ကိုရင်တစ်ပါးသေးလားဗလားအဲ့ဒါမသိမချင်းမှတ်တာတို့ဗုဒ္ဓဘာသာတွေကအယွယ်ယောက်ျားဆိုတဲ့မန်နေနဲ့ကိုရင်လေးတွေငယ်ကိုထိတ်ထိုးကောင်းပုတ်နရွက်လေးဆွဲဟဲ့ထီယူကစားဖနက်ယူကစားအဲ့ဒါကျွန်စေးဖော်တယ် ကိုယ်သီလကဘာနှပါ7ပါးကိုယ်ရည်သီလက119ပါးအစွန်းတွက်တော့မရှိဘူးဒါတွေဒုပရိဒ္ဒသတိထားနော်သိအရေးကြီးတယ်ဖြစ်ကရသာနေနဲ့လှုပ်ရင်ငရဲငအုပ်ကြည့်တယ်အဲ့ဒါကြောင့်ငဲပင်ငဲတော့လေအလေးအမြတ်ဟုတ်လားမပြုတ်ဘဲနဲ့မယုံမသိပြုတ်ရင်တဲ့တစ်မပွေငငယ်လေးလို့သွားကစားကြည့်ပါလားဘာဖြစ်မလဲခိုင်းပါပါဗျာအသေးမယ်မိခဲ့ လက်မလောက်ကလေးအမိုက်ကစားပြသမိလောက်နဲ့မင်းကြီးမင်းသားများငငယ်လေးလို့မယုံမသိမလုံးနဲ့သူအာနာရရင်ဆွေ80မျိုး80မိလောက်တိုက်သွင်းနိုင်ကိုရင်ငယ်ဦးစင်းငယ်ဒါကြတော့ကိုရင်ငယ်ဦးစင်းငယ်ကပြန်အန္တရာယ်မပြုတ်ဘူးဒုပရိသသစ်ပင်ရင်ဒိုင်းနဲ့ခဲနဲ့ထုအဲ့ဒီခဲဖဲသွားတော့ပုဂ္ဂိုလ်ကပြန်မှာအဲ့ဒါပဲ ကိုရင်ငယ်ဦးချင်းငယ်ကိုငယ်သဘောလို့သွားမယူမသိမလောက်ရင်တော့အဲ့ဒီအပြစ်ကတံပြန်သဘောကိုကြည့်ပြလာမပွေးမိခဲ့မင်းသားတဲ့လားမှန်ရလားမှန်ပါဗျာအဲ့ဒါဒုပရိသသိထားမှမသိဘဲနေရင်ကျူးလွန်မိတိုင်းတော့ခုနပြောပြီးကိုဒီလည်းရောက်လွန်ကျုံးမြေဘွာခန့်လို့မရတော့အဲ့ဒါအလုံးသဘောပါခိုင်းတာကြောင့်ကိုရင်အတရဏဂုံသုံးပါးသည်ကိုရင်တို့အသက်ကိုရင်တို့အသက်ဟာ တဏှာကုတ်သုံးပါပါဗျာဒီတော့အချို့ကငင်းချက်ထုတ်ချင်ထုတ်လိုက်ဟာကိုရောပြောမှပဲတရား19ပါးကြားဘူးတပည့်တော်တို့စီမှာကိုယ်ဝိပင်းပါဏာတိပါတာဝရမဏိတေကမဏသမာရိယာမိ10ကားဆိုတာပါအဲ့ဒါကြောင့်တို့လူတွေကကိုရင်သိတာ10ပါလို့အသေးဆွဲထားကြကောင်းပြီကိုရင်က10ပါလေးဆိုလို့10ပါရှိမယ်ဆိုရင်ကိုရင်နဲ့သီလရှင်ဘသူကဘသူဝှချတာ ကိုရင်ခဝတ်ချရမှာလားသီလရှင်ခဝတ်ချရမှာလားသီလရှင်ခဝတ်ချရမှာပါဗျာတပည့်တော်10ပါးလဲဆိုသီလရှင်63ပါဒါဖြင့်10ပါးမဟုတ်ဘူးနမူနာစံပြမြေစံခရံပြိုးတယ်လို့ဒါဆိုပြတာငြိမ်ရတဲ့ပုဂ္ဂိုလ်မို့ဆိုဆိုမဆိုဆိုဒါတိယံဘိတံဂုံတရဏံဂိသာမိဆုံးနိုင်ကြည့်လိုက်အဲ့ဒီကိုရင်ဖြစ်ပြီ119ပါအလုံးလို့တည်သွားတာနားလည်ထား ဆိုပြတာက နမူနာဆိုပြတာကနမူနာဒါကြောင့်တရဏဂုံသုံးပါးသည်ကိုရင်တို့အသက်ကိုရင်တို့အသက်ဟာတရဏဂုံသုံးပါးပါဗျာနောက်တစ်ခုဘုရားခုနဝအတွင်းမှာဘုရားခံရင်လေဒီတရဏဂုံသုံးပါးနဲ့ယဟန်ခံပေးရအဲဒီတရဏဂုံလည်းဆုံးရောယဟန်သီလဘဏ္ဍပါ129ပါတို့တို့တို့ပြောနေပူတော်ကနေပြည်တော်ကကြားပါအောင် 229ပါးအေးအဲ့ဒါတဏှဂုံ3ပါးဆိုလိုက်ဒီ229ပါးလို့လို့တည်သွားပြီအဲ့တော့ဒီထဲမှာဘုန်းကြီးလူတွေဒုလဘလူတွေပါကောင်းပါယဟန်ခန္ဓာကယဟန်ဖြစ်ပြီးမှပါဏာတိပါဒဝေရမဏိတိခါပရံသမာဓိယမိလို့များဆိုကြရသေးသလားဆိုရသေးသလားဆိုသံရောကြားဘူးသလားဟာပျော်တိပျော်ညာနဲ့ကွာငါနဲ့ မဆိုဘူးဆိုတာလည်းမကြဘူးမဆိုရင်ကိုရင်ငါ7ပါးဆိုလို့ကိုရည်သေးတာ7ပါးရှိတယ်များဆိုရင်ယဟန်တပါးမှမဆိုရင်သူသေးလားတပါးမှမရှိတော့ဘူးလားဒါပြောမဟုတ်ပါဘူးရှိပါတယ်သူကအတန်းနဲ့ဆက်ပြည့်လို့သိလောက်ပြီဆိုပြီးတော့နမူနာပြမဆိုတော့ဘူးလုံချုံအောင်ထိမ့်သိမှုသာပဒါနာတို့လူတွေရှင်ပြင်းကလှုပ်တာလှုပ်နေရတဲ့ဘာမှမဟုတ်ဘူးပြောစီတီဆိုင်နဲ့အရေးနဲ့ဇာနဲ့ဒါနဲ့ပြီးတော့ဒါကြောင့်အောက်ကစာကိုဘုန်းကြီးဖတ်ကုန်မဖတ်ဘုန်းကြီးတို့လည်းမဆိုင်ဘူး ဒီလိုပြောတော့ကိုမျိုးလင်မကျင်နေတော့စိတ်အမြန်ပြော့သွားမလားပေါ့လေနော်မျိုးသူဆိုင်တဲ့ခစ်တဲ့တင်အောင်ကျော်တို့ကဖိတ်သိသွင်းမယ်တဲ့ဟုတ်လားအေးအဲ့တော့ခုရှိအခုလူမဲ့လူကြီးကအာအလုံးပန်းကားတွေလည်းပါ20ကျော်30ပြည့်ကာလာသမယပိဋကတ်တွေတွေ့ပြီအဲ့တော့သူတို့မိသားစုရဲ့လှုပ်အားနဲ့ဘယ်လိုမှမတတ်နိုင်ဘူးရကြီးကိုလာကြပါဦးဓမင်းချက်စမ်းစင်ဟုတ်လားအေးကျက်တော်လေးငုတ်တိတာအဲ့လိုဆိုပြီးတော့လှုပ်အားပြီးခေါ်လိုက် ခြေအဖြစ်ရာအဖြစ်သင်္ကန်းအကျိုးနာနာပြီးတော့မှရည်သက်သောချရည်သက်ချတယ်ဆိုတာကုသိုလ်အထုတ်ထုတ်ရည်သက်ချတယ်ဆိုတာကုသိုလ်ထုတ်ထုတ်တာပါဗျာဆွမ်းဆန်းနဲ့ကြွချင်းမရောစီနဲ့ပြောတစ်ချက်မှမခေါက်နဲ့ အေးအဲ့ဒါအားလုံးရေတက်ချကုသိုလ်အထုတ်ထုတ်ပြီးရင်တော့အာငါတို့ရဲ့အလူကြီးကိုထမင်းချက်စံစေလှုပ်အားပေးတဲ့ပုဂ္ဂိုလ်တွေလူတို့ဘာသာဘာဝအကြီးပြီးကြည်ကြပျော်ကြနားထောင်ကြသို့တော့ကုံကြငွေစည်းနဲ့ဆိုင်ကဘလောက်ဘိသိကဘလောက်လုံးဝမထည့်ပါဘူးအလှမမြောက်ဘူးဒါလှတာလည်းမဟုတ်ဘူးဒါကုမြင့်လေးမချင်းလေးတို့သဘောပေါက်တော့အကုန်လောက်ကြတာကအဲ့ဒါတွေတွက်ပြီးတော့မှအကုန်လုံးသူ့လိုဘလောက်ကုန်တယ်ဘုန်းကြီးကတော့တမူးတပဲရတာ ဟုတ်တယ်မဟုတ်လားမှန်ပါဗျာခိုင်းခုဘုန်းကြီးတွေပါတပိတ်တလုံးသင်္ကန်းတစ်စုံငွေတစ်သောင်းဘိတ်သိက်ဆရာဘယ်လောက်ပေးရလဲပြောရှင်းမလားအေးအဲ့ဒါပဲပြီးတော့ဒီဘိတ်သိက်တွေဆိုင်နေအငိမ့်နေအကုန်တစ်ခါတည်းထောင်တောင်းထောင်တောင်းသိမ့်ချပြီးတော့ဘယ်လောက်ကုန်တယ်လို့မလုံနဲ့ လှူတာသာလှူတာရပဲခုနကလှုပ်အားပေးလို့အညီးပြေဆိုပြီးတော့သူတို့ကိုကိုကအဲ့ဝတ်ကြေလိုက်တာလူမှုဝတ်တရားဒါလှူတာမဟုတ်ဘူးမှန်ရလားမှန်ပါဗျာဘာကြောင့်လို့သေခင်ဗျားတို့အဲ့ဘိသိက်တို့ဆိုင်တို့အငိမ့်တို့ဆိုတာကလောဘများအောင်လုပ်သလားနည်းအောင်လုပ်တာဘယ်နဲ့လဲဒေါသညာအောင်မလားမင်းကငါ့ကိုဘာလဲကွာနှောင်ကြိတ်နှောင်ကြိတ်ကိုဖတ်ရှုပ်ဖြောက်ရှိရှိရှိရှိရှိနာဒီခေတ်တော့ပြောမနေနဲ့တော့ဒေါသတွေမများဘူးလား မောဟတွေနဲ့လူတွေကလည်းကျဉ်နှံ့နေတာမဟုတ်လားအဲ့ဒါငရဲပို့လားဘာပို့လားအေးမြတ်မြတ်တတာပေါ့ဗလိတစ်ဖက်ကလည်းကုသိုလ်လေးယူတစ်ဖက်ကလည်းငရဲပို့လိုက်တာပေါ့အေးအဲ့ဒါလေးပြတို့တော့ကြိုက်ဘူးအလှပြီးမှထဲတာအပြစ်မပြောဘူးအညီးပြီရောမင်းတို့ဘာလားမင်းတို့ကြည်ကြည်ကြည်မကြည်ရင်လေငါအလှမှကုညီထက်လောက်အားကျေးဇူးကိုအဲ့ဒါမင်းတို့လူမှုရေးစနစ်အရငါကျွေးလိုက်တာ မှန်ရလားမှန်ပါဗျာလုံနိုင်တာမလုံနိုင်တာနောက်ထပ်အမှန်အကန်ကိုပြတ်သားစွာသိဖို့လိုတဲ့မှန်ရလားပိသာမှန်ပါဗျာအေးအဲ့ဒါသတိထားဂိုင်းတော်ပြီကျေတဝင်းမပြောတော့တော့ကြဟိုကနှဲသမားလားတော်တော်နှဲသမားလက်တွန်းလိုက်တော်တော်လို့ဖြစ်လိမ့်မယ်နှဲသမားအယူမမှုနဲ့များထားမမုန်းနဲ့နော်ဟောဒီမှာစတိတုတ်တွေ့သွားမယ်အဲ့ဒါတော့ ဘုရားဘာသာအချင်းချင်းကံတိကလန့်တော့မလုံနဲ့ကာယရှိပါသေးသမီးလို့ပြောတာဒါကြောင့်နဲ့တတ္တိယမိသံဃာတရဏကိစ္စမိဆုံးနေတဲ့တပြိုင်နက်တည်းဘာဖြစ်သွားတယ်ကိုရင်ဖြစ်တယ်သီလပေါင်းဘလောက်139ပါးပါဗျာအေးယဟန်မှလည်းတရဏဂုံဆုံးနေတဲ့ယဟန်ဖြစ်တယ်သီလပေါင်းဘလောက်229ပါးဖြစ်တယ်ဆိုတာမဆိုတာရေးမဟုတ်ဘူးလုံခြုံအောင်ထိန်းသိမ်းမှုပရာတာဆိုတာလေးတင်သွားသွားတွေ့မှတ်သွားမယ် အလုံးနားလဲမလားနားလဲပါဗျာ။ခိုင်းနားလဲရင်တရဏဂုံသုံးပါးသည်ဘုရားဘာသာတို့ရဲ့အသက်ပြီးတော့ဒီဒီဒီဒီဒီဒီဒီလာရှင်တို့ရဲ့အသက်ပြီးတော့ကိုရင်တို့ရဲ့အသက်ပြီးတော့ကဲအရေးမကြီးဘူးလားကြီးပါတယ်ဗျာဗျာဘာတွေကြီးတာအရေးကျွဲလဲအရေးထက်ပြောလိကြီးပါတယ်ဆိုတော့ဟာလမ်းကြုံလောက်တော့ရေဝေမတော့ရဲအောင်လှုပ်ထက်လိုက်ပြန်ပြီ အဖျားဆွတ်ဆွတ်ပြောတဲ့ညင်စိုးတွေဖြတ်ပလိုက်အရေးမကြီးဘူးလားကြီးပါဗျာဒါဆိုပြီးတော့ဘယ်နဲ့ကြီးပါနဲ့ဗျာဆိုလူကိုလန့်သွားတာပဲတကားလေအဲ့တော့ပြောရမယ်ဆိုရင်တော့ဒါဆရာတော်ကြီးသာပနာတော်ကလည်းဘုန်းကြီးတို့တော်တန် ပြောခဲ့ပြီးဖြစ်မှာပါဟိုလက်ဒီဆရာတော်ကြီးကသူ့သက်ရှိချင်းကြားတော်ကဒုဗုဒ္ဓဘာသာတွေကိုးကွယ်တာဘုရားတရားသံဃာနဲ့အာမရသေးပဲနဲ့အပုစပယဘတ်တွေထဲ့တဲ့အကြောင်း ရင်တွင်မဆန်းလို့တေးရတဲ့ဘုရေးဆက်ထုတ်ခဲ့တာပြောပြီးပြီချင်ပါတယ်ပြောပြီးပြီလားသိဘူးပြောလားမပြောလားမပြောရသေးဘူးမဟုတ်လားဟောဗျာအညာလွယ်တာပါခုနကပြောပြီးဘူးလားသူပြောပြီးပါပြီမပြောရသေးဘူးမဟုတ်လားမပြောရသေးပါဘူးတဲ့ဟောကျွေးဆရာတော်တို့တော့အသက်60ပေါ်မှကြော်မှကံပေါ်ဦးမယ်ထင်တယ် နဂရောညာသမြဘာကမမတွေးမခေါ်တဲ့ကဲတို့ဗုဒ္ဓဘာသာတွေကအုံနောက်ဆန်းချောင်းနေနဂရောအစုပ်အပြက်အယုတ်တမာမပြောတာနားထောင်နေကြဘယ်လောက်ထိနတ်မပါမပြီးဘူးအိမ်နာကကလေးကိုအိမ်မောတက်တာငေါ်မမောနေတော့ကလေးနတ်အုံးသီးမှမဆွဲပဲနဲ့ငါသာအိမ်ရှင်ဆိုရင်သေးနဲ့ငော့ပါတယ် ဒါပဲပြောစရာရှိသလားပူလို့အေးလို့ဖိုင်းနာလို့ငိုစရာအကြောင်းတစိတ်ရှိနတ်တစိတ်ရှိနတ်အေးအဲ့ဒါပဲဒါကြောင့်လက်ဒီဆရာတော်ကြီးကနတ်ကရောညာသမျှဟောနတ်ကရောဘာလုပ်တာလို့ဘာကမမတွေမခေါ်မြောက်တင်းညခိုင်းစေသောကောင်းလုံးညောကျက်သာထိုင်ကအရက်ဆုံးသည်ဩထိုင်ကအရက်ဆုံးသည် နတ်ပင်ကဟိုဗိသေချမကျွမန္တလေးမှာတော်ပြီနရက်ကုံကူကြစေတာတဲ့အဲ့တော့တို့ဘုရားကထရေရဲ့ရိုက်သလားကြက်တာဖက်တာတို့ရဲ့ဘာသာရေးအဓိပတိဖះမကြိုက်တဲ့အကျက်ကောင်းတော့ညအရက်ထရင်နဲ့နတ်တင်ရမယ်ဆိုတဲ့နတ်ကတော့ဇကဘလောက်စုပ်ပြတ်သွားပါလေချိထားဓာတုဘုရားဘာသာကြီးအယူအမှုယုံနေကြကြည်မနိုင်တာအဲ မော့ပြောပြောရင်ခြေမနိုင်တာဆိုတာလို့ပဲအေးအဲ့ဒါပဲဗျာအခုအဲ့ဒါယာရုရှိတဲ့လူပြည်စည်းရှိတဲ့မတော်ရင်နဲ့မရော့ရင်ပြီးရောအဲ့ဒီဖျားမကြိုက်တဲ့အရက်ကိုဖျားကထောင်းတင်ထားတာမမြင်ရင်ဆုံးဘာသာကြီးဘလောက်သိခါကြလားသိခါမကြဘူးလားကြကြကြကြသိခါကြပါလေဗျာထွေးခါကတော့အပေါ်တင်ထားမှရလက်နဲ့ကိုပြထားမှ သိခါမကြဘူးလားအေးသိခါကြတာဒုရိယတစ်စိတ်ရှိနာတစ်စိတ်နဲ့မန္တာ၆လက်နတ်ဘုကတော့ဘွယ်ဆိုင်လည်းကတော့ဘာဖြစ်ဒီကတော့ဘွယ်မပါမပြီးဘူးအေးအဲ့ဒါသတိထားဒါတွေအကြောင်းပြောရင်အများကြီးပဲအဲ့တော့ကနဂရောညာရမြဘာကမမတွေးမခေါ်မှာဘုန်းကြီးတို့ကနဂရောအစုပ်အပြအယုတ်တမမဆိုတဲ့စကားပါသွားတောင်းမှမလို့မဟုတ်ဘူးလူသေးတယ်အဲ့ဒီတဲ့ရင်သီးတဲ့စကားရှာမရသေးဘူး ဘာလို့နတ်ကတော့ဘာတကူရှိလို့သူ့ဘာသူဘဝကံမကောင်းလို့ရှိပွားရေးအကြောင်းမလားတဲ့နတ်ကိုမိပြီးအုံသင်းကပြောသေးလေးနဲ့လောက်ကစားရတဲ့နတ်ကတော့အဆုတ်အပြတ်တဲ့ရုပ်ပတ္ထာကပူသေးတယ်အိမ်မှာလင်ကြီးငုတ်တုတ်ရှိသတဲ့နတ်နဲ့မင်္ဂလာဆောင်တဲ့လေဒါတဲ့ရုပ်မာတာရှိသေးလားမရှိပါဗျာအဲ့ဒီဟာပြောတာကိုတို့လူတွေနားထောင်နေရတာဗျာအုံနောက်ဆန်းချောင်းကုန်ပြီ အေးပြီးတော့ဗါလေကိုဘွယ်ကြဘုဘအောင်ရဲ့ခေါင်းထက်ခေါင်းတင်စာသူရတတိအဆောင်ထားလို့ဘိုးတော်ဘွားဆုံးစွာဘုရားတရားသံဃာယရဏသုံးပါးက2552နှစ်ကြာတော့ခေဟောင်းရွှေ့သွားပြီဒီခေပြောပြောရင်အောက်သွားပြီပေါ့လေ အဲ့တော့တို့လူတွေကအဖို့သမယပါသူရသတိဘူဘူအောင်ဘူမင်းကောင်ရကချင်းအောင်ရွှေကျော်ရွှေဘောကျူတာမညာဘာရတိခြိုက်တီဆောင်ခေါမှုချုံအိမ်တွင်မဲမာဂီရီဒီကမဟုရှင်ကြီးအတွေ့39မင်းအပြင်39မင်းပုပ္ပမင်းကြီးနောင်ပုပ္ပမင်းဝနာအမေချနံကရိုင်အံကုတ်အနောက်မေရောရှိမေရောတောင်မေရောမြောက်မေရောထက်မေရောအဝီစီမေရောဘွဲကိုပေါက်ကုန်ပြီ အေးတို့အိန္ဒိယနိုင်ငံမှာသွားတော့ဘုရားပွင့်နဲ့အဲဒီဘုရားပွင့်နဲ့ဗောဓိမင်မှာဟိန္ဒူတွေကမတော်မတရားတွေလုပ်တာပရိသတ်ချပြောတော့မကောင်းဘုရားတကူပြတဲ့နေရာလဲလှုပ်ထားတယ်ဘုရားတရားဥဟောဖို့ပစ္စဝဂီတို့ကြိုးဆိုတဲ့နေရာမှာဟိန္ဒူကအခွင့်သာလှုပ်ထက်လိုက်မွတ်စလင်ကအခွင့်သာလှုပ်ထက်လိုက်ဒါတို့ဟာဗုဒ္ဓဘာသာနိုင်ငံမဟုတ်ဘူးတို့မြန်မာနိုင်ငံကဗုဒ္ဓဘာသာပါ အေးဘုရားဘာသာနိုင်ငံစစ်တက်လို့တည်းဘာလို့သူများပြောတာတွေကိုကြည်ကြောင်လိုက်လို့ပါလားဘိုးဘိုးအောင်ဘုံမင်းကောင်ကိုထွက်ရပေါ့ဟွန်းသူပါသူရပေါ့ပေါ့မတ်တပ်ပေါ့ပေါ့ပေါက်ချင်သလိုပေါ့ကိုနဲ့ပါဆိုင်တော့ဒါလိုက်ယူနေကြတယ်အေးဘုံမင်းကောင်ဆိုတာများမျက်လုံးကကြောင်တောင်တောင်နဲ့သပင်ကဖားရအယူလိုလိုနန်းလိုလိုဒူးမလုံးပေါက်မလုံးနဲ့ဒီလောက်အင်တရီပြက်ထားကြီးကိုဖရာရှင်မောတင်ထားကြတယ် ခေါင်းရင်းကထားရတယ်ရွာဦးမြို့ထိတ်ထားရတယ်ခဏိဖရာကြီးပေါ်လိုက်ရင်အဲ့ဒါမပြီးရင်မပါတော့ဖြစ်တယ်ဘလို့ယူချက်လာတယ်ပြန်တွင်းတော့အေးအဲ့ဒါပဲနောက်သူရသတိဆိုတာဟိန္ဒူဘာသာကလာတို့ဗုဒ္ဓဘာသာကဖရာကြည်နဲ့ဒုက္ခိတတွေကပါဇက်ကမဟနိုင်ဘူးရောအဲ့ဒါကြောင့်ဒုဗုဒ္ဓဘာသာထိုးဆင်းသွားတာတောင်မဲ့နေကြတာ အဲ့ဒါဘုန်းကြီးကလူကြီးသူမကသာဟဲ့နင်တို့အဲ့ဒါတွေမလုပ်ကောင်းဘူးဘာသာရေးနဲ့မကိုက်ရင်ပြောဘူးသူထမင်းသူစားတာလှုပ်ချင်ရလှုပ်အဲ့တော့အကုန်လုံးသွေးကွဲသွားရောဝါစီးပြေသွားနွားကွဲတော့ကြားဆွတာပေါ့ဟိန္ဒူကဝင်ဆွဲအစ္စလာမ်ကဝင်ဆွဲခရစ်ယာန်ကဝင်ဆွဲကုန်ပြီပမာပြီမယုံကြည်ပမာပြီမှာဟိန္ဒူကလားဖျားရှိကိုရောက်နေအများကြီးရှိတော့မြကြီးနာမြကြီးနာမြို့ဆိုတာကချင်းပြည်နယ်ရဲ့မြို့သွားကြည့်ဘုန်းကြီးကျောင်း အလုံး60ပဲရှိတယ်ချက်ခရိယာကျောင်းကအလုံးပေါင်း100ရှိတယ်ဒါဗုဒ္ဓဘာသာမြန်မာပြည်သင်္သာနော်တော်ရောမြို့ပါအဲကချုပ်ကချောအုံနောက်ချမ်းနေကျိုင်းဟောင်းမြို့သွားမယ်နောက်တကူအစ္စလာမ်တို့ရဲ့ပရိပေါက်2266လုံးရှိတယ်တို့ပရိသတ်ဒါဗုဒ္ဓဘာသာမြန်မာနိုင်ငံသူတို့ဝင်တာမကျင်သားလို့မပြောဘူးချီတောင်ကျူးတယ်။ဘာကြောင့်သူများနာမည်ကိုထိုးဖောက်နိုင်တဲ့ပုဂ္ဂိုလ် တို့လူတွေကဆုတ်ပြေးကုန်ပြီဘာသာရေးဟိုရတဲ့ခါနဲ့ငွေဖမ်းပြတာငွေဖမ်းပြတော့အဲ့ဒီငွေငတ်တော့ကအဲ့ဒါတို့လူတွေကဟာဘာသာတူမတူလူမျိုးချမချမစင်စားတော့ဘိုက်ဘူးနာကနဲ့လဲဒါလင်းနှုတ်ခမ်းငွေဖားပါနဲ့လဲဒါလင်းဒါဟာလင်းပဲလင်းလို့ဘုံမလေးဘူးပြောပြရစေရှင်သေးဘာစားတယ်အသားစားတယ်ရှင်သေးဟာလူလားတရိစ္ဆာန် အသားမရလို့ဇက်ဖြစ်ပြီးမြက်သေးဘယ်တော့မှမစားဒါကိုသဘောပေါက်တို့ဗုဒ္ဓဘာသာတွေကပိုက်ဆံရာဓုဂုံတွေငှက်ပြီးတော့ငါဗိုက်ဘူးနာငါကြီးလေဒါလင်းနှုတ်ခမ်းမွေးဖာဖာကြီးလေဒါလင်းဒါဟာလင်းမဲလင်းမဲနဲ့အမျိုးဇက်ဖြစ်ပြလိုက်ကြပြီတရိษံလောက်တော့အသုံးမကျပဲဖြစ်သွားမယ်ဟုတ်မဟုတ်ဟုတ်ပါဗျာအေးမပြောနဲ့ကြာရင်ကုန်တော့မယ်တို့ပိဋကမသိတာလားသဘောကောင်းတာလားပြော့ ဘောကောင်းတယ်ဆိုရင်ဥကပုံပြင်လေးတစ်ပုတ်ပြောနိုင်ရင်တော့ကလေအဲ့ဒါလူရှင်တော်တွေကမင်းသမီးတွေကလာမောသွားတော့သူလည်းအနာရပိဋကလည်းအပန်းပြေအောင်လို့ပြောတာဒီညာဒီညာဒီဟာမင်းသမီးတွေမလာဘူးလားလှတယ်မချောဘူးလားချောတယ်ငါမင်းသမီးနဲ့တွေ့အောင်ကြံမယ်ကျွန်တော်ကတော့မင်းသားဘာလို့ချင်းလို့မင်းသမီးနဲ့တွေ့ရင်လို့ အေးအဲ့တော့နောက်လူတယောက်ကလည်းအော်ဒီလိုကြီးလားလို့တပါးမျက်နှာလေးကပြားကြရလေးဘဝလေးပေါင်းကျွန်တော်ကလည်းပဲမင်းသားမလုပ်ချင်းလို့တတိယလူကလည်းအော်ဒီလိုကြီးလားဆိုပြီးကျွန်တော်ကလည်းပဲမင်းသားမလုပ်ချင်းလို့အဲ့တော့ကျန်တဲ့လူရှင်တော်ကစိတ်လေးတောက်ပြီးပြောမင်းတို့မင်းသားတွေကလည်းခွေးရှိတဲ့ပေါ်သေးကွာခုခဏလေးတည်တတ်တို့မြန်မာပြည်မှာခွေးရှိတဲ့ပေါ်တယ် တို့ဘာသာဝင်လူသားတွေကတစ်ဖြစ်တစ်ဖြစ်ဆုတ်ကန်ဆုတ်ကန်နဲ့သွားပြီမန်းလေးနေပြီးတော့ကြီးပါလားတလောကပြီလောင်တာအကုန်လုံးတရုပ်အခုရဏဘုံမီးစီလောင်သွားပြန်ပြီတောင်တောင်ပြက်တက်တက်ပြောင်းတော့မယ်နော်တို့လူတွေကဘာသာရေးစိတ်လူမျိုးရေးစိတ်တစ်ချက်မှမထားဇာယကဟောဒီတောင်ယကဟောဒီစာဝန်နေယူတာလေကိုအေးလို့ထွေးနေတယ်နော်အဲ့ဒါမှားသွားမယ်ရှင်သေးသည် တရိษံအသာစားအသာမရဇက်ဖြစ်ပြီးတော့အသေးသာခံမဲ့မြက်သေးပဲဘယ်တော့မှမကားသဘောပေါက်မလားအေးအဲ့ဒါတို့လူတွေလည်းပဲကို့ဘာသာကို့လူမျိုးကလွဲရင်တခြားလူနိုးထားလေဘုန်းကြီးကမပြောကောင်းလို့ပြောကျင်တာရွာရဲရထဲမှာအမျိုးသားလေးတွေအဖွဲဖွဲထားအေးတို့မြန်မာအမျိုးသမီးဘာသာခြားနဲ့ဖြစ်နေချောင်းနေတုတ်သွားကွာလို့မပြောခေါင်းလို့ပြောပြီးပြီအဲ့ဒီလိုကိုလောရတော့မှာ ငွေမက်တဲ့ဟာမဘာသာတွေပြက်ကုန်ပြီသူတို့ကဒီမိမဘာဘာသာယူယူမွေးလာတဲ့ကလေးမှန်သမျှသူတို့ဘာသာတွေအကုန်ရောက်အဲ့ဒါသရဏဂုံကိုမယုံလို့ခုနကအပိုစပယဘတ်တွေလာတယ်အဲ့ဒါကြောင့်ကြည်သူရသတိသူရသတိဆိုတာဟိန္ဒူဘာသာကလာတာတို့ဘိဓကသုံးပုံထဲမှာသူရသတိဆိုတဲ့ဇကလုံးရအောင်ရှာနိုင်ရင်လူကလွဲကြိုက်တာပြောစိန်ခေါ်တယ် တို့ဇာပေတဲ့မရှိတာတွေနဲ့လူတွေကရှုပ်ရှုပ်ပြီးတော့ကျောင်းသားကျောင်းသူကဇာပေဩသူရတတိဇာမေမတမတာဇာသူရတတိဒေဝိလူကမဥပါရယဒေဝိမေသူရတတိဒေဝိဘေဂတိယသံပုဏ္ဏသဝတိတိသူကဝဇေဝကမိနိလေဝမန္တာတိသူရတတိအတော်များများရနေကြဘုရားဟောလဲမဟုတ်ဘုန်းကြီးလူတွေလက်ကမြင်ညော့ထားတာဒါကိုပါဠိဆိုပြီးဘုရားဘူးထင်အဲ့ဒါဘုန်းကြီးလူတွေဆိုတော့အစုပ်အပြတ်ကောင်းနေလောက်ထားတာအေးအဲ့ဒါသူရတတိဆိုတာဘယ်ဘာသာကလား ဟိန္ဒူဘာသာလားသူတို့ဘာသာမှာဗရဟမဏဗိရှင်ုရှိပါသူတို့ကိုတို့ခေါ်ရင်ပြမဘိသနုတိဝနတ်ကြီးသုံးပါအဲ့ဒါကိုလက်ချမီဆိုတာလည်းသူပဲပါရဝတိဆိုတာလည်းသူပဲသူရတတိဆိုတာလည်းသူပဲတယောက်တည်းကသုံးနာမဲ့ခံပြီးတော့တညကိုဗြမာနဲ့သွားဤတညသီဝနတ်ကြီးနဲ့သွားဤတညကြတော့ပိသနုနတ်ကြီးနဲ့သွားဤဒီလောက်မျက်နှာများတယ်တကယ်မှဘာရဲ့ဗျ ဒါကြီးမြတ်ဘုရားရှင်မတင်မတင်ရဲ့ပရိပရိသရဲ့ဘလို့ရှင်နာတရားကောင်းတယ်ရှင်းမလားရှင်းပါတယ်ဗျာအဲအဲ့ဒါကြောင့်လက်ရဆရာတော်ကြီးကကိုမကြဘိုးဘိုးအောင်ရဲ့ခေါင်းထက်ခေါင်းတင်စာသူရတတိအဆောင်ထားလို့ဘိုးတော်ဘွားဆုံးစွာဘိုးတော်ကြီးကလည်းပေါ်မှာပေါ့ဘိုးတော်ကြောက်ခဲတယ်ဘိုးတော်အုပ်ခဲတယ်ဘိုးတော်သက်သားတယ်ဘိုးတော်ဝက်လုံးတယ်ဘိုးတော်နောက်ချီတယ်နောက်ဘိုးတော်ခွေးချီဆိုတာပေါ်လာအောင် ဒီလိုတောင်မျိုးတောင်ချမ်းမှာချောင်းခုပ်ပြီးတော့အေးအဲ့ဒါအသားရကလောက်ထွက်နေတဲ့ငရုတ်သီးဘောလေနောကတာဗရင်စေဝါစေဘောတုအာဆရာဘေးရတာခွေးမျက်စိလဲသွားပြီဗာရသိအဲ့ဒီ6မျိုးပေါ်လာတာဘာသာကြီးအကုန်လုံးမိချုံမောင်းပြဖြစ်တော့တာ အခုများသောအားဖြင့်တပုရဘာသာတွေဘုရားဟောစာတွေကိုအုံခံခံပြီးတော့မရွတ်ကြဘူးလားအဲ့ဒါငရဲကြည့်တယ်အုံဆိုတာဘာကိုပြောတာလဲအဥမအဲ့ဒီသုံးခုကိုပေါင်းလိုက်တော့အကိုတစ်ချောင်းနဲ့မလေးတက်လိုက်တော့ဘာဖြစ်တော့အဲအဲ့ဒါပဲအနဲ့အိဗေကဗရမဏလို့ရေးတဲ့နေရာထားမှာအင်္ဂလိပ်လိုရေးအေဆုံးတယ်ဗိ ஷ்णु ဆိုတဲ့နေရာမှာယူဆုံးတယ် ရှိပန်ဆိုတဲ့နေ M ဆုံးနဲ့ A ရဲ့ U ရဲ့ M ရဲ့ပေါင်းလိုက်တော့ပါလေအုံဖြစ်သွားတာအဲ့ဒါဗြဟ္မာပေဒနုတိဝနာကြီးတွေတောင်းပါတို့ဘုရားဘာသာနဲ့ပါဆိုင်တယ်တေဂာနီးရိယသတရိဌာဘုရားဟောအုံအုံနဲ့လွတ်တာကိုဘာသာသူများဖဏအောင်သွင်းပေးတယ်ဆိုတာကိုပြက်ပြက်သားသားနားလေဒီအတိုင်းရွတ်ပါအဲ့ဒါခုနကဘာသာရေးခြတွေကဘာသာရေးအဲကြွက်တွေအကုန်လုံးတောင်းကြတော့တို့လူတွေကအုံမပါမစွမ်းတော့ဘူးဖြစ်နေအဲ့ဒါကိုကအစွဲမအလွဲမှာ ရှင်းမလားရှင်းပါဗျာအဲ့ဒါကြောင့်ကိုဝကြဘိုးဘိုးအောက်ရဲ့ခေါင်းတစ်ခေါင်းတင်းစားသူရတတိအဆောင်ထားလို့ဘိုးတော်ဘွားဆုံးစွာနှုတ်အာမယွထာကြည်တော့ဂိသမိတိတရဏတို့လူတွေတရဏဂုံယူတော့ဘယ်လိုဆိုလဲအလုံးစုံတယောက်တစ်ပေါက်ဆိုနော်နှစ်ပေါက်လုံးမဆိုနဲ့ငေါနဲ့နော်အဲ့ဒါအမရတည်းဘာသာကြီးမညီဘူး gain ဆို အဲ့ဒီတဲ့သူရတရိတရဏံကိစ္စမိပါလားမပါပါဗျာဘိုးဘိုးအောင်တရဏံကိစ္စမပါပါဗျာဘိုးမင်းအောင်တရဏံကိစ္စမပါပါဗျာပဇာကဆိုတော့ငါမပါဘဲနဲ့လက်ကလောက်တာအဲ့ဒါဘာသာရေးလင်ငယ်နေတယ်လို့မှတ်တာအပြတ်ပဲမဟုတ်ကဟုတ်ကဒီပဇာကဆိုတာတခြားလောက်တာတခြား ဘာအခြေအနေမှမရှိလို့ကြည်နေတာတနေ့နေ့အခြေအနေကောင်းလိုက်အဲ့ဒါတရားဆွဲမှာဘယ်နဲ့မဟုတ်ကဟုတ်ကကိုဗုဒ္ဓဘာသာနဲ့မဟုတ်တာတွေရှောက်ကြောက်ပြီးလုပ်နေရအဲ့ဒါခုကဘာပြောတာလဲတတိရှိဒီလာခဲ့အဝေးကမကြားကြားပြောမနေနဲ့အေးအဲ့ဒါဘာဘာရေးရဘုန်းကြီးတို့ခေါင်းဆောင်ကိုယ်ဘာသာရဲ့အရှုပ်အရှင်းကိုပြောရမှလားမပြောရဘူးလားပြောရပါပါဗျာကမ္မဘာခေါင်းဆောင်တော်တရားဖြစ်မှာမို့ ရင်ကုန်နှုတ်ပိတ်မပြောရင်မလူမတန်းမဝင်မထွက်မှနေမှအဲ့ဒီဘုန်းကြီးလိန်စားနေတာအဲ့ဒီသီလရှင်လိန်စားနေတာကိုယ်တကာတော့မှအပယ်လားတော့မတတ်နိုင်တော့ရှင်းလားရှင်းပါတယ်ဗျာအဲအဲ့ဒါကိုလူစကားဘုန်းကြီးစကားမဟုတ်တာဘာသာရေးစကားအဲ့ဒါအချို့ကလူလူနဲ့ထွက်သွားတာမဟုတ်ဘူးဘာသာရေးကလူဝတ်ကြောင့်လည်းဒီဗုဒ္ဓဘာသာပဲဘုန်းကြီးလည်းအဲအဲ့ဒါကိုသွားမခွဲလိုက်နဲ့တခြားကြီးအခုပြောပြီးပြီဟိုကဟိန္ဒူဘာသာကလာတာတို့ဗုဒ္ဓဘာသာက ဘုရားတရားတန်ခါဒါပဲရှိတယ်ဒါကလွှဲရင်ဘာရုပ်ဘာမှမထားနဲ့ကုသိုလ်ပြု အမြဝေမေတ္တာပို့လိုက်ဘာလုပ်မလဲကုသိုလ်ပြုအမြဝေမေတ္တာပို့ဒါပဲအဲလောကပြောကြတယ်ရည်သားတစ်ထောင်ရည်သားဟာတစ်ထောင်ရှိခြင်းရှိမယ်တပည့်လက်ထယူတော့မရပါဗျာဒါပဲပေါ့တရုတ်ကလာလားကလားကလားလားဟာလားဘယ်သူမှလာလားဗုဒ္ဓဘာသာဗုဒ္ဓဘာသာဒီယန္နာသုံးပါးပဲဖြစ်တဲ့နဲ့ ယောက်ျားဖောက်ပြရင်အဲ့ဒီယောက်ျားသစ္စာပေါက်မိန်းမဖောက်ပြရင်အဲ့ဒီမိန်းမအခုလေဘုရားတရားတန်ခါလွဲပြီးအခြားအာဟုရရှာအဲ့ဒါဘာသာရေးသစ္စာပေါက်ပဲဟုတ်မဟုတ်ဟုတ်ပါဗျာမျက်စိကြီးနာကြီးတတိထာနောလူတွေရောရိပ်လေးဘာသာရေးလည်းမပြောနဲ့ဘုရားကပြောတယ်လို့သူရှင်တော်တွေကပြောတာအာမင်းသမီးတွေကသဘောကောင်းတာပါညာပေါ့မလေးကြီးတာတို့တစ်ဖွဲ့လုံးကိုလှုပ်ကြွေးနေတာဟမ်သဘောကောင်းတဲ့နေရာတော့ဒွိနာကမိအေးဘယ်သူမှမမိ အမမင်းတို့အိမ်သားကမိအေးကဘလောက်တော့သဘောကောင်းလို့ကောင်းသမှကောင်းကလေးလေးရောအဖေမပေါ်ဘူးကုတ္တဗုဒ္ဓဘာသာတွေလည်းသိသဘောကောင်းသွားရင်ကလေးလေးရောအဖေမပေါ်ပဲနေလိုက်ပဲရှင်းလားရှင်းပါဗျာပြောအလုတ်အဟုတ်မညီပါမိစ္ဆာသမောင်မလို့မြောက်စားကြနေမျိုးထုံနေရဲ့တွေ့ကုန်လဲဒီဆရာတော်ကြီးပြောတယ်ဘာသူပြောတာလဲဒီဆရာတော်ပြောပါတယ် ရှုစရာတော့စမောလားလေးမို့သူထားလိုက်ဟော grateful နေတစုလာတမင်းလို့သာသနာတော်မှာအင်မတန်မှအလေးမြတ်ပြုတတ်တဲ့ပုဂ္ဂိုလ်ဧဒါကြောင့်ပြောလို့အဟုတ်မညီပါ မိစ္ဆာကမောင်မလို့မြောက်စားကြနေမျိုးစုံနေရတွေ့ကုန်ရှစ်ဆက်လို့တကယ်ဆုံးလင်ဘုန်းကြီးမတိနာကကိုအာ ကိုကိုကိုပါတဲ့တရားဓမ္မကိုအာနာပါနာနုတ္တိအာနာပါနာနုတ္တိအာနာလို့မပြောဘူးဆိုရင်တဲ့ရှစ်ဆက်လွတ်တကယ်ဆုံးလင်းအပေဘုံလားလိမ့်ွယ်လေးတဲ့ဗျာဘယ်သွားရမလဲအပေဘုံလားပါဗျာလူတွေကိုဘွယ်မားနေတာဘုန်းကြီးတို့ထိုင်ကြည့်ရမလားမကြည့်ရပါဘူးလားမကြည့်ရနိုင်ဘူးချစ်လို့လားမုန်းလို့လားချစ်လို့ပါဗျာ very very ကိုလက်ပြောနှုတ်အင်္ဂလိပ်မောင်ရင်မြက်ကြောပေးနေလိုက်ပါ အဲ့ဒါကိုတချို့ကရှုဆရာတို့ကတရားဟောတာရှုလဲရည်သားကြလို့ရှုလဲရည်ဆိုတော့ဟိုညိဒီညိပေါ့ကိုကပြောလိုက်ချင်တယ်နင်းအမေနေကောင်းရဲ့လားလို့နာခြင်းနာဘုန်းကြီးဘက်ကနာရမှာအဲ့ဒါသခိုးတရိုးကမ်းပြီးတော့မှအာမပြောရင်တော့ဘူးစောခေတော်ပြီဒါကြောင့်ဆိုလိုက်ဥဒ္ဒရဏဗုဒ္ဓ တိယံပိဒုတိယပိဗုဒ္ဓံသရဏံကိသာမိဒုတိယပိသံဃံသရဏံကိသာမိဒုတိယပိသံဃံသရဏံကိသာမိတတိယပိတတိယပိဗုဒ္ဓံသရဏံကိသာမိတတိယပိဓမ္မံသရဏံကိသာမိတတိယပိသံဃံသရဏံကိသာမိကိုတတ္တတာကိုယ်ွယ်ရာ ဖရာသာဖြစ်ပါ၏ဖရာသာဖြစ်ပါ၏ရှစ်ဆက်ဆိုပါရှိဆိုပါသူမနောက်ပြန်နေဘုရားပြီတရားပြီအဲ့ဒါကြောင့်ဒေါ်လူဖြစ်တာဒေါ်လူလူဖြစ်တာတောင်ရရင်မြောက်ဖြစ်ဖို့ပဲကြံတော့တယ်မျက်စိကလေးလင်သွားကြတာ ဘုလူကပြောဟုတ်ပါဟုတ်ပါဒီလူကပြောဟုတ်ပါဟုတ်ပါပုတ်သိညောဗုဒ္ဓဘာသာတွေဂိုင်းပြန်ဆိုတရဏဂုံ၃ပါးတောင်ကျူရှင်ပေးရမှာတော့အယောဇခြင်း ငါမွေးပါဇက်ထဲပဲထည့်လိုက်ခြင်းတကားလေအကောင်လိုက်မြိုသွားအောင်ကဲပြောစရာတွေကတော့အများကြီးတော်ပြီအခုဘဏ္ဍပါသီလစောက်ပြရမလဲရှင်းပါသီလပါဗျာပြောရင်ထိုင်ရင်ခုနကတရဏဂုံတည်ရင်ဘယ်နှခါပြောခဲ့သုံးခါပြောတာကိုမိမိအောင်မိသေးတယ်ဘယ်လိုလို့ဆုံးမကြတာဟမ်ဘယ်လိုလို့ဆုံးမတော့မှာလဲ ခုနကမထနောမထနောမထနောနဲ့ဘယ်နှခါပြောခဲ့ဟုတ်ပါပါဗျာအေးခုဘယ်နှပါးတရားဆို၅ပါးသီလယူမယ်ဆိုတော့ဗါလေရပြီးသားတော့သွားဖြည့်ချင်တယ်မရသေးသောတော့အရာယူမှာအာဃလူဖြစ်မှာပေါ့အဲ့တော့ခဏိဟုတ်လားကိုမြင့်လွင်မကျင်ကျင်ထေတို့အလူတော်ကြီးကိုဂုံပြူသောအပြင်10ပါးတောင်လျှောက်တည်သင့်တယ်လျှောက်တည်ကြမလားလျှောက်တည်ပါပါဗျာညာလွယ်ဟိတ်တာပါ ခုနကတော့၅ပါးခုတက်မဲ့တက်လို့၁၀ပါးဒီတဲ့ကဟာမြတ်စွာဘုရားကြီးမလွယ်ဘူးပညာနာနာငါတော့ညာတွင်ချင်းပြန်တော်မူမှဖြစ်မယ်မနဲ့ကြရင်တော့ဟဲ့ဒီ infection တွေကုကုံတော့မှဇိုးရပြော့တော့လဲ၅ပါးတိုးတော့လဲ၁၀ပါးတိုင်း7ပါးစောက်တည်မယ်ဆိုရင်နှထွချောင်းနှကွချလက်သွလက်ကောက်ဆွဲကြိုးတွေဖြုတ်ရတော့မယ်ဖြုတ်နိုင်မလား ဖြုံးနိုင်မဲနဲ့ဘာလို့ဆက်ပါသီတာစောက်နေမဲလို့ပြောတာအဲ့ဒါပေါ့ဆရာတော်ကြီးရဲ့နတ်ကတော့ညာတယ်မြတ်ဘာမှမတွေးမခေါ်တဲ့ဘာမှမတွေးဘူးမတွေးဘူးမလုံနေနဲ့မနေ့ပြန်သတင်းစာပဲမှာမုံလုံးပြီးမူသာဝါဒတဲ့ပါကုန်မဲ့တခြင်းအဲ့ဒီတော့ကမွေမသေးဒုံမကျုပ်ပေါ့ငါးပါးနဲ့မကဆယ်ပါးလည်းမကြအလဲဘုံထားပြီးတော့ရှင်လဲဆွဲတာပြားလဲလျှောက်တာရှစ်ပါးဆိုမသိဘူးလား ပါတယ်ဗျာရှင်းလဲရှောက်တာဟင်းရှင်းလဲဆွဲတာပြားလဲရှောက်တာမှန်ရလားမှန်ပါတယ်ဗျာဟာမိုနီဆိုတာအဲ့ဒါပြောတာဟမ်ကြိုးကြတို့စင်ဒီတို့အရင်ဆိုင်ကြီးတို့ကရှိရဆိုဟုတ်ပါပသိပမမပသိပဟုတ်ပါပသိပမမပသိပဆိုအဲ့ဒါနောက်လိုက်ဟာမိုနီပဲဘယ်နဲ့ဖြင်းကဆွဲပြီးပြားကဘယ်လိုလို့ရှောက် ရှင်လဲဆွဲတာပြားလဲချတာမှန်ရင်လားမမှန်ပါဘူးဖေရပြတ်သားရမယ်အေးအခုတော့မဟုတ်ဟာမိုနီတယ်မှန်ပါဗျာဟုတ်ပါပဲယူမငါပါလားငါပါဆယ်ပါလားဆယ်ပါအညာကတဲလွယ်တကူအဲ့တော့မွေမသေးရှင်လဲပြားလဲ အေးခုနကယရဏဆီရွှေတွေလည်းမချွတ်ရဘူးငါးပါးတည်းလည်းအစစ်မြင့်ဝမြင့်လွင်မကျင်ကျင်သေးတို့ကိုလည်းဂုံပြူရရောက်သွားအောင်အလုံး၈ပါးသီလသဘောတူလားတူပါတယ်ဗျာဘာတူတာတော့ဒီလောက်ပုံပါအရင်မပါဗျာမပါတူပါတယ်တူပါတယ်ဆိုတော့ကြော်ဟိနဲ့ဒူးသလိုလိုမင်းမဟောနဲ့ဒူးသလိုလိုရရင်သားဟာဒီပြင်မလို့ငရဲသောအောင်လားကောအောင်မဲ့ အလုံးသဘောတူလားသဘောတူပါတယ်ဗျာအဲ့လိုလုပ်ပါပဲတူပါတယ်တူပါတယ်နဲ့အေးအဲ့ဒါပြည်စုဆန္ဒခံယူလိုက်ဘုန်းကြီးကဗလင်မောကနေမင်းတို့ရှစ်ပါးသောက်ပြရကွာဆိုတော့ဟာဘုန်းကြီးကမိုက်တီးရဲ့ရိုက်ချက်တဲ့သားနဲ့ဖြစ်မှာဆိုလို့ပြည်သူဆန္ဒအရင်ခံယူတာအလုံးသဘောတူမလားသဘောတူပါရဲ့ဗျာအဲပြည်သူဆန္ဒခံယူပြီးတော့လှုပ်ရှင်အောင်လုပ်တော့ဒါဆိုသက်ရှိတတ္တဝါသက်ရှိတတ္တဝါမသပါ သာဝရသိက္ခာထိမ္မာဤသာဝရဆိုတာအမြဲပါဗျာအောင်မေတဲဟုတ်ပါလားဘယ်လိုမြင်ရမလဲပစိုးဓမိန်လိုမြင်ရမယ်ဟောနင်တို့စမ်းကြီးရသမောက်ပါကြမှုဖြစ်ရှင်ရပြီကိုဘချစ်ကြည့်ပဲဘယ်လိုမြင်ရမလဲအေးအဲ့ဒီပစိုးဓမိန်ကျွတ်သွားရင်ခဏတော့ရှေ့ရပစိုးဓမိန်ကျွတ်လို့ငရဲကြီးတယ်ဘယ်ဘုရားမှမဟုတ် ကြေးပွားရေးစီးပွားရေးလူမျိုးရေးအိမ်တော်ရေးပညာရေးကျမ်းမာရေးနောက်တရေးကတော့မပြောရဲလို့အဲ့ဒါကြောင့်သူများသက်တတ်မယ်ငရဲကြီးတယ်လို့ဖျားထိုင်ဟောတယ်ရှင်းမလားရှင်းပါတယ်ဗျာအဲ့တော့ခုနကတရဏဂုံရှင်းသားလေးနဲ့ကတ်ကြည့်လိုက်တရိษံသတ္ထာနဲ့လူသတ္ထာဘယ်ဟာအပြစ်ကြီးတူတူပါပဲဗျာအတူတူပါပဲလေအဲ့ဒီလူလူတွေကမွေးတဲ့သားသမီးတွေကအခုကဟွာဖြစ်ရင်တော့ဘုန်းကြီးတွေတော့ကြာမှာမဟုတ်တော့ဘူး တရိစ္ဆာန်တတ္တနဲ့လူတတ္တဘယ်ဟာအဖြစ်ကြီးတတ္တကိုသိသိပါတယ်ဗျာဟောမလွဲပါလားပညာနန္ဒငါဘယ်လိုဟာတွေနဲ့တွေ့ရအောင်မခေါ်လာတာလဲတရိစ္ဆာန်တရဏဂုံသီလမရှိဘူးလူကတရဏဂုံသီလတည်နိုင်တယ်ရှင်းလားအဲ့ဒါကြောင့်ဘာတတ္တအဖြစ်ကြီးလူမှလည်းအမေနဲ့အဖေ၅ပါးသီလတွေ့ရင်အမေတတ္တပို့အဖြစ်ကြီး အမေကကိုလလွယ်ရတယ်ရဲရဲတော့မိတွေနှလုံးသွေးကိုနှုတ်ရည်ဖြစ်နေတိုက်ကြွေးရလို့အဖေမေတိလာတူရင်ဘုသူတထာပို့ပြကြည့်အမေကိုတထာမေကိုကြည့်ပါဟုတ်ပြီအမေက၅ပါးသီလအဖေက၈ပါးသီလဆိုရင်ကောဒီလူတွေကမွေးတဲ့သားသမီးတွေဘယ်လိုလုပ်ဗုဒ္ဓဘာသာဖြစ်တော့မှာအကုန်လုံးမျိုးတော့အပြိုကြီးတွေလှုပ်ပလိုက်မှအေးမှာပဲအဖေတတာပို့ပြကြည့်တယ်အမေကအဖေကအဲ့ဒါပဲဟိုသဘောကိုမပေါက်ဘူးနော် ကိုင်းဒါဖြင့်လူတတ္တနဲ့သီလရှင်တတ္တသီလရှင်တတ္တကိုပြီးကြည့်ပါလေဗျာဘာဖြစ်လို့သီလကိုကိုကိုကိုကို93ပါပါဗျာ93ပါသီလရှိလို့ခနဲ့93ပါနဲ့အပြစ်ကြီးရမှာတော့อืมလုံးလိုက်ပြီဆိုမှပြီရန်ခွေဂျူတွေတော့ကျိုးကုန်တော့မှာပဲဘာဖြစ်လို့လဲ93မှသီလရှိလို့ဒါဖြင့်သီလရှင်တတ္တာနဲ့ကိုရင်တတ္တာကိုရင်တတ္တာကိုပြီးပြီပါလေဗျာဘာဖြစ်လို့ ဟုတ်ပြီကိုရင်သတ္ထာနဲ့ဥစဉ်သတ္ထာဥစဉ်သတ္ထာဘောပြကြည့်ပါရဗျာဘာပြုလို့ဘုရားနှစ်ဆက်ကနေပါရှိတော့ပါဗျာအေးအဲ့ဒီတော့ကတဲ့ဘုန်းကြီးတို့ကအခုပိဋကထဲမှာငါကြောင်းနေကြောင်းမှာဗတ်စားတွေများလို့မင်းတို့ရောက်တော့ရောက်ခဲ့ရော့စားတဆုပ်တွေယူကြလို့ဝေလိုက်မယ်နော်ဓမ္မဖေဟာစားတဆုပ်ကြီးဝေလိုက်မယ်နော်လက်ဘာမှမဖြစ်တဲ့လူကတော့စားယူသွားမှာပဲလက်အကွဲပါရင် အဲ့ဒါဘုန်းကြီးကစအောင်လှုပ်ထားလားလက်အကွဲပါလို့အဲ့ဒါကိုဘုန်းကြီးတို့ကတရားတော်နဲ့အညီညင်းပြရရှင်းပြတာကိုအချို့ချို့ကသူ့စောင်းတယ်လို့လို့ကိုချိတ်တယ်လို့လို့နဲ့ဖြစ်အဲ့တော့မချိတ်ဘူးခုနကမကောင်းရဘက်မှာရှိတယ်လို့ကောင်းရဘက်မှာတိရစ္ဆာန်ကျွေးတာနဲ့လူကျွေးတာဘယ်ဟာအချို့ကြီးလူကျွေးတာကိုကျွေးကြည့်ပါလေဗျာဘာဖြစ်လို့လူကဆယ်ပါးသီလသာတရဏဂုံသီလရှိသေးလို့လူကျွေးတာတဲ့သီလရှင်ကျွေးတာ ဘာဖြစ်လို့အကျက်ကျွေးတာတဲ့ကိုရင်ကျွေးတာကိုရင်ကျွေးတာပေါ့ပြီးတော့ကျွေးဘာဖြစ်လို့139ပါးလို့ပြီးသားရှိလို့ပါဗျာကိုရင်ကျွေးတာနဲ့ဥချင်းကျွေးတာဥချင်းကျွေးတာပေါ့ကျွေးရှိပါတယ်ဗျာဘာဖြစ်လို့139ပါးလို့ခိုင်းဒါဖြင့်စောင်းသေးလားစောင်းပါဗျာချိတ်သေးလားမချိတ်ပါဗျာဘုန်းကြီးကဘာဝေးတာတော့စားဝေးတာပါလက်အကွဲမှာဘာဖြစ်ပါ့ဟွန်းလက်အကွဲပါရင်တော့ မှန်ပါပါဗျာငါဆောင်းတယ်လို့သူချိတ်တယ်လို့လို့နဲ့အဲ့ဒါပဲဘာသာရေးအခြေခံမရှိတော့လူတွေကအကုန်လုံးမှားကုန်တယ်ရှင်းမနော်ရှင်းပါတယ်ဗျာသို့မပေဥစ္စာမခိုးပါမခိုးပါဘာဝရသိက္ခာဓိမ္မာဤဘာဝရသိက္ခာဓိမ္မာဤအဲ့တော့တို့ဘာသာရေးနယ်ပယ်ကမသိအောင်ခိုးမှမသိအောင်ယူမှခိုးမှုထိုက်တယ်လို့ထင်နေတာ သိအောင်နဲ့လက်နဲ့နဲ့အင်အားနဲ့ဟလားအဖွဲအသင်းနဲ့အာနာနဲ့ယူရင်လည်းခိုးမှုပဲဒါပေမဲ့တခိုးကြီးတော့ဓမြကြီးတော့တပုံကြီးတော့ကိုပါကိုပါကိုပဲပုံကြီးတော့ဘာပြောအဲ့ဒါပဲအဲ့တော့မသိအောင်ယူမှခိုးမှုထိုက်တာမဟုတ်သိအောင်ယူရင်လည်းခိုးမှုထိုက်တာပဲဘာကြောင့်လဲဆိုတော့သူ့ဘာသူပုံမှန်ပေးရမှာအခါရမြန်မြန်လို့ရင်လက်ဖက်အိုးလေးတော့ပေးမှဆိုအဲ့ဒါအဲ့ဒါပဲ အဲ့ဒါခုံမှုပဲတဖက်လူတခါနဲ့နားယောင်သွားအောင်လှည့်စားစားနေတာတိတ်ကြောက်စရာကောင်းတယ်နော်အဲ့ဒါကိုကသိရရှောင်းမရှောင်းနိုင်ရင်တော့လူကိုသာလိန်လို့ရမယ်ကံကိုလိန်လို့ရသလားမရပါဗျာအဲ့ဒါတော့သဘောပေါက်ထားနော်လက်နဲ့အာနာနဲ့သာအနိုင်ယူလို့ရမယ်ကံတရားကိုအနိုင်ယူလို့မရပါဘူးဗျာမရဘူးဒါကြောင့်မပေဥစ္စာ မခိုးပါသာဝရတိတ်ခါထိမ့်မာဤမမြတ်ကျင့်ရာမကျင့်မာဘာပြောလဲဘာပြောလိုက်တော့ပြောလေကိုပြောတာကိုသာဝရတိတ်ခါထိမ့်မာဤ ဒါဖြင့်တရားဝဲပြီးယောက်ျားတွေကဘုန်းကြီးဟုတ်ပြီးတော့မိန်းမတွေကသီလရှင်ဟုတ်တော့ရှင်းကိုမရှင်းစားဘူးဒါကြောင့်လက်ကြီးကြတော့ပြောတာနတ်ကတော့ညာသမီးဘာကမှမတွေးမခေါ်ဘူးဒါပဲကိုယ်ပိုင်ရာတွေးလေးဖြစ်တာဒါတရားနာတော့ထိမ့်မဲ့ပြီးရင်သဘောရှိအဲ့ဒါသဘောပေါက်တရားနာတော့ထိမ့်မဲ့ဥပုသ်ဆောင်တော့ထိမ့်မဲ့အဲ့တော့နောက်တလှရမှာပဲအကျေချက်သွားဇကာလိညာဇကာလိညာမပြောပါမပြောပါ ကြွက်ကန်းဆန်အိုးကြကြွက်ကန်းကြီးကဆန်အိုးမြင်လို့သွားတာမဟုတ်ပြေးလွှိုင်းပုတ်နေကြအခုလဲဆိုရင်ပြောရင်လည်းမှန်သွားတာကောင်းပြီသာဝရမလိမ်ဘူးဆိုတော့ဟိုတချင်းတွေကလို့ယုံရမှလားအကိုကြိုက်မလိမ်မဲနေနိုင်မှမလားဟမ်ကြည်ပါရဲ့ကြည်ပါရဲ့လူလူရဲ့အိမ်တော်ရဲ့ဘုရားရဲ့ကျမ်းမာကြီးတော့မလိမ်မဲနေနိုင်မှမလားမနေနိုင်ရင်တော့တရားဝတ်သိညာတို့ ဟုတ်တယ်လေအလကားမောတာပဲထိုင်ရတာဖင်ပူတာပဲနေနိုင်အောင်နေရမယ်ဘယ်လိုမနေနိုင်ရင်တော့ဒုပရိသရေဥဥပုံပြင်လေးတစ်ပုတ်ပြောတူတူမလေးတို့ရေဒီကနေ့တွေမပါဘူးဒီကနေ့တွေကရှက်ကြောပြပြီးဆုံးမလို့မရတော့ဘူးမျိုးဆက်သစ်ကလေးတွေအားကိုရမှာတိုင်းသစ်တည်၍ပြည်သစ်ဆောက်ရမှာကိုအဲ့တော့တူတူမလေးတို့ရေ ရှင်းတော့ကလူတယောက်ဝါတွေကိုနှိဖြာပုတ်တွေကက်တွေရက်ပြီးတော့ထမ်းရောင်းတဲ့ကွယ်ရောင်းကျင်စောနဲ့ရွှေနန်းတော်နာရောက်အမှုရန်ကြီးဟေးကောင်ဒါပင်ရွှေနန်းတော်ဒါတွေမရောရဘူးဆိုတာမင်းမသိဘူးလားဟာငါတော့ရောင်းကျင်စောနဲ့နေကျွန်းလာဖြစ်လာတဲ့အရေးတော့လွတ်အောင်ယုံပါပဲအသိပါတယ်ဗျတိရတာဘာလို့လာတယ်လဲကွာ ရုပ်ပုတ်တွေကထူလို့ပေါ့ဗျဘာထူတော့ပြောခမရတို့အောက်လက်ငယ်သားတွေရှိမပြောနိုင်ဘူးဘယင်းရှိကြမှပြောနိုင်မယ်ဘယ်ကြမှာဘယင်းရှိကြမှပြောပါဗျာပုတ်တာထားရမှာကိုယ်ပိုင်ညာရှိတယ်ခမရတို့လိုအယံမဟုတ်ကိုယ်ပိုင်ညာရှိတယ်အောက်လက်ငယ်သားဆိုတာဘာရင်ညာရင်မသိပဲနဲ့ကိုယ်ရှိတဲ့လက်တသက်လောက်ဟာလေးနဲ့အပေါ်မိုးတွေနဲ့လှုပ်ချင်ရလို့ခံရပေါင်းများလား ဟင်ကဘာကြီးခဏခဏလက်မှတ်ထိုးနေရတယ်ကြာတော့အဲ့ဒီနာကြောင်းသွားဆောင်ရကောင်းမလားအောင်မေ့တယ်တကားတယောက်ကလျှောက်တယ်မမအဲ့ဒီနေရာလေးအင်းစိန်ကပူပေါင်းပါတယ်တဲ့အောက်လက်ငယ်တော့လှုပ်ချင်လှုပ်တာကိုယ့်ရဲ့အခွင့်အာဏာဘလောက်ရှိလို့ရှိမှမသိဘူးနမူနာပြောပြဟိုးရှင်းမင်းလက်ထက်တွေတုန်းကယဟန်ကောင်းတွေကယဟန်ဆိုးတွေနဲ့ဥပုပ်မပြုတ်နိုင်အဲ့တော့ဘုရင်ကဟေ့မင်းတို့ယဟန်တွေဥပုပ်ပြုတ်အောင်လှုပ်လိုက်ကြ အဲ့တော့မုဒ္ဒရာရှင်မင်းကြီးဘယ်လိုလုပ်ရမှာလဲဒီလန်ရှိကလေးပြောပါအောင်မမေးရဘူးမေးလည်းမမေးဘူးတိုက်ရောင်ခံသိရောင်ခံနဲ့ဒီတိုင်းရင်ကုန်နှုတ်ပိတ်ပြီးတော့မှမတတ်တဲ့လူကမလိမ္မာတဲ့လူနဲ့သွားပါဟဲ့ကောင်ငါဘယ်ငါဘုန်းကြီးတွေဥပုပ်ပြုခိုင်းအောင်လုပ်နေတယ်ငါဘယ်လိုလုပ်ရမလဲမမေးဘောကွာကိုတော့ဥပုပ်ပြုမလားမပြုရင်သတ်ကွာအမပြုသတ်သတ်သတ်ပြီးတော့ရဟန်းကောင်းတွေတပြုံကြီးသေးကုန်ဘယ်ရင်ကဟဲ့မောင်မင်းများ ငါယဟန်နဲ့ဥပုပ်ပြုခိုင်းတာနင်တို့ဘယ်လိုလုပ်တော့အာပြုမလားမပြုရင်တတ်ပြစ်တယ်ဗျာဟာမှားကုန်ပြီငါကအဲ့လိုပြောတာမဟုတ်သူတို့ဘာလိုအပ်တယ်လဲလိုအပ်တဲ့အကြောင်းအရာမင်းတို့ဖြည့်ဆည်းပေးဖို့ပြောတာသူကအခုမှမာနေဟိုကတပွေကြီးသေပြီပြီသေပြီပြီမဟုတ်လားသေပြီပါဗျာတတော်ကတော့ရှင်းမင်းနေလက်ထက်တုံးဘယ်တော့ကတော့တော်သေးတာပေါ့ အေးအဲ့ဒါနဲ့ပြိဿရေတဲ့အဲ့တော့ခုနကပုတ်ထမ်းသမားကဘာပြောတော့ခမည်းတော်အောက်လက်ငယ်သားတွေရှိမပြောနိုင်ဘူးတဲ့ဘရင်ရှိကြမှာပြောနိုင်မယ်အဲ့ဒါနဲ့ဘရင်ရှိခေါ်သားမေတော်ဘုရားသူပုတ်တွေထူလို့တဲ့မမင်းမင်းပုတ်ကဘယ်လိုထူလို့ကျွန်တော်မျိုးပုဂ္ဂိုလ်မောက်အထက်ဝင်ကြီးအထက်ကြီးနတ်ပြည်6ထပ်မြင်နိုင်ပါတယ်အောက်ကိုကြည့်ရင်ငရဲကြီး7ထပ်မြင်နိုင်ပါတယ်ဒါပေမဲ့မိစစ်ဖတ်စစ်ပုဂ္ဂိုလ်မှမြင်ပါလိမ့်မယ် မမြင်ရင်မိုက်တီးရိုက်ချစ်တဲ့သားတယ်ဗျာဘယ်လိုပုဂ္ဂိုလ်မှမြင်မလဲအဲမေးစစ်ဖားစစ်မှမြင်နိုင်မယ်ဆိုတော့အဲ့ဒီမှာအငယ်တန်းဝန်နှန်းလေးကစကြည့်အထက်ကြီးတော့လည်းဗာမြင်အောက်ကြီးတော့လည်းဗာမြင်မြင်မဲ့ကတော့မျောလင်းကြီးကဟေးဗာမြင်တော့ဆိုတော့မမြင်တာကိုမမြင်ဘူးအမှန်ပြောရင်ငါလည်းအရှက်ရငါမိပါလေကလေးကချေဖြစ်လိမ့်မယ်မြင်ပါတယ်ဗျာဘာလို့တာလဲ လိန်တာဟောဗျာစကြင်ကဟာဒီလိန်လို့လိန်မှမသိပါလားအင်တာနက်လေးအီးမေးလ်လေးကြည့်ရအောင်နော်အေးဘာလုပ်ထားလဲအဲလိန်တာအဲ့ဒါနဲ့ဒီပုတ်ထဲကဒီပဲပါဗျာအဲ့ဒီစကပုံဒီပုတ်စကပုံဟာလားဝင်တဲ့လူတိုင်းကမြင်ပါတယ်ဗျာနောက်ဆုံးဘယ်ရင်လဲရောက်ရှမ်းရှမ်းပြုတ်ရှမ်းပြုတ်ဝင်ကြည့်တော့တိပ်ပြီးတော့အထက်ဝင်ပြီးတော့အထက်ကြည့်လိုက်တယ်ဗျာ အောက်ဒီလိုပါအဲ့တော့ဘယင်ကကောက်ချက်ချလိုက်တယ်ဒီအထဲရောက်ရင်ဒီလိုပဲလိန်စားနေကြတာပါလားပါတယ်တော့ဘသူကဘယ်လိုပြောဘသူကဘယ်လိုပြောတို့လူတွေက ဟလားထိုင်ရင်ကမေ့မေ့ကုန်လို့အဲ့ဒါတရားမလာတဲ့အရာပြန်ဖောက်တဲ့ချမ်းသာလို့အချောင်းထနေရတာအဲ့လိုနဲ့နေတော့မှဟိုလူတွေကအကုန်ဝင်ကြည့်ပြီးသိပြီးပြီငါတို့ကတော့စာအုပ်နေကြီးကြောင့်မတတ်သားလို့လင်လဲရထားကွာဘယေရှုတော်မြတ်ဥက္ကဋ္ဌဘယ်လိုပြောပါလဲမလားမပါမမြင်တော့ဘုရားတည်းဖေရအဲ့ဟေးသူလေတက်မျက်လုံးပြုနေရွက်ကသင်တို့ကဒီထဲရောက်ရင် ဒီမေးတော့မပြောချင်ဘူးဆိုခိုင်းတော့မဆိုချင်ဘူးမသာမဘယ်လိုပြောလဲအေးအဲ့တော့ငါကမမြင်တာကိုမမြင်ဘူးအမှန်တိုင်းပြောရင်တော့ငါလည်းရှေ့ရငါမိဘလည်းကလေးကချေဖြစ်တော့မယ်ထူပါဘူးမြင်ပါတယ်ဗျာကလေးတို့ရေပုံပြင်ကလေးကတော့ဒါပါပဲကွယ်ဒါကလိညာ မပြောပါမပြောပါသာဝရသိက္ခာထိမမိမဟုတ်ပါဘူးအခုမှထိမမိလက်မလူကသေကနီးနေပြီအခုမှထိမမိတခတ်ကျွန်းခတ်ကွင်းပြင်နေတော့ရှိတယ်ဒါကလိညာမပြောပါမိုးလုံးပြီတာမလိုက်ပါတော့အဲ့ဒါမှအမှန်ဖြစ်သို့မူရသေးသာမူရသေးသာမသုံးပါမသုံးပါ အဲဘယ်အမိတော့အေးငေါ့နေဟောဘာပြောလို့ပြောမှန်းကိုမသိဘူးအယူပုံတိမြောက်တယ်လို့ဆိုပြီးလှုပ်လှုပ်နေရတယ်လူတွေရတယ်ဆိုနေလွယ်ညစာနေလွယ်ညစာမစားပါမစားပါသာသာလိမ္မာလိမ္မာဤပညာနန္ဒငါဘယ်လိုဟာတွေနဲ့တွေ့ရအောင်ခေါ်လာတာလဲ ဒီလွဲကြတာသာဝရမစားဘူးဆိုတရားဝတ်ပြီးပါဇာအနဲ့ချုပ်တော့ခပ်ပလာဒနာကပ်ပြီးရမယ်ရရခွေတာဂျူရီတော့ဂျိုးကုန်တော့မှာတရားနာယာထိမ့်မာဤဥပုံဆောင်ရာထိမ့်မာဤပြန်ဆိုနေလွဲညသာနေလွဲ အေးတရားဝဲပြီးရင်အုပ်လုံးမခွက်လုံးမျိုးပြီးပြီဒါပဲအာမလားသိညာလားမသိရရအောင်အဲ့နောက်တစ်ခါကျမှအကျက်တဝင်ရှင်းမယ်ဆိုကာပွဲရှုမြင်ကာပွဲရှုမြင်လပြင်းသာဝရခေါင်းပွဲသွားခြင်းတရားနာစဉ်ထိမှဤ မြင့်မြတ်နေရာမြင့်မြတ်နေရာမနေပါမနေပါတညာလုံးဒီတလုံးပဲမှန်တယ်တော်သေးတာပါတုတ်ကလေးဝင်လို့ပတ်လက်နဲ့တဲ့လို့ဆိုရင်တော့မွဲခင်းကတော့စိုက်ပြီခိုင်းဆိုဤသို့အဖြစ်ဤသို့အဖြစ်တရားနာစဉ်တရားနာစဉ်ရှင်းပါတိလာကိုရှင်းပါတိလာကိုလူတကား သူမြင့်လွယ်အလုအမရောကျင်ကျင်ထေသာဟိတုရလွယ်သမိလွမ်းသီးရီလွယ်မိသားစုတော်ဤကုသိုလ်စေရနာကိုဘုံပြုသောအဖြစ်ခံယူခြင်းသောသောက်တိပါဤရှင်မယား အပမဒေနသမ္ပါဒေထအာဒီပါရှင်မျိုးလောပြောမီအမဗန္တေတသလုံးဆုံးမလို့ရမှာမဟုတ်တော့အရာလားယူရလားမိအေးတို့အိမ်သားတို့သွားမနေလိုက်ပါနဲ့ကဲတရားဟောဗလားပြိဿာအာလုံးပြိဿာတရားဟောဗလား မဟောရသေးဘူး6နာရီခွဲကပလင်တက်တာ7နာရီခွဲနေပြီအဲ့ဒါတရားမဟုတ်သေးဘူးလားဖရာရေနောက်ထပ်မွေတရွာတိုးရတော့မယ်တင်တယ်25ရွာဖြစ်သွားအောင်အဲ့ဒါဩဃာသကရောကျိုးရှင်းတာတရဏဂုံရှင်းတာသီလရှင်းတာတရားဒါဘာသာကြီးကျမ်းခင် အောက်ခံ foundation အောက်က ဟုတ်လားအုတ်မြင့်မခိုင်မဲနဲ့အပေါ်ဘယ်လိုမှတက်မရဒီသီလမှမရှိသမာဓိပညာဘယ်တော့မှမရအဲ့ဒီသမာဓိပညာမရနိဗ္ဗာန်ဝေလာဝေရောဗျာအဲ့ဒါကြောင့်ဘုန်းကြီးတို့ကသီလကိုအကျက်တဝဲအကျက်တဝဲဆိုတော့အကုန်တော့မဟုတ်ဘူးတိသာယုံလေးကိုအဓိကထားပြီးတော့ပြောပြတာအဲတို့လူတွေဘယ်လိုအမှတရားထင်တယ်တော့ပြောတာတိုက်တာမင်းပြောခဏဟောမှာဒါနလားသီလလားဝိပဿနာလားဟုတ် မဟုတ်ဘူးဒါရှေ့ပိုင်းပြီးသွားပြီနောက်ပိုင်းကိုဒါနလားသီလလားဝိပဿနာလားအမဲယုံနဲ့ဟိဝအာမနာဘူးဆိုတာများဖြစ်နေမလားတော့မတော်အောင်မဝိပဿနာတဲ့ခေါင်တဲ့ခြိုင်သေးတယ်မဟောပါဘူးမတန်သေးလို့ဒီမှာမှစကားမတကားဖွင့်ပြီမလားကဲတရားစကားမတကားဖွင့်မလားဟမ် အဲဖွင့်နေတဲ့ဖွင့်တယ်လေဘယ်နှနေ့ရှိပြီပေါ့18ကြိမ်ပါဗျာဟမ်အဲ့တော့တရားရောအထုတ်ကြရအထုတ်ပါတယ်ဗျာ18ကြိမ်ရောက်ကြပါဝင်ရောအထုတ်မဟုတ်ဘူးခဏဟောမှာကရှင်မြူဝဲမို့အေးအဲ့ဒါရှင်ယဟန်နဲ့သင်္ကန်းစွမ်းဤအဲ့ဒီတရားကိုပဲဟောမယ်မကြရင်ပြန်ဒါပဲဗာတရားလဲရှင်ယဟန်နဲ့သင်္ကန်းစွမ်းဤပါဗျာယနေ့လောကဘာသာရေးလုပ်ငန်းလုပ်နေကြတာတွေဟာ အလွဲလွဲအချော်ချော်အတိမ့်တိမ့်အဆောင်ဆောင်အမမအယွင်းယွင်းနေဖြစ်နေရခရီးစီတွင်ရတာပြောရမယ်တွေ့ရင်မိုးရှင်ရှင်လင်းသွားပြောလို့မဟုတ်အဲ့တော့ခုကရှင်ပြုတယ်ဆိုတဲ့နေရာမှာဗုဒ္ဓမြတ်စွာဟောခဲ့တာကကေသစ်စေတနာဆံချဆံရိပ်ဆံပေခြင်းအဲ့ဒါကိုဆံချဆံရိပ်ဆံပေခြင်းခေါင်းရိပ်တာပေါ့ နံပါတ်1သင်္ကန်းပေးခြင်းတောင်းခြင်းဝတ်ခြင်းအဲ့ဒါကိုသင်္ကန်းဝတ်တယ်နံပါတ်3တရဏဂုံယူခြင်းဆရာရောတပည့်ရောပေးရအဲ့ဒီသုံးခုဆိုရင်ရှင်ပြုတာရှင်အောင်ပြုဘယ်နှခုတော်တော်အားရစရာကောင်းပါဘယ်နှခုလဲသုံးခုပါဗျာအေးအဲ့ဒီသုံးခုစုံရင်ရှင်ဖြစ်တယ်မစုံရင်ရှင်ဖြစ်ပါဘူးအေးရှင်မဖြစ်ဘူး အဲ့ဒါကြောင့်ဆိုတသပစ္စကတသပစ္စကဆာရိယမြည်ဆာရိယမြည်သင်္ကန်းတောင်းပေသင်္ကန်းတောင်းပေဝိရေတလီဝိရေတလီသုံးမသရဏဂုံသုံးမသရဏဂုံနှဆုံးပြီးပြီးနှဆုံးပြီးပြီးကိုရင်ဝတ်ကိုရင်ဝတ်မချွတ်ခေါ်ရသည်မချွတ်ခေါ်ရသည်ကြောင်းဘယ်နှမျိုးနမတ်တဲ့နမတ်နဲ့ နာမသုတ်တရဏဂုံယူတာအဲ့ဒီဆိုင်ရိတ်တဲ့နေရာဌာနမှာအရာထဲကရိတ်ချင်ရိတ်ခဲ့ရဤကျောင်းထဲမှာလာရိတ်မယ်ဆိုရင်ဆိုပါတို့ရင်သားကြောင့်တန်ခါတသိန်းရှိတယ်ဆိုရင်ကိုမြင့်လူမတ်ကျင်လေးတို့ကမောင်ဟိတုရလွင်တဲ့တကောအလုံးမောင်ရှင်တော်တို့ကိုဆိုင်ရိတ်ပါမယ်ဗျာလို့တန်ခါတသိန်းအပားစီလိုက်ပြောတာ အာစာသစ္စာချစာရေးစာပတ်စာကျက်စာကြည့်တရားဟောတရားပြတရားထိုင်နေလို့ရှိရင်ဟလားတာဝန်ရှိယဟန်တပါဒါဝိညာသာရတော်၎င်းပေါ့လေတခြားတာဝန်ရှိပုဂ္ဂိုလ်တော်၎င်းအဲ့ဒါပြောပြီးတန်ခါသဘောတူတဲ့တိမ်ထဲမှာသွားရိပ်ရအဲ့ဒီတိမ်ထဲမှာရိပ်တန်ခါတသိန်းလုံးသဘောတူရရောက်ပြီတဲ့ အဲဒီလိုရိတ်တဲ့အခါကလည်းမှလည်းပဲအာသသမီးဥလေးဘာပေးမယ်ညာပေးမယ်ဒီလိုရီမောမောရေးရမှာမဟုတ်ဘူးခေါင်းမောကိုသင်းလုံးတင်နေကစမောင်ရှင်လောင်သူသိရင်တင်ထားအကြောင်းအလျော်စွာမအားလို့ရှိရင်ယဟန်လူနားလဲတဲ့လူတယောက်ကခေါင်းမောသင်းလုံးတိုင်လဲတဲ့ဆိုကွက်ဧသာလောမနာခတန္တတသောတသောတန္တနာခလောမကိတာဒါပါဠိဗမာလိုဆိုရင်ဆံပင်မွေးညက် ခြေသက်လက်သက်သွားအယေဓုရေပါတို့ဖြင့်ဆက်ဆုပ်ဖွယ်ရာခန္ဓာကိုယ်ရုပ်အကောင်ပုတ်ကြည့်ပါတကားမပြီးမချင်းခြားတဲ့လူကခြားဆုံတဲ့လူကဆိုခေါင်းရိပ်ပြီးသည်အထိဆိုရမှာတစ်ခေါက်တည်းလားမပြီးမချင်းမပြီးမချင်းပါဗျာဒါစနစ်တရားနော်ဒီကိစနစ်တွေလွယ်ကုန်ပြီပြောရရင်အမမအယွင်းယွင်းနဲ့လို့ဖြစ်ကြရဆန်းလုတ်ကုန်ကြတာပြောတော့ရှင်ပြုရှင်ပြုနဲ့မရှင်မဲသေသွားတာတွေတပုံကြီး အဲဒါကြောင့်ရက်ထဲကရေချီရိတ်ခဲရာဤကျောင်းထဲမှာလာရိတ်ဇန်ငါတသိန်းရှိတသိန်းလုံးပြောအဲ့ဒီတသိန်းလုံးပြောနောက်ဆက်ဖြစ်မှတော့ရအာနာပိုင်ပုဂ္ဂိုလ်တပါးကိုရှောက်ထားပြီးတန်ခသဘောတူဘယ်မှရိတ်ရတိုင်ထဲမှာပါဗျာရိတ်တဲ့အခါကျတော့မပြီးမချင်းတသပစ္စကကမ္မထာနဲ့ရိတ်မပြီးမချင်းဘယ်လောက်လဲမပြီးမချင်းပါအေးတစ်ခေါက်တည်းဆုံးနဲ့မေးရဒါဖြင့်ဒီလိုလောက်တာကဘာအကျိုးရှိသလဲပြောရင်တော့အများကြီးပဲ ရှေ့တုန်းကအဘေမေမနဲ့ကြောက်ကစားဖြစ်သွားတဲ့သားလေးတယောက်ကသူသိတဲ့ဘုန်းကြီးကျောင်းဓမ္မမှာဝင်ပြီးတော့ကိုရင်ဝတ်သင်္ကန်းဝင်နေလိုက်အဖေကစိတ်ပြီးတော့လိုက်ရှာတယ်လိုက်ရှာတော့တခြားကိုတော်တစ်ပါးနဲ့တွေ့တော့ရှင်မယားတို့ကြောက်တပည့်တော်တာမလာဘူးလားအမေခံရတဲ့ပုဂ္ဂိုလ်ကသူသင်္ကန်းဝတ်တာမသိဘူးလေအဲ့တော့မလာပါဘူးတကားကြီးဒါပေမဲ့လို့ဖေကပူပန်လို့ကြောက်နေတဲ့ကြီးဟောသူသားသင်္ကန်းဝတ်နဲ့တွေ့ အဲ့ဒီကြားတော့ဘုန်းကြီးတွေလိန်တယ်ဆိုပြီးတော့တားစောနဲ့ဆွဆွဲပလိုက်တန်ဃာတော်ပြင်မပလိုက်မင်္ဂဝတ်ပေးတာတပါမေခန္ဓာကအဲ့ဒါသဘောပေါက်အဲ့ဒါကြောင့်ခုနတသိန်းရှိရင်တသိန်းလုံးပြောရမယ်ဒါကိုပြောတာလူဆိုတာကိုမထင်မထင်တယ်လို့ချထဲတာအဲ့ဒါကြောင့်တသိန်းရှိတသိန်းလုံးပန်းကြတသိန်းကစတဲ့စားကြစတဲ့စားအန်းစားကြည့်စားရည်တရားဟောတရားမြတ်တရားအထုံးနေအာနာပိုင်သုံးဖို့တာဝန်ရှိရဟန္တာကိုလျှောက်ပြီးတော့တန်ခါသဘောတူ တိမ်ထဲမှာရိပ်ရသည်တဏ္ဍသဘောတူတိမ်ထဲမှာရိပ်ရပါဗျာအဲ့ဒါဆိုင်ရင်ချင်းကိစ္စအဲ့တော့ဘာလို့ပန်ကြားရတာလဲဆိုတော့ခုနကပြောခဲ့တာရှိတယ်တဘာမသိပဲနဲ့တဘာတာဝတ်လားဖေရလားမေးတော့မရှိဘူးပြောလိုက်တော့တွေ့တော့ကတန်ဃာကြီးဆွတ်ဆွတ်လိုက်ကြည့်သူ့သားသူကသူတဘာဆိုင်လို့တန်ဃာကြီးမကောင်းဘူးလိမ့်နေဆိုပြီးချထိုက်တာလေအဲ့ဒီလိုအပြစ်မဖြစ်စေဘူးဘုရားကပန်ကြားပြီးမှရိတ်တဲ့ ရှင်းလားရှင်းပါတယ်ဗျာအဲ့ဒီလိုဆိုပြီးတစားပစ္စကနဲ့ရိတ်တော့ဘာအကျိုးရှိသလဲဒါလည်းစဉ်းစားဖို့လိုလားတယ်ဒါလည်းရိတ်ရိတ်ပြောင်းတာပဲမဟုတ်လားမတူမတူအဲ့တော့ဒီလိုနဲ့ဘုရားလက်ထက်နဲ့နောက်ပိုင်းသာသနာအာ၄နှစ်နဲ့15ရက်သား9နှစ်သား9နှစ်သားလေးတွေအဲ့ဒီတသပင်စကကမ္မထာနဲ့ခေါင်းရိပ်လိုက်ကြတာပြိဿရေအားလုံးနဲ့ရိပ်ပြီးတော့သင်္ကန်းတော်မဟုတ်ရသေးဘူးယဟနာဖြစ်သွားကြ ဘာဖြစ်သွားဘလောက်အကျိုးများတာလဲဖြစ်တာမဖြစ်တာနောက်ထားစနစ်အရာဒါကိုဘုန်းကြီးတို့ပြိဿသိထားရမယ်ရှင်းလားသို့တစ္ဆပိစ္ဆကသံရိပ်ရမည်သင်္ကန်းတောက်ပေဝိရတလီအေးအဲ့တော့ဒါခေါင်းရိပ်ပြီးပြီဆိုပါစို့ခေါင်းရိပ်တော့ဒီသံခန္ဓာဒီပါရိညာဒီဒါကတော့ ပြောမယ်ဆိုရင်လည်းအများကြီးပေါ့ဒါအေးမဟုတ်ခေါင်းရိပ်ပြီးတော့ကခေါင်းကိုကိုရင်မောင်ရှင်လောင်းရဲ့ခေါင်းကိုဘာတုပ်ရလဲဘာကိစ္စဒီလိုလူတွေပြုတဲ့ရှင်တော့ဘလောင်များအောင်မြင်လိုက်မလဲအတုံးလိုက်အတက်လိုက်အဲ့ဒါကြောင့်ခက်တာလူတွေကနားလည်အောင်လည်းမလုပ်ရှင်ဘူးဒီများပြောတာလေရှားရှိသလိုလိုနဲ့ဖြစ်နေတာအေးအဲ့ဒါပြောရရင်ဟို ကာမဂုဏ်အနတ်ဖြတ်တယ်ဒါစာတော့ဘာအနတ်ဖြတ်တာလဲအေးအဲ့ဒါကျုပ်ကဟလားနနွင်းလေးရဲ့စီစီကလေးရဲ့အပြည့်ပြည့်ကျုပ်ခေါင်းအပူသက်သာအောင်လိမ့်နေတယ်မဟုတ်ဘူးတချို့အိမ်တော်တွေလည်းရှိတယ်အဲ့ဒါတွေကရမ်းပြီအဲ့ဒီကာမဂုဏ်အနတ်ကိုပြသွားပြီအကျော်စံပါနန္တာကရမတခက်နန္တာနဲ့သူ့ကိုတုံလိုက်တယ်တည်းသူကျင့်မဲ့ဥစဉ်ဆိုရင် နေရ29ပါဟာဓာတွင်ဓာဝင်နဲ့ဓာဝင်နဲ့နေရမှာငေါ့နဲ့နော်ဦးဇင်းဆိုရင်ကိုရင်ဆိုရင်မလွယ်ပါလားကိုမြင့်လွယ်နောက်တခါမလာခဲ့နဲ့မင်းလှူတာလည်းငါမယူချင်ဘူးဒီပိဋကလည်းငါမကြည့်ချင်ဘူးဟိုတော့ကလို့နှစ်မျက်နှာလည်းငါမကြည့်ချင်ဘူးငါမျက်နှာလည်းငါမကြည့်ချင်ဘူးဆိုတာလို့ပေါ့ခုနကအထထပြောတာကိုမေ့မေ့နေသေးတယ် အဲ့ဒီ128ပါး139ပါးအကျင့်သီလကျင့်မှမို့သူ့ကိုနန္တာနဲ့ပူဇော်တာကောင်းပြီအခုရဲ့လက်ရင်းကစပြောရင်မောင်ရှင်လောင်းလှဲ့တယ်လဲတယ်ယူတယ်မသုံးဘူးလားဘာကိစ္စလဲမေပါနဲ့လေမေပါနဲ့လေတို့တထွေရောင်းဝါဝအချင်းကုန်လူပန်းတာပဲဖတ်တယ်အေး အဲ့ဒါကစစ်စစ်ပပပြောရရင်သင်္ကန်းဝတ်မဲ့ကိုရင်လောင်းဥစဉ်လောင်းကိုပူဇော်တာဘာလို့တာတို့ဘယင်းများမြို့ထဲရွာထဲမှာလှဲ့ပူတော်တော့မြို့သူနေသားတွေကသူ့ကိုအယုသိမပေးရရှင်မခိုးရဘူးလားဒါပေမဲ့မယားနဲ့သားနဲ့ပါဒီဘယင်းကဘာရှိလဲကိုရင်လောင်းဥစဉ်လောင်းကသားမယားပါတာ ဒါပေမဲ့သာမယပါတဲ့ဘရင်တော့ရှ िख ုတ်ပြီးမောင်ရှင်လောင်းဝင်ရှ िख ုတ်တာစကြင်မှာဘယ်နှယောက်ရှိသွားရဟုတ်တယ်မဟုတ်လားဟိုဟာတွေလိုက်ဒီတဲ့တီချဲတွေပို့ပြီးတော့ပြလောင်ခတ်သေးတယ်တခါလေလုံကြီးသေးလေးနဲ့ဟိုရင်းတည်ရင်းနဲ့မမပြောချင်ပါဘူးဆိုနေဇောခင်ရဲ့ အေးမောင်ရှင်လောင်းကသွေးနုနုသားနုနုဟလားဘာသာသမီးဘာကမကုံမှမရှိဘူး139ပါး129ပါးအကျင့်သေးလားကျင့်မှာမဟုတ်အဲ့ဒါကိုမြင်တိုင်းသောပုဂ္ဂိုလ်တွေကဝှချရှ िख ိုးအောင်လို့ပူသောခန္ဓာအခုမောင်ရှင်လောင်းပူဆိုတာဘယ်နှယောက်ရှိ No သွားပြီရည်ရွယ်ချက်တယ်အေးအဲ့ဒါမောင်ရှင်လောင်းလဲလဲတော့ကအချို့ထားတဲ့အချို့ကမြင်းနဲ့ရှင်းနဲ့ရင်းနဲ့ဒါကတော့ကိုယ်နယ်မြေထုံးတာပေါ့အဲ့တော့ထားစဉ်ဆိုတာဘယင်စည်းတယ်ဟော အဲဒီမှာထားတဲ့လူချုံးပြဟဲ့ကောင်ဒီကောင်သတ်ကျေဆိုရင်ဘာဖြစ်မလဲသိရတယ်ဒါကာမဂုဏ်နဲ့ဘင်းရင်တော့မောင်ရှင်လောင်းဥစဉ်လောင်းကဒီချိန်ဘာကာမဂုဏ်မှမရှိဘူးအဲ့ဒါအခုပဲမောင်ရှင်လောင်းထားတဲ့လူတွေကနေမထွက်သေးဘူးငွေမြင့်မှကြီးအောက်ကဘောင်းမိဖြင်ကြသဘင်ကဘုတ်တိုင်းဟင်ပြီးတော့လန်တန်သိကြတယ်လို့ဖဏကခါထုတ်ပြီးတော့ဘုန်းကြီးလောင်းလူသလိုလုပ်နေရတာဘာလို့တတ်ပြစ်ဆိုတရားမှမကြတော့ကာလာသာအကုန်သေးပြီအလွဲကြီးလုပ်ကုန်ကြတာ အေးပြီးတော့မြင်တဲ့လူတိုင်းကဘယင်တို့ဘာလို့ထွက်လာတယ်ဆိုရင်အယုဒ္ဓမပေးရဘူးလားအေးအဲ့ဒါပေးရအခုမောင်ရှင်လောင်းဆိုတာပူဇော်ခံဘယ်သူအများယုဒ္ဓပေးလို့ရှင်းရှင်းပြောရရင်တောရှင်လောင်းလဲတာကာလသကာလသမိနှာဖူးတဲ့ကွယ်မာသလားမာသလားမန္တလားတိတ်မှန်လုံးအကြီးလို့ခက်တယ်အမှန်ကအားလုံးဩဘုမြင်လို့တော့ချင်းချေတို့ရဲ့တာဟိတုရလေတရားတစ်ချက်ကိုပါသီလကြီးပါလားမင်းသာတုသာတုသာတုဥညောပြီးတော့ကိုရှိခိုးရပါ ဘယ်သူမှမရှိဘူးမောင်ရှင်တော့ဘယ်နေမှမသိဘူးကာလာသားလေးငန်းညော့ပွဲကာလာသမီးတွေလည်းငန်းညော့ဆွဲနေတာနှာဖူးတဲ့ပွဲမန္နာပြောရင်ဘယ်နှမန္နာပြောရင်နှာဖူးတော့ဟိုးရှေ့တော့ကပုံပြင်လေးတစ်ပုတ်ကြားဘူးသေးတယ်ပြောင်းမယ်တူတူမလေးတို့ရေအဲ့တော့ဘာလဲဆိုတော့စိတ်မကောင်းတဲ့ကလေးမှတကြီးမင်းကခြေတော်တင်လိုက်တော့ကိုဝင်ရ အဲ့တော့ဈေးတဲ့ကော့ကော့ကော့ကော့နဲ့သွားတော့ဈေးသူသေးတာအောင်မဲညီကကိုနေပါရီနဲ့ဘသူနဲ့တုံးတကြီးနဲ့တော့တကြီးနဲ့တော့အဲ့ဒီစကားတကြီးကကြတော့ငါအရှက်ခွဲတာပဲသူအယူမအခါနဲ့ပိတ်ပြီးတော့တခါတော့အရှိုးပိတ်နေထင်အောင်ရိုက်နောက်ရဈေးတဲ့သွားတော့ဟင်ညီအရှိုးပိတ်နေမန္နာပြောရင်ရိုက်တာပါတယ်တော့အခုရောရိုက်ရပါအဲ့ဒါတော့ အေးအကုန်လုံးလွယ်ကုန်ပြီကောင်းပြီအဲ့ဒီမောင်ရှင်လောက်လက်ပြီးတော့အပူဇော်ခံရတာပူဇော်ခံပြီးတော့ရွာပြင်ရပ်ပြင်မှာနတ်ရှင်မှာဘာလုပ်တယ်လဲဟမ်ပြောပါရဲ့ရဲ့နတ်ရှင်မှာပြရတာလားရှ िख ောတာလားမှန်မှန်လိန်တော့ နာကတော်အစုပ်အပြတ်ကမောင်ရှင်တော်ဖင်ကူတော်ထားပြီးဟဲ့နောက်ကလူတွေမျောနေတဲ့ဥကြဥကြဆိုပြန်လာတာများပါတယ်။ကဲနတ်ကိုဘယ်လိုပြတော့ပြော။မတ်တရသွားပြလား။ဟိုငါပြောလိုက်ရှင်။မတ်တရပြအောင်လည်းမြင်မှမလား။ဟုတ်ပါရော။မောင်ရှင်တော်ကခါထောက်ရင်ကော့နေ တတ္တိနာတဲ့လူကအိုးရေဆောင်နာမြေတောင်နာတောတောင်နာတောင်တောင်နာတို့ဟောဒီဥမြင့်လွဲ့တော်ကြည်ကြည်တော်ချင်းချင်းထေတို့သာသိဟိန္ဒူရလွဲ့ဟာ139ပါးသီလချက်မှာဖြစ်တယ်ဒါကြောင့်မင်းတို့ကိုလာရောက်ပူဇော်ခိုင်းတယ်ရှ िख ုံးလိုက်ကြပူဇော်လိုက်ကြသူကိုရင်ဘဝနေတယ်ဘေးမတိရမခအေးကြည်ချမ်းမြောက်အောင်စောင့်ရှောက်ရမယ်အမိန်တော်ဒီလိုပြန်ခဲ့ရပြန်ခဲ့ပါရမှာပါကြီးသွားပြီရွယ်ချက်တယ် အဲ့ဒါနတ်ဘုံနတ်မရှိဘူးကိုင်းတာအဲ့ဒီနတ်လဲရှင်လောင်းလဲရကပြန်လာတော့မန္တဝဲမမန္တမတားရဘူးလားတချို့နာမည်ကမောင်ရှင်လောင်းဖွက်တယ်ဒီနေ့မှအဲ့လိုဖွက်သလားအကြည်စားတန်ရန်ဖြစ်ရလေနဲ့တနေ့မှအဲ့ဒီလိုမောင်ရှင်လောင်းပြန်လာတော့မောင်ရှင်လောင်းဖွက်တဲ့အလေရှိတော့ကာလာသားတွေမောင်ရှင်လောင်းကိုအဲ့ဒါခေါ်ပြီးတော့ရှင်ဦးတဲ့ထက်အပေါ်ကလေမတ်ပိတ်ဖင်ခုထိုင်လာတာအောက်ကြီးရှင်မရလို့သေပါရောလား ဒီစက်မချရဘူးဓာခုတ်ပွဲနဲ့သိမ့်ပြလိုက်အပျော်လုံးကုန်နေရတကအပျော်ကြီးပဲအေးဂိုင်းရှိစေမနအဝင်မမတားဘူးလားဂိုင်းဇခြင်းမဘယ်လိုတားလဲပြောဟမ်အဲ့ဒါပဲရုပ်ပြည့်ရှင်ပြသာသနာအပုတ်ချတာ အမှန်ကမြို့ရဲလက်လဲရွာထဲမှာရှင်လောင်းအပူဇော်ခံနေတဲ့အချိန်မှာခုနကချက်ရည်ပြုတ်ရည်ကျွေးရည်မွေးရည်တောင်းကြတွေကရောက်ဟေးကတရားနာအပိတ္တတွေကိုသူကျွေးမွေးအခါနေရတယ်။အဲ့တော့တချို့ကမန္တတက်ရောက်တောင်းလျှောက်ကိုရင်ဝတ်ထားတယ်လည်းရှိတယ်။အဲ့တော့ချက်ရည်ပြုတ်ရည်လုံရည်ကန်ရည်လူတွေကသူတို့လည်းမန္တဟိုကမောင်ရှင်လောင်းလည်းလက်ပြီးတော့တရားကိစ္စပြီးပြီ။ပြီးတော့မှလက်ဘင်းကတကက်ရွှေချိုးငွေချိုးတွေကိုဆက်ဆက်ပြီးတော့မောင်ရှင်လောင်းရှိကိုတားရ။ယရနာထိုက်တဲ့ပုဂ္ဂိုလ်ယရနာနဲ့တားရတယ်။ အဝိကဖင်တခြားဥမတုတ်ဖင်တခြားထုံတုတ်ဟဝမပေါ်ယူခရောင်းကြပြီးတော့ပြုံပြုံခွန်ခွန်ပေးအလူမဟလားလန္တာငါပဏငါပြောအပဏပြီဓမြတိုက်ဘုန်းကြီးတွေကဒီမှာပေးယူဖို့ရောက်နေသူတို့ကမပေးသေးဘူးဘုန်းကြီးတို့အဲ့ဒီပဲပါရင်တော့တိတ်ချီကောင်းပါဝလုံးနဲ့ချထိုက်တာပဲဒါဘာလို့တော့အနောက်ဆက်လုပ်နေရပြောတာပြောတာတခြားသူခန်းတဲ့သူပြောဒီမှာသံဃာတော်တွေကရောက်နေသူတို့ကမပြီးသေးဘူး အဲ့ဒါမျိုးကဝလုံးရှိဝလုံးတော့နော်ဓာရှင်ဓာနဲ့ကိုဆွဲခုတ်ချင်အပြောလေးလွန်းကုန်တော့အကုန်လုံးရည်ရွယ်ချက်ပြက်ကုန်ပြီအေးဒါကြောင့်အရှင်သားတို့အရှင်သားတို့မြို့ရပူဇော်ခန်းစဉ်ကကျွန်တော်တို့ကချက်ရည်ပြုတ်ရည်ကျွေးရည်မွေးရည်နဲ့တာဝန်ကျင်နေရတယ်အခုအရှင်သားတို့လာတဲ့အခါကျွန်တော်တို့အနိကပူဇော်သမယစီလက်ဘင်းကတနဲ့ရွှေကျုံငွေကျုံနဲ့ယရဏထိုက်တဲ့ပုဂ္ဂိုလ်ယရဏနဲ့တားပြီးတော့ပူဇော်ရတာကံရွယ်ချက်တွေကမုန်းနဲ့သွားကုန်ရော ဟုတ်ပလားကဲအဲ့ဒီကနေပြီးတော့ဘုန်းကြီးရှင်းသွားတော့ကသင်္ကန်းဝတ်မဲ့အခါဆွေဆုံးမျိုးဆက်အရေးကြီးဆုံးပဲအခုကတို့လူမောင်ဗိသိက်သွင်းတဲ့အခါကျဘူလိယကျခရမ်းသီးတွေအကုန်ပါတယ်ဗျာကိုရင်ဝတ်တော့မေးဖေးတော့မစုံတော့ဘူးနမအိုရိုက်ချောင်းသွားသွားမိုးချုပ်ပြီးသွားသွားအကြောင်းသင်္ကန်းဝတ်ကြဘုန်းကြီးကဟိုကဒူးနဲ့ညပြီးတော့ကြောင်းရှိတဲ့ဓာတ်နဲ့ရိတ်လိုက်လို့သာသပင်ကပြောက်သူတို့လှူတဲ့ပရိခရာနဲ့ဆိုရင်ဓာတ်ကပလတ်စတစ်ဓာတ်ချီလီလို့သွေးမထွက်ဘူးဆိုတာအဲ့ဒီဓာတ် တပိတ်ကမြေတပိတ်သင်္ကန်းကမာလကြီးရေစစ်ကအရှုံးပေးရတယ်ကိုရင်လေးဝတ်ထားဒုဘောပေါင်းပေါင်းတကိုယ်လုံးဖူးရတာပေါ့ရုပ်ပဲလိုက်တယ်ဒုဗုဒ္ဓဘာသာတည်းဟုတ်ပလားတချို့ကပြန်ကဟခုနှစ်ရက်နေမှာပဲကွာเจ้าကငါနဲ့ပြီးကြပေါ့တဲ့ဟိုမင်္ဂလာဆောင်ရတော့ရာသက်ပံရွက်ကိုဘယ်သူကတာဝန်ယူတော့တချို့မင်္ဂလာဆောင်ပြီးအဲ့ဒါနဲ့ပြေးသွားတာကြီးအများကြီး ဒါကြတော့မင်္ဂလာဆောင်ခါဝင်ပစ္စည်းမြို့တက်သိန်းလောက်ချီဝယ်ဗျာကိုသားလေးတကယ်နိဗ္ဗာန်သွားမယ်နိဗ္ဗာန်ရင်ကြတော့မလကျင်ဖြင်ကျဲဟမ်ပလတ်စတိတ်တာတပိတ်အောင်ကြတော့ဘယ်သူကရသက်ပံယူကိုတာဝန်ယူလို့ဒီတဲ့မုတ်ဆုံးမကြီးရိုက်တတ်လို့မကုန်ပါဘူးမှန်ရလားအေးယောက်ျားကလည်းအရှင်းကမရှိတော့ဘူးအဲ့တော့ဒီလိုလက်ဒီတိုင်းမှာကိုကိုနဲ့မြူပြီးတော့သာနေလိုက်ကြရတယ်မုတ်ဆုံးမကြီး အေးအဲ့ဒါကြတော့ဗျာသိန်းသောင်းချီပြီးတော့ပစ္စည်းတွေဝယ်ကိုရင်ပရိခရာကြတော့အငားလေးနဲ့ဆိုတော့တို့ဘုရားဘာသာကြီးဘလို့အောက်တန်းကျသွားပဲအဲ့တော့ကိုသားလေးလည်းကိုကြာရဏနာဝတ်ပါသည်ဝတ်ပြီးတော့ကြောင်းနေအမြဲသူချွတ်လိုက်တဲ့အခါဖွတ်လျှော်ပြီးလှူလိုက်မယ်ဆိုရင်ကုသိုလ်နတ်ထကွမ်းရတယ်ဆိုတာလေးကိုနှီးပြပြရစေရှင်းမလားအဲ့ဒီဝတ်တဲ့နေရာမှာအရေးကြီးဆုံးဆွေးဆုံးမျိုးစုံရမယ်တို့ဩဃာတကတော့ရုပ်ပြောပြီးပြီ ခင်မွန်းကြီး၁၀ပါးဆိုအမိဖသားတို့သမီးတို့အတွက်အမေဖခင်မွန်းကြီးပဲအဲ့တော့အဲ့ဒီပြင်မာထားတဲ့အပြစ်ရှိပြီးတော့ဒီကိုရင်ဘဝနဲ့သေအောင်အားထုတ်ဗာမက်ပါပဲမှမရတော့ဘူးဗျအဲ့ဒါကြောင့်ဖေဖေမေမေဟလာဖုတ်ဖုတ်ပွားပွားဦးတော်တော်ဟလာရည်ကြီးလေးတွေ့ကြီးတွေ့လေးအကူအမများတို့ကျွန်တော်တို့ရဲ့မိုင်ဖားတာများရှိရင်ခွင့်လွတ်ကျင်တတ်တော်မူပါအဲ့ဒီလိုကိုတောင်းမှရွှေစုံမျိုးစုံအရေးကြီးဆုံးအခုဘိသိက္ခာနုံသာစုံတာဗျသင်္ကန်းဘုရားတယောက်မှမပါတော့ ခုနကနမအုပ်6ထုတ်လိုက်တယ်လို့ပဲသွားရောပျက်စီးကုန်ပြီအဲဒါကြောင့်ဇနစ်မှန်လေးတွေပြန်ပြီးတော့အဖတ်ဆဲကြဖို့အရေးမကြီးဘူးလားအရေးကြီးပါတယ်ဗျာတော်သေးရဲ့တော်သေးရဲ့အရေးလေးပါပါတော့အနမွေးတော့ငါမိမဘယ်လောက်ကြီးသလဲလို့မိမအရေးမကြီးဘူးလားအရေးကြီးပါတယ်ဗျာအေးအဲ့ဒါပဲဗျာ gain တာနဲ့ဆိုပြီးတော့ ဒါခေါင်းရိုက်တဲ့အပိုင်းပြီးတော့သင်္ကန်းဝတ်မယ်ဆိုတော့ဟလာကိုမြင့်လင်မတ်တင်ကြီးတို့ဝတ်ထားတဲ့သင်္ကန်းကိုဆရာကြီးမအပ်ရဘူးလားအသူမိဘကဝယ်ပေးတယ်သူကသူဝတ်ပါလားဒီလိုလို့ရရရဥပမာလေးနဲ့ပြော VA IA VBD MBBS ဌာနတစ်ခုမှာတာဝန်ထမ်းနိုင်တဲ့ပညာဒီဂရီရှိပေမဲ့ဒီတိုင်းဝင်လို့လို့မရတစ်လျှောက်လွှာတယ်နှစ် အင်တာဗျူးထိုင်ရ၃အလောက်ခစားယူရဘယ်နှချက်အဲ့ဒါကြောင့်မိမိမိဘဝယ်ပေးတဲ့သင်္ကန်းဆရာထာအတ္တဟာရှောက်လွှာတင်တယ်လို့ရှင်မယားအလုံးစုံသောသန္တရာကိုကျဲမှာထွက်မြောက်ဖို့ရာတပည့်တော်လက်မှာရှိတဲ့သင်္ကန်းကိုရှင်မယားအနမဤတပည့်တော်ကိုရင်ဖြစ်အောင်ပြုပေးတော်မူပါအလိုက်တာလျှောက်လာတင်တာနဲ့တူတယ်။တပန်သန္တရာဥချင်းကထမြောက်ရလွတ်ကအရှင်မင်းကလက်မှာအပ်ထားတဲ့သင်္ကန်းပေးပြီးတော့တပည့်တော်ကိုရင်ဖြစ်အောင်ပြုပေးပါ။အဲ့ဒါအင်တာဗျူးထိုင်တာနဲ့တူ ခုနရှောင်းလွှားတင်တာခုအင်တာဗျူးထိုင်အင်တာဗျူးထိုင်ရင်လည်းလုပ်မရသေးဘူးမောင်ဟာမပစုတိဘယ်နည်းဘယ်ကျန်ကဘယ်ယုံဘယ်ဌာနအလုတ်လောက်စေအလုတ်ဝင်စေအလုတ်ခန့်စာပါလေကျန်တဲ့လူတွေနားမပါဘူးလားအလုတ်ခန့်စာပါတယ်လေအေးအဲ့ဒါအကိုကြီးကလွယ်လွယ်နဲ့လုပ်ပြီးဘုန်းကြီးစံနဲ့သင်္ကခါမနကဖြစ်အောင်မဆိုင်ကဘုံမဘိသိကဘုံဟဲ့လာလာမဲမဲဟိုးဆိုအဲ့ဒီလိုသိအောင်အားထုတ်ဘရမတရားမရရှေးရစီအမိတ်လို့လေ ဝတ်တော့မောင်ရှင်လာဝတ်တိုက်တော့မှမဟုတ်ကိုရင်ဦးစင်းတကားကိုဝတ်ပေးလိုက်အဲ့ဒီအမိတ်တနစ်မရတနစ်လုံးမဟုတ်ရခုခေတ်တော့လွယ်လွယ်ကူကူနဲ့လုပ်ပလိုက်ခဲ့တာ gain ပဲရှင်စစ်ရဟန်းစစ်ဖြစ်အောင်မလဲဖြစ်အောင်မလားမဖြစ်ရင်လူတို့လူတဲ့ဒါစားနေအဲ့ဒါတော့လိမ့်တာဘာရှိသေးလဲဒါကြောင့်စနစ်တကျဖြစ်အောင်လုပ်ပါမှန်ရလား ဒါကြောင့်သင်္ကန်းအပ်တဲ့သင်္ကန်းတောင်းတဲ့ဆရာသမားဝတ်တော့ဝတ်ပေးလိုက်ဆိုတဲ့အမိန့်ရမှာဝတ်ရအမိန့်မရတော့10လကြာ10နှစ်ကြာမဟုတ်ရဘူးအဲအဲ့တော့ဒီเจ้าကဝတ်မပေးဟိုเจ้าသွားမှာပေါ့တယ်ဒီเจ้าကြောင့်ဝတ်မပေးမှသိစားတယ်ဟိုเจ้าကဝတ်ပေးအဲ့ဒီဘုန်းကြီးအဘသင်အဘသင်ဆိုတာငရဲကြီးပဲဝိနည်းရရွှေကျင်သူတို့မှမရှိဘူးအတူတူတမှုတွေပဲဒါလည်းဒုပရိသလိုက် ရုပ်လူတွေကမဟုတ်တောင်ကြောင်းမကောင်းမြောက်ကြောင်းပြောင်းဆိုတာလို့တခါတည်းဘုန်းကြီးပေါ်သားပဲကွာရှောက်ပြောင်းရင်အဲ့ဒါအကုန်အပြက်ပြက်နဲ့နှာခေါင်းသုတ်ထွက်ကုန်ရှင်းမလားဂိုင်းအဲ့တော့သင်္ကန်းတော်ဝပြီးသွားပြီကိုရင်ဖြစ်ပလားဘာလို့သေးတယ်အဲအဲ့ဒီတရဏဂုံခုနပြောပြပြီဘုန်းကြီးကလည်းပိမကိုရင်ကလည်းပိမဘုန်းကြီးကတချမ်းပြီးကိုရင်လောက်မပြီးရင်ဖော်သူတို့ကိုရင်လောက်သာပြီးတယ်ဘုန်းကြီးကတကြိုးမကြိုးမပြီးရင်လည်းဖော်သူတို့ အဲ့ဒါပဲ။ကဲအဲ့ဒီတရဏဂုံဆုံးသွားတဲ့အချိန်ဘဏ္ဍပါသီလတည်သွားပါလား။ဘဏ္ဍပါသီလတည်သွားလဲ။အေးအဲ့ဒါဘာဖြစ်သွားပါလဲ။ကိုရင်ဖြစ်ပြီးတော့မှဘာဇေယူကဥပိ္ပဇေအမလိခေနော။ကိုရင်ဖြစ်ပြီးမှဘာယူရတယ်။ အေးဘာယူရစီမပေါ်မှာသလိုနဲ့နဲ့သွားတော့ခွေခွေနေတော့ရှင်ချင်းကောင်းခုမင်းလို့အဖြေလေးပြပေးကြတာဘာစေယူရတယ်ဥပ္ပဇ္ဇဆိုတာဖခင်ကိုယ်စားလဲပဲအိန္ဒလွင်တော့အသက်ဘလောက်ရှိရှိခုမှကိုင်ဝိတ္တာရက်ပိုင်းမိနစ်ပိုင်းပဲရှိသေးတယ်မွေးကိစ္စသာသမီများမိဘလူကြီးတို့ရဲ့အပြုစုခံရမှာအပြစ်ကင်းစွာကြီးထွားလာတယ်လို့ကိုရင်ကအသက်100ရှိနေပဲချင်းအခုမှမိနစ်ပိုင်းဝင်ရင် तू ကအငယ်လေးပဲ မှန်ရလားအဲ့ဒါကြောင့်ကိုရင်ဖြစ်သွားတော့အမေအဖေဦးကြီးဦးလေးတွေကသူမနေရဘူးအသွင်ချားသွားတယ်လို့သူကသိကြကြောင်းမှနေရအဲ့နေတော့ဇာဝန်နေရေးအတွက်တာဝန်ခံမဲ့အဖေကိုယ်တည်းဖြစ်လာတယ်အဲ့ဒီဟာဥပိ္ပစေပဲဥပိ္ပစေဆိုတာဘာလဲအဖေကိုယ်တည်းပြောပါအေးအဖေကိုယ်တည်းဗျာ အဲ့တော့ဆိုကြပါစို့ဥမြင့်လွင်တော်ကျင်ချင်းထေးတို့မွေးတဲ့ပုဂ္ဂိုလ်ကိုဥမြင့်လွင်တော်ကျင်ရေးတို့သားလို့မပြောရဘူးလားဒါဖြင့်ဒီကိုရင်ဖြစ်အောင်ဘယ်သူကလုပ်ပေးယဟန်ကလုပ်ပေးလို့အဲ့ဒီကိုရင်ဟာဗာလဲဟာတလုံးနဲ့ကရှုယဟန်ရဲ့သားဘောမဒီရေနော်ဘုရားကမြေးပဲတော်တဲ့ယဟန်ရဲ့သားအဲ့ဒီကိုရင်ယဟန်ကပြုတ်လုပ်ပေးလို့ကိုရင်ဖြစ်တဲ့ဖြင့်ဘယ်သူသားယဟန်ပါ ယဟန်ရဲ့သားသူမြင်ရင်တော့ကြည်ရတဲ့ဘာဆိုင်တော့ဒါသဘောပေါက်နော်နောက်ပြောမဲ့စကားသိရေးကြည့်တယ်အဲဒီလိုသဘောမပေါက်ဘူးဆိုရင်အခုပဲကိုရင်နောက်ကကျူရှင်ယူအောင်မအမေဒီမကောင်းလို့ဖေဒီမကောင်းလို့ဟုတ်လားနွားကြောင်းအောင်မတော့ကြဟုတ်လားကော်ပီပကန်ဆေးရအောင်မထွက်ခဲလို့ခေါ်ရင်အဲ့ဒီအဖေကမဟာသာသနာဖြစ်ရိုးရိုးမဟုတ်မဟာသာသနာဖြစ်ဘာသာသနာဖြစ် ။ဘာကြောင့်လို့ဆိုတော့တရဏဂုံဆုံးတော့ဘယ်နှပါတရားတကြကိုဘာတီသွားတော့ဖအေးမေကဘာလုံးရအောင်မှညာလုံးမှထွက်ခဲ့ဆိုတော့ငါးပါးတည်းကျန်တော့တရား34ပါးဖအေးကိုယ်တိုင်ဖြတ်တာမအေးကိုယ်တိုင်ဖြတ်တာသူနဲ့ဘာဆိုင် तू ကလူဖြစ်အောင်ငါမွေးနိုင်တာကိုရင်ဖြစ်အောင်လုံးဝလုံးမွေးနိုင်ကိုရင်ဖြစ်အောင်ငါ ဘုရားကလှုပ်ပေးရင်တတ်ဆိုင်ရာဥပိ္ပဇေယဟန်ကိုမှန်လားပါဗျာတရရသာဟိထွက်လင်းနဲ့ပတ်သက်လို့တော့ကျမကြီးဘယ်လိုကဒီလိုဒီလိုရှိတယ်ဗျာအရှင်မရကြည်ပြောပေးပါဘယ်လိုပြောလူထွက်ခိုင်းလုံးဝကိုထွက်ဆိုတဲ့စကားလုံးများလုံးဝမသုံးလိုက်ပါကိုယ်နဲ့ဘာဆိုင်ကြည်ပြောပေးပါ အဲ့ဒီမှာယဟန်ကသူ့မွေးထားတဲ့သားဆိုတော့အဲကဟိတိုင်းလာအောင်မင်းခဲပါသေးတယ်ကွာလူကလည်းမင်းမေးပေးသွားလောက်ကြပြီလေသူ့သားသူပြောချင်တယ်လို့ပြောလို့ရတယ်ဒီလိုကမပြောလို့ကိုမရအဲ့ဒါအခုကနမဟာရအမရကြီးတော်ရခုတ်ဆွဲဆွဲထုတ်သွားကြတာဘာဖြတ်တာလဲမဟာသာသနာပြည့်တရား19ပါးရှိတာမှာ9ပါးသာရှိတယ်ပြန်114ပါးအကုန်လုံးပြည့်စည်ကုန်ရောဗျာဒါလူတွေနားမလဲငါမေပဲအဖေပဲတယ်လို့မဆိုင်ဘူးကိုကလူပြည့်အောင်သာမွေးပေးနိုင်တာ ကိုရင်ဖြစ်အောင်လှုပ်ပြီးလို့မရဘူးဗြဟ္မာလှုပ်လို့မရဘူးတရားလှုပ်လို့မရဘူးသမတဘရင်ဝွန်ကြီးဝွန်ကလေးဆိုင်အိမ်ကောင်းလှုပ်လို့မရဘူးဘေးသားယဟန်ကသာပြုတ်လို့ပြီးလို့ရတယ်ဒါသီးကြအခွင့်အရေးရှင်းမလားအဲအခုကဥပိ္ပဒေရပါတယ်ရပါတယ်နဲ့လှုပ်လှုပ်ပြလိုက်ကြတာလေဥပိ္ပဒေရမြင်မယ်နေလို့နေမှမသိဘူးဆွတ်သက်ထုတ်သွားရဥပိ္ပဒေမလာသမျှမသိသမျှမရဘူး ဥပိ္ပဇ္ဇကိုကြာရဏလျှောက်ထားပြီးတော့ဥပိ္ပဇ္ဇအမိတ်ရမှလည်းထွက်ရတယ်ကိုရင်လည်းဥပိ္ပဇ္ဇအမိတ်ရမှဥစဉ်ဖြစ်ရတယ်အဝိအာနာတွေအလွဲသုံးစားလုပ်ပြနေတာအဲ့ဒါပဲအမေကလည်းခုတ်ဆွဲထုတ်အဖေကလည်းခုတ်ဆွဲထုတ်ဘာတွေဖြစ်နေရလဲသာသနာဖြစ်နေကြတယ်ဘယ်လိုဖြစ်တာလဲအကြီးအကျယ်ဖြစ်တာအဲ့ဒါကိုပါဠိလိုမဟာသာသနာပြက်ပဲတို့မမြင်လို့မဖြစ်ချနိုင်နဲ့နော်သူပါပြီပြော ပြောတဲ့လောက်နေမပြောပြောအောင်မွေးရမှာ အဲ့ဒီရဲ့ဝတ္ထုစကြောင်းတွေလည်းရှိသေးတယ်သိရတယ်အများကြီးမောင်တို့ကတညာတဲ့ဆိုတော့တို့ကလည်းတညာတဲ့ဟာအမှန်ဒါတောင်ခုနှစ်နာရီကျော်နေပြီနဲ့ဆရာသွားလက်တော့နေမလားမသိဘူးဟမ်ကိုင်ရှိစေအဲ့ဒါကိုရင်ဖြစ်ပုံများအဲ့ဒီကိုရင်ဖြစ်တော့သင်္ကန်းရဲ့စွမ်းအားလေးပြောပြီးဘုန်းကြီးတို့တရားဝဲသိမ့်မယ်ဒီနေ့ဘုန်းကြီးတရားဘယ်ဟာအကြိုက်ဆုံးလဲတရားဝဲသိမ့်မယ်ဆိုတာလေးအကြိုက်ဆုံးပါ ဟုတ်တယ်မို့လားအဲအေးအဲ့တော့ပြိဿရေဒီသင်္ကန်းဟာဘလောက်တန်ဖိုးရှိတယ်ဆိုတာလေးပြောမယ်အဲ့တော့ကနေကိုမြင့်လွင်မတ်တင်ကြီးထွေးရဲ့ကောင်းမှုကြောင့်48ဦးလုံးဝင်ရင်48ပါးကာမဏိဖြစ်သွားပြီဟုတ်လားတန်ခါအင်အားတွတ်တက်သွားအဲ့တော့ဒုပရိသကတန်ခါဆိုရင်သင်္ကန်းကြီးကိုဥစဉ်လောက်အောင်မယ်မဟုတ်ဘူးယဟန်ကာမဏိကိုရင်ဥစဉ်အလုံးဟာတန်ခါပြောယဟန် ကိုရင်ဥစဉ်အလုံးဟာတန်ခါတန်ခါထဲမှာဘာတွေပါလဲဆိုဟဲ့ဆိုဟဲ့ကိုသမ္မကိုကြားလားယဟန်သမ္မေကိုရင်ဥစဉ်မောမေးမစိုးလို့ထထမေးတာအဲ့တော့တဲ့အခုဟုတ်လားကိုမြင့်လွင်မကျင်ကျင်သေးတို့လှူဒန်းတဲ့သင်္ကန်းကြောင့်48ဦးသောအမျိုးသားတွေဟာနှစ်ဖြင့်ငါကြရင် ယရနာထိုက်သွားပြီဘာထိုက်ဘာကြောင့်လဲဥမြင့်လွင်တော်ချင်းချင်းလေးတော့လှူဒန်းတဲ့သင်္ကန်းကြောင့်ဒါသင်္ကန်းရဲ့စွမ်းရည်သင်္ကန်းစွမ်းဟာဘလောက်ကောင်းတယ်လဲအဲ့တော့အဲ့ဒီယရနာတွေနဲ့ခွဲတန်းတဲ့အကြနာပြောရင်လည်းမိကုံးမဆုံးမုံမဆုံးလောကမှာရှိတဲ့ယရနာနော်သက်ရှိယရနာသက်မဲ့ယရနာဘယ်ဟာသားတော့သက်ရှိယရနာသားပါဗျာဘာလို့ပြောတာဘူး ရန်ထဲ့တာပဲဟုတ်လားအဲရန်ထိုးတာနဲ့တန်းထိုးတာပဲတွက်ထိုးရင်ခွက်ခိုးလို့မလောက်ဘူးတဲ့ရန်ထိုးလို့တန်းတိုးသွားတာပဲနော်အေးအဲ့တော့သက်ရှိတွေရဲ့ဟလာပရိနေတောင်စသည်တွေဟိုသက်မဲ့ရွှေငွေတွေကအလောက်ခံရလို့ဟာသက်ရှိတွေကသက်မဲ့ရွှေငွေကိုကြိုက်တယ်လို့လုံနိုင်လို့သက်ရှိရမြတ်တယ်အဲ့ဒီသက်ရှိမှလည်းလူတိုင်းလူယရဏတရိษံယရဏဘယ်ဟာကသာတော့ဟုတ်လို့လားမဟုတ်တော့ဟုတ်လို့လား ဖះရွှေခွာတာလူလားခွေလားလူကမြတ်တယ်ဆိုဖះရွှေခွာတာလူလားခွေလားပြောဒါလူကမြတ်တယ်ဆိုအရက်တော့တာလူလားခွေလားဒါလူကမြတ်တယ်ဆိုအောင်မလီအံဩကုံနိုင်ွယ်ဗျအဲ့တော့ပြောရရင်ကိုချင်းရှိမှမြတ်ဘာရှိမှမြတ်တယ်လဲ အေးတချို့တရိษံမလောက်တာတွေကိုလူတွေလောက်နေရတယ်အဲ့လိုဟာဟမ်အမိုင်းအန္တာသတောပါတယ်တော့ခွေးအောက်ကလူခွေးလောက်တမှုမရှိတယ်ဒါဒုပိတတရိဌာအဲ့တော့ဒီမှာတရိษံနဲ့လူနဲ့ဘယ်သူကမြတ်လဲလူကမြတ်တယ်ကိုချင်းရှိမှဒါနသီလသမထဘာဝနာတရိษံမပြုနိုင်မိမိကပြုမှသီလသမารိပညာတရိษံမပြုနိုင်မိမိကပြုမှအဲ့ဒီလူကမြတ်မြတ် မပြုတ်ရင်တော့သမိုင်းအန္တရောဘယ်အောက်ကလူတို့အဲခွေအောက်ကလူမဖြစ်ကြခြင်းနဲ့ကိုင်းဆိုလိုက်လူတရိษံလူတရိษံဤနတံဤနတံဧကံလူကမြတ်လေသည်ဧကံလူကမြတ်လေသည်ကိုရှင်ရှိမနော်နာမခံအောင်လည်းမမြောက်ဘူး။ကဲယောက်ျားယရဏမိန်းမယရဏဘယ်ဟာကသာစဉ်းစားပါဦး စဉ်းစားပါအောင်အေးအဲ့ဒါသတိထားကဲအရက်တော့တာယောက်ျားလားမိန်းမလားယောက်ျားတွေကအရက်တော့မဆိုးလည်းပဲဟဲ့နေတော့မိန်းမတွေခေးလောက်မှမပြဘူးကွာတဲ့ကဲ तू ကခွေးမတော့တဲ့အရက်တော့လာပြီးတော့မိန်းမတွေကိုခွေးတီလောက်မမြတ်ဘူးတဲ့ကိုယ်သာမိန်းမဆိုရင်လားညိုတော့အညိုပေါ့အညိုယောက်ျားရက်တော့လာအညိုဘာလို့မထင်လုံကြီးတို့တို့မြင်လားဖနောက်ကိုပြတယ် ဟင်ရှင်ကခွေးမမတော့တဲ့အရက်ကိုတောက်ပြီးတော့ရွတ်တို့ကိုခွေးဒီလောက်မမြတ်ဘူးပြောအောင်ပြောအောင်ဆိုပြီးတော့ရင်ညွန့်ကိုအသက်အောင်ခုနှစ်ချက်ကန်ချလိုက်ပြီးတော့မှမိုက်ရတဲ့တခြင်းကိုဆိုလိုက်ဘယ်လိုဆိုတော့ရာဟုကြတော့ရှာသလားဆိုသည်ဗျအခုရောက်သားတွေက မဟုတ်ကဟုတ်ကားတွေနဲ့မိမတွေခွေးတွေလောက်မမြဘူးဒီတော့တချို့ကလူတွေကမိမခွေးတွေမကြော်ကောင်းဘူးဖြစ်လာတယ်ဘာဆိုင်လဲခွေးကတိရစ္ဆာန်မိမလူပဲအေးတခုတော့ရှိတယ်ဒီကိကဟာတော့သွားမလို့သူကမလို့ရှေ့ကလည်းပြည့်နောက်ကလည်းခွဲထားတာဆိုတော့ခွေးကခါတဲ့ခုံနဲ့ခွေးကလှမ်းပြီးကြိုက်လိုက်ပေါင်ကြိုက်ပြီးပြီးရောအဲဒီခေတ်လူတွေကလည်းအဲ့ဒါကြောင့်မခုံရတာမကြော်ရတာဒီမင်းကတော့ဘာဖြစ်လို့ခွေးကြီးကခွေးပဲတိရစ္ဆာန်ပဲ လူတွေအဲ့ဒီလောက်ထိအဆွဲလန်းနေမှပြီးတိမ်နဲ့မိမမဝင်ရဘူးကမ္မဝါမိမမဟုတ်ဘယ်သူဝင်ဝင်ဘာလုပ်လို့ရအေးတခုရှိတယ်ယဟန်ဖတ်မှတိမ်ဖြစ်တယ်ယဟန်ဖြစ်တယ်ဒါပဲမိမဖတ်ကုသိုလ်ရတယ်အန္တရာယ်ကင်းတယ်ယောက်ျားဖတ်ကုသိုလ်ရတယ်အန္တရာယ်ကင်းတယ်တချို့ကမိမတိမ်နဲ့မဝင်ရဘူးဘာဆိုင်တော့အဲ့ဒီလောက်ဒီလောကလူတွေကနှိမ်ထားတော့ကမိန်းမတွေလည်းဥကျိုးယောက်ျားတွေကလည်းအချောက်တဲ့ဘဝင်မြင့်ခွေးမတော့တဲ့ရဲတော့မင်းရောမိန်းမတွေခွေးလောက်မှမမြတ်ဘူးကွာဖြစ်ကုန် သဘောပါပလားအဲ့တော့မိမမလုံနိုင်တဲ့အလုပ်ဟုတ်လားခိုင်သင်္ကန်းဝတ်တာဗျာမိမတွေဟိုကောင်းသလားအဲ့ဒီလိုဝတ်မှအဲ့ဒီယောက်ျားပါတော့အဲဒါမျိုးမှမဟုတ်ရင်မမြတ်ပါဘူးပြေးတာရှင်းမလားတော့မိမယောက်ျားနှစ်ဦးထယောက်ျားယရနာမြတ်လေသည်ရိုးရိုးမမြတ်ဘူးနော် မိမမလုံနိုင်တဲ့ကုသိုလ်လုံနိုင်မှမြတ်ပဲဆိုတာလေးသဘောပေါက်ပါ နောက်တစ်ခုအဲ့ဒီယောက်ျားမှလည်းပဲပြည်သူပြည်သားယရဏမင်းယရဏဘယ်နှမျိုးဘယ်သူကသာစိတ်ကောင်းတဲ့မျိုးတော်လည်းထင်တယ်ကိုချင်းရှိတဲ့မင်းမှာအဲ့တော့မင်းဆိုရင်သင်္ဃတရား၄ပါးနာယကကု6ပါးအပရိယနိယနိယ9ပါးမင်းရင်တရား10ပါးရှိမှမြတ်ဒီတိုင်းကတော့အတူတူပဲဒါလည်းဒုပရိသနားလက်ထရှင်းမလား အေးတာမန်လူသားတွေမလုံနိုင်တဲ့သင်္ဃာတရား၄ပါးနာယကကို6ပါးအာပရိယနိယတရား9ပါးမင်းညစ်တရား7ပါးရှိတဲ့မင်းမျိုးမှမြတ်မယ်။သုံးမှမဟုတ်တော့မင်းရုပ်မင်းညစ်မင်းလိမ်မင်းဆိုမင်းကောက်တရားမရှိရင်ပြောတာနော်။စာဝေတာနော်။ဘာလို့တာလဲ။လက်အကွဲမပါရင်။မဖြစ်ဘူးလက်အကွဲပါရင်။ဒါပဲဘုန်းကြီးကတော့စာဝေတာ။အဲ့ဒါသဘောပေါက်။ဒါကြောင့်ယောက်ျားမလည်း မင်းကပဲသာကဲမြတ်လေသည်ဘယ်လိုမင်းမအေးကိုချင်းတရားရှိတဲ့မင်းမမြတ်မယ်ကိုင်းပရိသတ်ရေလူမင်းနာမည်ပြမမင်းကတစ်ဖက်ဟိုဘက်ကသံဃာယရနာကတစ်ဖက်ဘယ်ဟာကသာမယ်ထင်လဲဟုတ်လို့လားဟုတ်လို့လား ဘုန်းကြီးတို့ဟိုမြို့တရားမဟောရဘူးဒီမြို့တရားမဟောရဘူးလေဘုန်းကြီးသံဃာဘုန်းကြီးကမြတ်တယ်ဆိုကိုက်မြတ်တယ်ဘယ်နဲ့တော့အေးအဲ့ဒါသတိထားအဲ့တော့လူဟာဘာလူပဲဖြစ်ဖြစ်၅ပါး၈ပါး၁၀ပါးဒါအနာကောင်ရောမို့လားသံဃာကအဲ့ဒါကြောင့်ဘသူကမြတ်တယ်လဲအေးအေးဘုန်းကြီးတို့မတော်ကားကြီးသာသနာလန်ထောင်းအထက်ကကရုံးကြီးတွေ ဘုန်းကြီးတွေရှိတာဝီရှိမုတ်ရင်ပကေးရဝီရှိမုတ်ရင်တန်ခါကမြတ်တဲ့သူကြည်လဲလောက်ကြပါဦးအယကယုရဲ့အေးအဲ့ဒါလည်းသဘောပေါက်တော့ကောင်းပြီဆိုမင်းနဲ့တန်ခါလူမင်းနာမည်ပြမမင်းအကုန်ပါတယ်နော်အေးလက်ကွဲမပါသေးနဲ့ဓမ္မစာယူလို့ကောင်းတာလက်ကွဲပိုင်တော့သွားမယ် တို့မင်းနဲ့သံဃာဒီနှဖြာသံဃာယရဏမြတ်လေးသည်အဲနဗျာဟလားကိုမြင့်လွင်မကျင်သေးတို့ရဲ့ကောင်းမှုရော48ဦးသောကိုရင်လေးများဟာဘယ်ထဲပါသွားမှာသံဃာယရဏထိုက်သွားပြီဆိုသင်္ကန်းရောက်ပင်ယရဏဝင်အမှန်မင်းသံဃာဖြစ်တော်တာ ဒါကိုမြင်ဟုတ်လားမကြည့်သေးဘလောက်ဝမ်းသာစရာကောင်းမိမိတို့လူတဲ့သင်္ကန်း6 49ဦးသောမြို့သားတွေဟာဘယ်ထဲရောက်သွားမလဲသံဃာယရနာဒါဒီဝမ်းသာတာဘယ်ပိသိနဲ့ဘယ်ငိမ့်နဲ့ဘယ်ဆိုင်နဲ့ဒါလောကအပြောလောကပြောတာကိုအပြစ်မပြောဘူးဒါပေမဲ့ကိုယ့်အတွက်မြတ်ထုတ်ရမှာကဒီလိုကုသိုလ်တရားနဲ့မြတ်ထုတ်ရမှာရှင်းလား အဲ့တော့ခုနမောင်ရှင်လောင်းသာ49ပါးပိသနာ22ပါးတပါးတစုံသေးပါအောင်မယ်ဟုတ်ပါလားသင်္သာစုံပေါင်း60ကျော်80ခန့်တူရတာနေသလားဒါတွေဝမ်းသာရပါအဲ့တော့ဒီသင်္ကန်းရဲ့စွမ်းရည်လေးကိုအနှဲငယ်မြပြောဦးပြောရအောင်မပြောအောင်မပြောနောက်တစ်ခါမပိရင်လဲအလာယသတ္တရပေါ့ကာဘိန်သတ္တရပေါ့အေးအဲ့တော့တဲ့ရှင်းတော့ကရှင်းသူမလေးတယောက် ဇီးပွားကမရှိအိမ်တော်ကလည်းမရှိဒီများတွေကသာယဟန်ကရှင်ပြုလေပြုကျင်လိုက်တာဘလို့မှမတတ်နိုင်အဲ့လိုအဲ့လိုဒီစိတ်ဆန္ဒကအာကြည်တာတော့တနေ့ကြောင်းမောင်းအထွက်ချုံမုတ်ပေါ်မှာသင်္ကန်းလေးလဝါလောက်ဟာလေးအစုပ်ကလေးသွားတွေ့ဟာဟာဟန်ကြတာပဲရှင်ရသူမလေးကဝန်သားအာရဖို့လျှော် ကောင်းရိုးလေးလက်တဆုပ်လူယုတ်ကလေးလှုပ်ပြီးအဲ့ဒီသင်္ကန်းလေးပတ်ခေါင်းရင်းမှာထားမနေ့ကျတော့အာယုံစွမ်း အဲဒါသာကွင်ကိုဆက်ကတ်တဲ့နေနေသွန်းဆက်ကတ်တဲ့နေညနေကျတော့အေးရေချမ်းဆက်ကတ်တဲ့နေဟာပီတိတွေဖြင်းလို့ငါသာကွင်လေးငါသာကွင်လေးဒါပေမဲ့ကောက်ရိုးရုပ်နော်အဲ့ဒီရှင်ရဲ့သူမှလည်းတည်သွားတော့နတ်ပြေရောက်ဘာအယုတ်ကိုပြုလို့အစစ်မဟုတ်သေးဘူးအသက်ထချမဟုတ်သေးဘူးတရား19ပါးမရှိသေးဘူးဒီလင်္ကန်းနဲ့ကောက်ရိုးလေးကိုပတ်တက်တွက်တာကြောင့်သူခမရပဲရောက်သွားတယ် ကဲဘလောက်တန်မိုးရှိသလဲအဲ့ဒါကြောင့်ဗန္တိဒိဋ္ဌဝနာကာသာဝံစာရိတမိန်လမက္ခိတဗန္တိဒိဋ္ဌဝနာကာသာဝံစာရိတမိန်လမက္ခိတဣန္ဒြိပကေတဝနာဝနိတပံဣသိတ်တဇာတဲ့အတိဘယ်ကချုံမောမှာအငြင်းအကျဉ်းလူပင်နေတဲ့သင်္ကန်းမဖြစ်ပါစေ။ အဲ့ဒီသင်္ကန်းကိုတို့တက္ကဒကမတွေက မြင်ရအယက်ကလက်အုပ်ချီမှုရှိခိုးသင့်တယ်ရှိခိုးထိုက်တယ်ကြည့်ခုနကကောက်ရုပ်ရုပ်ကလေးလူအစ်စ်မဟုတ်သေးဘူးတရားတစ်စက်ကိုပါသီလမရှိသေးဘူးသင်္ကန်းကိုအာယုံယူပြီးတော့ကောက်ရုပ်ရုပ်ကလေးပူဇော်လို့ရှင်ရသူမလေးနတ်ပြည်ရောက်သွားတဲ့သူကတိဘဝ အဲ့ဒါကြောင့်ဒီသင်္ကအညီအကြီးတွေနဲ့ရေထွေးနေပြီမဲ့ရှ िख ိုးတိုက်တယ်ဘာပြုလို့ရှ िख ိုးတိုက်တာလဲအကြောင်းမဲ့လားမဟုတ်ဘူးအဲ့ဒီသင်္ကအတွက်ကယေဇဗုဒ္ဓတိတာသယေဇဗုဒ္ဓနာဂတာဒဇေနာနေနာသုတ်ဆန္တိတတမဧတိနမတိအာပညာရှင်များအတွေ့ပါဠိစကားအတိဘကအတိတ်ကပရိနိဗ္ဗာန်သံတော်မူပြည့်တဲ့ဘုရားရှင်တွေ နောင်ပွင့်တော်မူလက်တဖြစ်တဲ့ဘုရားရှင်တွေယခုပွင့်ဆက်ဖြစ်တဲ့ဘုရားတွေသုတ္တချုပ်လိုက်တော့ဘုရားအလုံးဘုရားမှန်သမျှပြောအေးအနေနာတจิตနာယနေ့ဖြစ်လွတ်တော်ခြင်းချင်းထေတော်လူထမ်းနဲ့သင်္ကန်းကဲ့သို့သောသင်္ကန်းဖြင့်သာလင်း သောဇာတိကိလေသာဘူဘေကင်းဝင်းစင်ကြတန်ဖို့မြင့်ကျွယ်သည့်ဖရာဖြစ်ရောက်တော်မူကြလေကုန်၏တသမထို့ကြောင့်တေဇီဝရာခေါ်တဲ့သင်္ကဣသိဒ္ဓဇာယတိယတို့ရအောင်လံသဘွယ်တကွန်သဘွယ်ဖြစ်သောသင်္ကန်းကိုနမတိယမြင်ရအယခြေဆောင်မှတ်၍တယမသွေရှ िख ိုတိုက်လာပေကုန်သည်တကား လူမချနဲ့ပါပရမထက်နဲ့အဲ့ဒီအဓိပ္ပာယ်လေးထားချက်ရှင်းလို့တာကပွင့်ပြီးပွင့်လဲပွင့်အပ်ဖြစ်တဲ့ဖရာတိုင်းဖရာတိုင်းသင်္ကန်းရှင်များပြီးမှဘာဖြစ်တယ်ဖရာဖြစ်တယ်သင်္ကန်းမဟုတ်ဘဲနဲ့ဖရာဖြစ်တယ်တဆူမှမရှိစကောင်းဘူးဒီလိုဆိုတော့သိမ့်မပေါ်သေးဘူးအဲ့တော့သောတာပန်သဂရကနာဂယဟနာပိစိကဗုဒ္ဓဒါအရိယပုဂ္ဂိုလ်တွေမဟုတ်လား အဲ့ဒီပုဂ္ဂိုလ်တွေဟာတဲ့ဟောလူဝုလူစားနဝုနာစားပြမဝုပြမစားနဲ့သောတာပန်သဂရဟနာယဟနာပိစကဗုဒ္ဓဖြစ်နိုင်တဲ့ကုံကုံပြောလိုက်မယ်ကိုလုံးတိနဲ့လည်းဖြစ်နိုင်တယ်သမ္မာသမ္ဗုဒ္ဓဘုရားတို့ကြပြမဝုပြမစားနဲ့ဘုရားမဖြစ်ဘူးနဝုနာစားနဲ့လူဝုလူစားနဲ့ကျန်တဲ့လူတွေပါဇတ်တွေပဲရောက်ပေါ့ဟောဗျာ သိမ့်ကနေမြိုင်မြိုင်ဆိုင်ဆိုင်လုံမလို့အောင်မိမှာသူတို့ကပါဇပိတ်ဆန္ဒပြနေတာပြန်မှာပါအာမေငါနဲ့မြို့ကျော်ကြီးမို့များငန်းနေရသလားမပြောတတ်ပါဘူးမြမဟောမြမသားနဲ့အားလုံးပြောမြမဟောမြမသားနဲ့နာဝနာသားနဲ့လူဝလူသားနဲ့ကိုလုံးဒီနဲ့ဘာဟုတ်ပြီမအဲ့ဒါဖះရတဲ့မြတ်တဲ့ပုဂ္ဂိုလ်ရှိသေးလား ဒါကြောင့်အမြတ်ဆုံးဖြစ်တဲ့ဘုရားဝတ်ဆင်ပြီးမှဘုရားဖြစ်ရလို့အဲ့ဒီအနွယ်တူဖြစ်တဲ့သင်္ကန်းကိုလည်းမြတ်တယ်ရွှေဘုရားရွှေဖြစ်ဖြစ်15ဘက်သား16ဘက်သားအရေးပြည့်9သိန်းနဲ့9000တန်တယ်6သိန်းများဖြစ်သွားပါလားတော့ပြောတာဟုတ်ကိုလည်းနဲ့သွန်တပြကြတာလေးမှတ်ထားဟုတ်လားအေးအဲ့ဒါတော့အရှင်မျိုးအကြီးဘယ်ရွှေဖြစ်ဖြစ်15ဘက်သား16ဘက်သားအရေးပြည့်တကြတာဘုန်းကြီးပြတာတဲ့အကြီးမပြောနဲ့လေအရှိတိုင်းပြောပါ ခြေတန်းပြောလို့လည်းမြတ်တော်ကြီးကလိုင်းဥမာကြောက်ရတယ်ဆိုဘယ်မှာနေလို့လဲအဲအဲ့ဒါပဲဘယ်ကရွှေဖြစ်ဖြစ်တန်မိုးရှိတယ်လို့အခုအဲ့ဒီသင်္ကန်းနဲ့အနွယ်တွေဖြစ်တဲ့သင်္ကန်းဟာလည်းပဲအရှင်းမြင့်သွားပါပြီဒါကြောင့်သင်္ကန်းရောက်ပင်ယရဏဝင်အမှန်ပင်သံဃာဖြစ်တော်တာ ပဲတရားရှိပြောစရာတွေအများကြီးဆာလစင်မင်းကြီးရဲ့ဇလန်အာတခါတည်းပဲသစ်ပင်ခုတ်တဲ့ဇလန်ဆိုတာတွေအများကြီးရှိတယ်အဲ့ဒါနောက်တလှကြမှာဟောရစို့ခဏတော့တော်ပြီပြိတ္တာ9နာရီ15မိနစ်ရှိတယ်တော်ကြနေသမားနှုတ်လိုက်ရင်ပြေးပေါက်မှနေဦးမတော်တော့အတော်တော့ဟုတ်လားဧဒါယဟောဒါနံပရမဒါနံသာသနေသုပ္ပတိဋ္ဌိတံ တသမကလျာဏသင်္ဃပါနုမောတန္တုသာရောသာရောလူတကာဥမြင့်လွယ်လူမတော်ကျင်ကျင်ထေသာဟိတုရလွင်သမိလွမ်းသီးဤလွင်မိသားစုတို့ဤအလူယိုတရားနာကြကြပါတဲ့ဥဒဂရမအပေါင်းသူတော်ကောင်းတို့ဒါနိဒါနိ1300 969ခုတဘောလာပြီကျော်9ရက်နေ့တိုင်း အလူရှင်တို့ဤအလူကျော်ဓမ္မသဘင်ဝဲသင်္သာအလူတော်နှင့်ပတ်သက်၍ယနေ့ကြားနာရသောအချိန်အခါ၌ဒါနောင်ပြင်တွင်တော်ကျင်ကျင်တဲ့တို့ဤယနေ့သာရှင်ပြုပိစ္ဆခုနဦးနှင့်22ပါတို့အားအစုံ60ကျော်90ခန့်လူတရာတော်ဤသင်္ကန်းအလူတော်သည်ဒါသင်္ကန်းလေးတစ်ခုရှိသေးတယ်တပည့်အားလေးပြောရင်နောက်ရင်နောက်ဒါကြဆိုင်းတော့တီးရမှာမဟုတ်တော့ဘူးဝလခုံးနဲ့လိုက်မှကြောက်လို့ပြေးတော့မယ် အေးဒါနရင်နဲ့လူတော်မင်္ဂလာရှိပြီအဟောဩအဟောချီးကျူးဘွယ်ထိုင်လာပြီတော့ပရမဒါနဘယ်လိုမျိုးနဲ့ရှင်ရှင်သာသနာတွင် ပါဝင်တာမို့ပြိုင်လာလင်အမှန်ရှုံးရပြီမြတ်ဆုံးအလူတော်ရှိပါပဲသာသနေနေဝလာဝတင်ရှုံးထွက်ပေါ်ပြရသာသနာတော်၌ သာသနိမရိယာဖြုနဲ့စကြင်ဟာလူတကာကိုမြင့်လွင်မချင်ကျတဲ့တို့ဤနေအိမ်အလူမင်္ဂလာသာသနာတော်မြတ်ကြီး၌သောပတိတကိုမြင့်လွင်မချင်ကျတဲ့သာဟိန္ဒုရလွင်သမီလွမ်းတိတိလွင်တို့ဤကနေရှင်မြူနာသအလူတော်မင်္ဂလာကြီးသည်အလူတော်မင်္ဂလာကြီးကို သောပတိတိတံကောင်းစွာမသွေပြုပြုလုပ်အပ်ပါပေပြီတသမအာဩချိမံကုန်လူလွှမ်း၍ တင်ဆံဝေစာပရိသတ်မြအကျိုးတွေစုံလက်လက်အားလေသောကြောင့်ဒါနာလူတွင်ထိတ်ခေါင်ဒုမရှင်နမိတ်ဆောင်သည့်အရေးအယောင်လူကဲ့တာရှင်ပြုအလူဝဲတော်ကြီးကိုကလျာဏသင်္ဃပါကောင်းသောစိတ်ကြကြည်လေးလေးဝါဝါကိုကြီးကုံကရှိကြပေကုန်သောသာတော်နှလုံးပြောပြောင်းတရားနာသူတော်ကောင်းတို့သည်တရားနာတဲ့ပုဂ္ဂိုလ်တွေပြောတာ သဘောပေါက်တယ်မဟုတ်လားရနာတဲ့သူတော်ကောင်းတွေဆုတောင်းပါဒီမှာလှုပ်ချင်ရလှုပ်တဲ့လူတို့ဖြစ်ချင်ရဖြစ်ကြပါစေတို့လှုပ်ချင်ရလှုပ်လေဖြစ်ချင်ရဖြစ်ကြမှာမဟုတ်လားဟုတ်ဗျာငါနဲ့ဆွေ90မျိုး90လို့လည်းဖက်စားဖြတ်လိုက်ခြင်းတယ်မှန်ရလားမှန်ပါဗျာစကတောင်းစားလို့ငါမြင်စကားတောင်းတောင်းစားနေရပါလားပညာတန်တာနေ့ကြောက်ကြမှာတထောင်နဲ့ကိုထောင်းမယ်လေ ငါဘယ်လိုဟာတွေနဲ့တွေ့အောင်ခေါ်လာတယ်မသိဒါနာလူတွင်ထိတ်ခေါင်တူမကျင်မိတ်ဆောင်သည်အယိအယောင်ထုကရှင်ပြုအလူဘွယ်တော်ကြီးကိုအနုမောတန်သူအဖမဝမ်းမြောက်ကြပါစေကုန်သတည်းအနုမောတန်သူသဘောသဘောကကြည်လင်သောသမဏမိရှင်ဇောဇောရယမနတိအရှင်ဖြင့်တရွှေရွှေတဖိမ့်မိတ်တသိမ့်နှိတ်လျံဖြာ သာဓုသာသုံးချိန်သာလျက်ဤကဘာမြေတုံဤလောက်အောင်ညီညာစွာသံဆုံးတည်၍မို့ဝမ်းမြောက်ကြီးဝမ်းမြောက်တော်မူနိုင်ကြပါစေကုန်တည်းဒီကျက်သွန်ချအမြပေးဝေကြတော့อืม အလူကရငွေပေါင်းမှာတဲ့9ပေါင်း2600ကျပ်တိတိဖြစ်ပါတယ်တဲ့နောက်ကိုဆိုရင် မမောဇာမိသားစုက1000ကျပ်နောက်ပညာနန္ဒမုထ၍ဥတက်လူနှင့်သာစောမျိုးလင်းတို့အာယေရှုရဲ့မေတော်ကြီးတော်များများကအလူငွေ9000ကျပ်အလုံးစုပေါင်းစုတောင်းမြတ်ပေးဝေရအောင်ရှင်ဘုရားဒီတော်များသည်ရေချက်ချရေချက်ချတပည့်တော်များသည်အလူရှင် ကိုမြင့်လွင်မချင်းချင်းထဲသာဟိန္ဒူရာလွင်သမီးလွမ်းသည်သည်လွင်မိသားစုတို့နဲ့စိတ်ဓုကိုမြညီညွတ်ကြလျက်အလူချိုတရားမန္တဆောက်လုပ်ခြင်းကြောင်းအလူကိုရေစက်သွန်းချဘုရားမှုရှိသံဃာတော် အဲပရိသတ်တို့ချမ်းသာစွာတရားနာယူနိုင်ရန်လူသားမကုန်ဤတန်ချက်ဆက်တချင်းချင်းအတန်အလူလျှက်စစ်မိထွန်းကြီးပူဇော်ခြင်းအလေးအောင်အလူမျက်စိအလူကိုကြည်ပြူအေးမြရည်စက်ချ၍အာရဝန္တာဘုရားမှုရှိ သံဃာတော်တရားနာသူတော်ချင်းတို့အားလူဓမ္မာကုန်ဤသုမတပါရည်ရောမန္တာလူဘရများတို့ဖြင့်တရားတော်ကိုရည်စက်သော